နေ့မြန်မာသက္ကရာ1383ခုနှစ်တဘူရဲလာစုပ်12ရက်ခရစ်သက္ကရာ2012ခုနှစ်ဖေဖော်ဝါရီလ19ရက်နေ့တနင်္ဂနွေနေ့မဟာသမယတုတ်တန်ကြီးကိုဆက်လက်ပြီးတော့လေ့လာကြပါမယ်ဒါတော့ပြီးခဲ့တဲ့ဘက်တုန်းကတော့မဟာသမယတုတ်တန်ထဲမှာ ပါတဲ့နတ်တွေရဲ့အမျိုးအနွယ်အုပ်စုတွေကိုခတ်သွတ်သွတ်ကလေးပေါ့လေရှင်းပြခဲ့ပြီးပြီသူတို့ကတော့နာမည်တွေပဲခေါ်တာဖြစ်တဲ့အတွက်ကြောင့်မလို့သိပြီးတော့မှဓာတပရမတ္တတွေမရှိဘူးမရှိတော့လည်းပဲနာမည်လေးပဲမှတ်ရတာဆိုတော့သိပြီးတော့အကျယ်မချဲ့တော့ပါဘူးဒါဒီဒီထဲမှာဦးဇင်းစဉ်းစားတယ်လူတွေတောင်မှနှစ်တည်းကြာလို့ရှင်တိုင်းပြည်တွေကွယ်လူမျိုးတွေကွယ်ပြီးတော့ထွက်သွားတာဆိုတော့အခုဆိုရင်နတ်တွေဓာတ်တွေတောင်များကြီးများလဲဦးမှာ ဟိုနတ်နေဒီနတ်နေရဘာနတ်မျိုးဖြစ်ဆိုတော့လေနတ်တွေလုံးတော်တော်များလောက်ပြီဒီနေ့ခေတ်နဲ့ပြန်တွက်ကြည့်ဆိုတော့နတ်တွေရဲ့နာမည်တွေကိုမြတ်စွာဘုရားခေါ်တယ်ခေါ်ပြီးတော့မှဒီမာသမယတုတ်တန်ကြီးကိုနာယူဖို့ဒိုရိမို့မြတ်စွာဘုရားနဲ့တကွကိလေသာကင်းစင်တော်မူတဲ့တကြနွယ်ဘွားတကြအမျိုးနွယ်ခတ္တိယအမျိုးနွယ်ကနေယဟန်ဝဲပြီးတော့ယဟန်ဖြစ်လာကြတယ်ယန္တာအရှင်မြတ်လက်လက်လောလော ဒီရဟန္တာတွေကိုဖူးဖို့လာကြတာလာကြတော့သူတို့ကဒီပြိဿကြီးထဲမှာရောက်လာတဲ့နတ်တွေကိုမြတ်စွာဘုရားအနေနဲ့ပထမနှုတ်ခွန်းစစ်စကားပြောကြခြင်းဖြစ်ပါတယ်အဲဒီတော့ဒီဝိဇ္ဇနုဒီဒီကနိကေထဲမှာရှိတဲ့မဟာသမယဆိုတဲ့နာမည်နဲ့တတ်ထားတဲ့တုတ်တန်ကအဲ့ဒီတည်းမပြီးသွားတယ်ဒါတော့ဦးဇင်းတို့သိနေကြတာမာသမယတုတ်ဆိုတာကအဲ့ဒါပဲသိနေတာအဲ့ဒါကိုမာသမယတုတ်ဖြစ်နေ ရွတ်ကြတယ်ဖတ်ကြတယ်အဓိကရွတ်ချက်ကဘာလဲလို့မေးလို့ရှိရင်ဘာသာရေးတစ်ခုကိုလှုပ်ချင်တဲ့ပုံကိုတရားအနေနဲ့စဉ်းစားပြောရင်တော့ဦးဇက်အနေနဲ့တော့သိမကြိုက်ဘူးဘာဖြစ်လို့လဲနှက်ချစ်စေခြင်းလို့တဲ့ဆိုတော့ရည်ရွယ်ချက်ကနည်းနည်းနှိမ့်တာပေါ့နော်နှိမ့်တာပေါ့နှက်ချစ်စေခြင်းလို့ဟောရွတ်တယ်ဆိုတော့ လောကီကျိုးလေးပဲရှိတယ်။ဦးဇင်းတို့ကတော့ဦးဇင်းလည်းရွတ်တယ်ဖတ်တယ်။ဒါပေမဲ့မာတမယသူကျိုးရွတ်ချင်တဲ့စိတ်တစ်ခါမှမပေါဘူး။ဒီနေ့ထိလည်းမပေါဘူး။ဒါရှင်းရှင်းလေးဝန်ခံတာ။ပဋ္ဌာန်းရွတ်ရတာဓမ္မစစ်ကြာရွတ်ရတာအနတ္တလက္ခဏာသူရွတ်ရတာရွတ်ရင်းနဲ့စိတ်ထဲမှာအတိပ္ပယ်တွေပေါ်လို့ရွတ်လို့လည်းမပါဘူး။ရွတ်ရင်းလည်းပဲအတိပ္ပယ်ပေါ်တယ်နော်။ဘာပဲရွတ်ရွတ်ပါ။မာတမယသူရွတ်တယ်။ရွတ်လို့မရဘူး။ဘာဖြစ်လဲလဲဆိုရင်နတ်တင်နာမယ်ခေါ်နေရ လူတွေရဲ့ရည်ရွယ်ချက်ကလည်းနတ်ချစ်စေခြင်းလို့ဆိုတော့မဟုတ်သေးပါဘူးတခါမရဘူးဒါရှင်းရှင်းလေးဝေခန္ဓာမလဲမှုဥစဉ်မမရွတ်ဘူးဥစဉ်ဘာကြောင့်လဲဆိုအဲ့ဒီတရားသားရှာလို့မရလို့ဒါတော့အခုဘာကြောင့်တင်တယ်လဲဆိုတဲ့အခါကျတော့အဲ့အဲ့ဒီရဲ့နောက်မှာရှိတဲ့တုတ်တွေကြအဲ့ဒီကြတော့တကယ်ကောင်းတာအဲ့ဒါကြတော့တကယ်တရားသားဒါတော့အခုနောက်ပိုင်းတော့လည်းပဲသဘောပြန်ပေါက်ပါတယ်ဦးစင်းလို့စောစောကတော့ ဖော်ရီရှိမှမထင်ဘူးနော်ဦးစင်းလို့ဖော်ရီနောက်တော့တွေ့လာတကယ်ဆိုတော်ကြီးတွေကကိုနဲ့သွားပြီးတော့အတွင်းတက်ခံချင်းတူးနေတာသွားတွေ့တယ်ပြီးတော့မှရှင်းပြပေးမယ်ဒါတော့မာသမယတုတ်ကိုလေ့လာလို့ရှိရင်အဲ့ဒီအကွက်ကလေးတွေတော့ကွက်မလေ့လာနဲ့လို့ပြောချင်တာဦးစင်းလို့တော်ကြဖြစ်နေလိမ့်မယ်လို့နော်အဲ့ဒီအဲ့ဒီဟာကြီးကရွတ်ချင်တဲ့စိတ်ကနှုတ်နှေးနေတယ်နှုတ်နှေးနေတော့စိတ်မသွက်ဘူးပေါ့စိတ်ထဲမှာဒါကြီးကိုရွတ်ရတာဘာများကုသိုလ်တော့ရတာတော့သိတယ် ဒါပေမဲ့အသိဉာဏ်မပါလာဘူးအဲ့ဒါကြောင့်ဦးဇင်းမရွတ်ဖြစ်ခဲ့တာဒါတော့မာသမယတုတ်ကိုလေ့လာမယ်ဆိုရင်တော့ဒီမာသမယဒီကနေ့ကတည်းကရှိတယ်မာသမယဆိုတဲ့တုတ်တာလောက်တည်းမလေ့လာနဲ့မာသမယတုတ်ကြီးဖြစ်ပေါ်လာခြင်းအကြောင်းနေတန်းပြီးတော့မှဒီနေရာပြီးတော့မှနောက်မှလိုက်လာမယ်တုတ်6တုတ်ကိုရအောင်လေ့လာအဲ့ဒါကြမှာအဲ့အလဲမှာပါတဲ့အခုမာသမယတုတ်ကအဖို့တန်သွားလိမ့်မယ်အဲ့ဒီကြမှာအော်ဟုတ်ပြီဆိုတော့လက်ခံသွားတာဟောတော့ကဦးဇင်းလဲအခုပြောသလိုပဲစိတ်မထက်တန်ဘူး အဲ့တော့မာသမယတုတ်ကိုရွတ်တော်မယ်ဆိုလို့ရှိရင်မာသမယကိုဘုန်းကြီးတွေကဘလို့ပုံစံဖော်ပြီးတော့ဟောတယ်လဲဆိုရင်ငြိမ်းချမ်းရေးတုတ်တံဖြစ်ရှစ်ပိုင်းမာသမယရဲ့တုတ်ရှစ်မှာ ဖြစ်ခဲ့တဲ့ဇာလံကိုကြည့်ပြီးတော့ငြိမ်းချမ်းရေးတုတ်တံလို့တရားအသားဖော်ပြီးတော့ဟောကြတယ်ဒါဘာကြောင့်ဟောတယ်လဲဆိုရင်ဒီကပိလဝတ်နဲ့ကောလိယတို့စစ်ဖြစ်မဲ့အရေးကိုအကြောင်းပြုပေါ်လာတဲ့အတွက်ကြောင့်မလို့ ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့မှအဲ့ရှေ့ပိုင်းမာသမယတို့ရဲ့ရှေ့မှာပေါ်လာခဲ့တဲ့ဇာတ်ကြောင်းကိုအခြေခံပြီးငြိမ်းချမ်းရေးတုတ်တန်လို့နာမည်ပေးဟောတယ်နော်ဒါတော့မာသမယတို့ကိုတကယ်တာရောက်သွားမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ဘယ်စကားပြောဘာမှပြောစရာမရှိတော့ဘူးနတ်တွေပဲနာမည်ပြောနေရတာဆိုတော့အဲ့ဒီရှေ့မှာရှိခဲ့တဲ့ဟာကြီးကျတော့ဟုတ်တယ်တကယ်ငြိမ်းချမ်းရေးတို့ကိုဟောတာဒါတော့အခု ဒီမဟာသမယတုတ်ကိုဟောတော့မယ်ရယ်ဆိုပြီးတော့မှရှေ့မှာရောက်နေတဲ့ယဟန္တာတွေကဒီမဟာသမယတုတ်ကိုနာလို့ယဟန္တာဖြစ်တာမဟုတ်ဘူးမဟာသမယတုတ်ကိုနာလို့ယဟန္တာဖြစ်တာမဟုတ်ဘူးကုဏလာရေအင်းဒီမှာရှိတဲ့ခြင်းတော့ကနော်ကုဏကသူတို့ကုဏလာဇတ်တော်ကြီးကိုဟောခဲ့ပြီးတော့သောတာပန်ဖြစ်အဲ့ဒီကနေတဆင့်တဲ့နောက်ထပ်ကမ္မထံကိုပေးလိုက်တဲ့အတွက်ယန္တာဖြစ်သွားတာယန္တာဖြစ်ပြီးမှဒီမဟာသမယတုတ်တံကိုသူတို့နာမှာဆိုတော့မဟာသမယတုတ်ဆိုတာယန္တာ မဖြစ်ခင်ကရတ္တာဖြစ်ပြီးမှနာတာဆိုတော့သူတို့အတွက်ကပြီးနေပြီကျင့်စဉ်ဖြစ်နေသူတို့ဆုံးခဲ့ပြီဆိုတော့မာသမြတ်တုံမှာကဒီလာတဲ့နတ်တွေကဒီရဟန္တာတွေကိုဖူးရှင်လို့နာတာဒါတော့ဒီရဟန္တာတွေကို ကြည့်မယ်ဆိုရင်တော့အနှစ်သာရတွေပြည့်သွားလိမ့်မယ်နံပါတ်1နှစ်တိုင်းပြည်တိုင်းပြည်နှစ်ခုဆွေမျိုးတိုင်းပြည်နှစ်ခုထောင်ထားတဲ့ ဒီကပိလဝတ်နဲ့ကောလိယတို့စစ်ဖြစ်တဲ့ဟာကနေပြီးတော့မှယံဖြစ်တာကစခဲ့တယ်ယံဖြစ်လို့တို့ယန္တာဖြစ်သွားတာယံမဖြစ်ရင်ယန္တာဖြစ်ခြင်းမဖြစ်မှာ gain အဲ့ဒါလို့ဆက်ဆက်ယူရတယ်အဲ့ဒါဆိုရင်တော့တော်တော်လေးဦးဇုံတို့ဘက်မှာလိုက်နာစရာကြင်ကြံစရာတွေရှိတယ်ယံဘာကြောင့်ဖြစ်လဲနှုတ်ကြောင့်ဖြစ်တာနှုတ်ကြောင့်ဖြစ်တာ ရေကြီးပဲနေပြဿနာမဖြစ်သေးဘူးနှုတ်ကြောင့်ဖြစ်တာဒါတော့ဝိဇ္ဇနကစဉ်းစားရမှာနော်လူဆိုတာသူ့ချိုယွင်းချက်ကိုချိုယွင်းချက်သူအားနေချက်ကိုအားနေချက်ကိုမဟုတ်ရင်လည်းကိုလူမျိုးကိုဆွေကိုမျိုးတွေမှာတရားကိုရှိပေလိမ့်မယ်သူများလည်းရှိမှာပဲဒါတော့မိမိအဲ့ဓာတွေဟာနော်ပုဂ္ဂိုလ်တူးချင်းတူးချင်းကနေနောက်ဆုံးတိုင်းပြည်အထိဆက်ဖြစ်နိုင်တယ်ဆိုတဲ့သင်ခန်းစာကဦးဇင်းတို့အခုယူရမယ့်သင်ခန်းစာအဲ့ဒါပြောချင်တယ် ဒါတော့နှုတ်ဆောင်စည်းဖို့အမတန်အရေးကြီးတာဒါတော့မနေ့မိုးလင်းကြရတဲ့လို့စကားပြောတာရယ်စားတာရယ်နော်အဲ့ဒီကစနှလုံးနဲ့စတယ်လင်းလင်းချင်းစကားပြောမယ်လင်းလင်းချင်းစားမယ်အဲ့ဒါတော့စားတာနဲ့စကားပြောတာပြဿနာအဖြစ်ဆုံးပဲဦးဇုံတော်စားခြင်းကြောင့်အစာကြိုက်ကြိုက်သလောက်ဒုက္ခရောက်တယ်စကားများများသလောက်ဒုက္ခရောက်တယ်မစင်ခြင်းရင်မစင်ခြင်းသလောက်ဒုက္ခရောက်တယ် ဒါကြောင့်ဦးဇင်းတို့အခုပြိဿအနေနဲ့အဲ့ဒီရှစ်ပိုင်းမှာဖြစ်ခဲ့တဲ့အရာတွေမှာနှုတ်ကြောင့်တေကြည်ပစ္စည်းမှုဖြစ်နိုင်တယ်ဆိုတာအဲ့ဒီမှာသွားထင်ရှားတယ်။ဒါကြောင့်မိမိတို့နှုတ်တစ်ခုကိုစီကံထိန်ဖို့ဟာအမတန်ရေးကြီးတယ်။နော်ပြောရမယ်ဆိုရင်မြတ်စွာဘုရားသူသားရာဟုလာကို ဆုံးမတာကိုကြည်မပြောခင်နော်ဒီပြောမယ့်အကြောင်းအရာဒီကိုယ်အတွက်ထိခိုက်စေနေသလားအကျိုးရှိရလားနော် သူတစ်ပါးအတွက်ကြိုးရှိလားကိုယ်ထိခိုက်စေသလားသူများကိုထိခိုက်စေသလားကြည့်မထိခိုက်ဘူးဆိုရင်တော့အဲပြောဒါတော့ပြောရင်တန်းလန်းတောင်မှစဉ်းစားအောင်စောစောလေးတုန်းကစဉ်းစားတော့ကအဲမစဉ်းစားမိတဲ့အကွက်ကြံရင် ပြောရင်းနဲ့အာဒါမသိတော့ဘူးလို့ထင်ရင်တရားရောက်ကိုထိခိုက်စေနိုင်တယ်ထင်ရင်ပြောရင်တန်းလန်းရပြစ်လိုက်ပြောပြီးကမှတတိယတယ်ဟာဟုတ်သားပဲဟောတော့သွားထိမိပြီဒီတော့မကောင်းတော့ဘူးထင်တယ်ဆိုရင်လည်းနောက်မပြောနဲ့တဲ့ စကားမပြောခင်ပြောနေစေ ပြောပြီးကာလ၃ပါးလုံးမှာပြန်စစ်ဆေးပါတဲ့ဆိုတော့ဦးဇင်းတို့ဒီနှုတ်တစ်ခုကိုစောင့်စည်းဖို့တော်တော်အရေးကြီးတယ်လူလောကမှာဒါကြောင့်သူတစ်ပါးအတွက်ကိုကတော့နစ်နာစေခြင်းလို့ကိုယ့်ဘက်ကအနိုင်ရခြင်းလို့ပြောတဲ့အခါမှာခံရတဲ့ဘက်ကလည်းပဲနိုင်တဲ့ကွက်ကြရင်ပြန်ပြီးတော့လှုပ်တတ်တယ်ကိုယ့်ရဲ့အာဏာချက်ကိုကြည့်ပြီးတော့ဒါကြောင့်မိမိတို့ သူတို့ဘာရဲ့အားနည်းချက်ကိုတိတိတန်အောင်နော်လူဆိုတာဟာဘယ်တော့မှအမြင့်ကြီးကကြီးပဲအမြဲတမ်းမနေဘူးနှိမ့်ကြတဲ့အချိန်ရှိရင်ကိုယ်မှ ပြန်ပြီးတော့ခံရတတ်တယ်နော်ဝတ်ဆိုတာလဲရတဲ့မျိုးရှိတယ်ဒါသဘာဝပဲဆိုတော့အဲ့ဒီသဘာဝထဲမှာဦးဇင်းတို့ကပါနေကြတယ်ဒီစီးချောင်းကြီးထဲမှာရှိနေတာစီးချောင်းကြီးထဲမှာရှိနေတာဒါတော့ဒီကံနေကံစီးချောင်းမဲ့အမှန်ပြောကြပါစို့ တုံ့ပြန်တယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုတာကံကနေသူလှုပ်သွားတယ်စီချောင်းကြီးအဲ့စီချောင်းကြီးတော့မှပါနေတာပါနေတာဖြစ်တဲ့တကြောင်လားအဲ့ဒီမိမိရဲ့စီချောင်းမိမိလှုပ်တဲ့ကံမိမိလှုပ်တဲ့အရှိန်ကြီးထဲမှာပါသွားပြီဆိုတဲ့အခါကျတော့ချင်းမြင်တယ်နေနေဒီလိုရှိတယ်လှိုင်းလိုပဲ wave လိုပဲသွားတာကံအမြဲတမ်းမမြင်ဘူးဘာဖြစ်လို့လဲကုသိုလ်နဲ့အကုသိုလ်ပြိုင်နေတာဖြစ်တဲ့အတွက်ကြောင့်ဒါမိမိနိုင်ကြတဲ့အချိန်ကြရင်သူတစ်ပါးကခံရတဲ့ကာယကရှင်ကိုယ်နဲ့ကလှုပ်တာမဟုတ်ဘဲနဲ့ဒီပြင် တိုက်ဆိုင်တဲ့အကြောင်းတစ်ခုနဲ့ကိုယ့်ကိုပြန်ပြီးတော့အဲ့ဒီတိုင်းပြန်ခံရတတ်တယ်နော်ဒါတော့အဲ့ဒါတွေကိုလည်းကိုယ်ကဆင်ခြင်မိရင်တော့ဒီနှုတ်ကိုမဆောင်စည်းခြင်းကြောင့်ပစ္စည်းနိုင်တဲ့ကိုပတ်ဝန်းကျင်မှာရှိတဲ့နော်အကြောင်းအရာတွေရှိတယ်ဖတ်ခဲ့ဘူးတာတွေရှိတယ်နားထောင်ခဲ့ဘူးတာတွေရှိတယ်ဒါကြောင့်မလို့နှုတ်ကိုအဲ့လိုလေးနဲ့ဆင်ခြင်မိရင်စကားပြောရမယ်ကြံရင်တော့ဒုံးကနဲ့တိုင်းကနဲ့ပြောတတ်တဲ့အလစ်ကလေးနည်းနည်းလေးနှေးသွားတယ်ပြောမယ်ကြံရင်ခဏစဉ်းစားကြည့်ဦးခုနပြောတဲ့ဟာနဲ့ သူများထိခိုက်မလားကိုယ်ထိခိုက်မလားနော်မထိခိုက်ဘူးဆိုမှပြောပြောရင်တန်လန်းတွေ့ရင်လည်းရက်လိုက် ပြောပြီးကမှတတိယရင်လည်းနောင်မပြောတော့နဲ့အဲ့ဒါကဒီဇာလန်းကပေးတယ်ဦးဇင်းတို့ဒီထက်ကနေယူရမယ်ကိုယ့်အတွက်သင်ခန်းစာပဲပြီးတော့တခါအဲ့ဒီကနေပြီးတော့မှ အခုနကဒီတာကဝမင်းသားတွေဟာဒီ ဒုံဓာလက်နဲ့ကင်တဲ့အနေကနေပြီးတော့နော်တတ်မယ်ဖြတ်မယ်ဆိုပြီးတော့တကယ်ရောယူနေချောင်းကံပေသုံးဖို့မြေကမ်းပေမှာရောက်လာတဲ့ပုံကိုယ်တွေဒီတို့ရဲ့စိတ်ထဲမှာရှိနေတဲ့အကြမ်းတမ်းဆုံးသောကိလေသာတွေကိုပယ်တတ်နိုင်တဲ့အတွက်အဲ့ဒီကိလေသာရဲ့နယ်ပယ်ကနေအခုတို့လွတ်သွားကြပြီလွတ်သွားပြီလွတ်သွားပြီဆိုတဲ့ခါကျတော့ဒီကိလေသာတွေကိုမိမိတို့ကြမ်းအောင်တန်းအောင်ဒီဟာတွေကိုမောင်းနေတဲ့ကံအားဟာဘယ်ကနေလာတယ်လဲဆိုရင် ဝက်သုံးပါးထဲမှာကိလေသာဝက်ကနေလာတာကိလေသာဝက်ဒီမူရင်းစီးကြောင်းဝက်သုံးမျိုးရှိတယ်လေကိလေသာဝက်ကာမဝက်ဝိပါကဝက်ဆိုတော့ဒီသုံးခုကိုဝိပါကဝက်ဆိုတဲ့ဒီမိမိဖြစ်နေတဲ့ဘဝဘယ်ဘဝရောက်တည်ပဲဖြစ်စေအဲ့ဒီဝက်တွေဖြစ်နေအောင်ဘဝတွေကြိုးပေးအောင်ဆင်းရဲချမ်းသာတွေကြိုးပေးအောင်ဘယ်ကနေလှုပ်တယ်လဲကုသအကုသကံကလှုပ်တာကုသအကုသကံဘာကြောင့်လှုပ်တယ်လဲဆိုရင်ကိလေသာကြောင့်လှုပ်တာ ဆိုတော့အဲ့ဒီကိလေသာမူရင်းကိုတိသွားတယ်ဒါဘသူလက်ချက်လဲလို့မေးရင်ကိလေသာလက်ချက်မှန်းသိတယ်ဒါတော့အဲ့ဒီကိလေသာကိုသူတို့ဘာနဲ့ပထမဆုံးစနှိမ်လိုက်တယ်လဲဆိုရင်အမျိုးဂုံနဲ့ပြန်နှိမ်တယ်ကဲပထမအမျိုးရဲ့အာနေချက်ကို ပြောပြီးတော့ရံဖြစ်တယ်ဖះရောက်လာတော့ဖះဒီငါတို့ရဲ့နောင်တကြီးလောကမှာအမျက်ဆုံးနော်အမျက်ဆုံးနောင်တကြီးရဲ့ လောကမှာ तू ကတော့ဆိုပါတော့ငါတို့ရဲ့အကိုကြီးနောင်တော်ကြီးကတော့ဘုရားလို့လို့ငါတို့ကတော့လူတွေတတ်လို့ဆိုတဲ့အမျိုးဆန့်ကျင်ဘက်ဖြစ်နေတယ်ဒီနှစ်ခုကဘုရားကမတတ်ဘူးဟောတယ်သူတို့ကတတ်မယ်တတ်မယ်လို့ဘယ်သူလဲဘုရားရဲ့ဝန်ကွဲညီတွေအဲဆိုတော့ကိုနောင်တော်ကြီးပုံမှာဘုရားပုံမှာယိုသေးလေးစားသမှုနဲ့ပထမငါတော့ဘုရားရှိတယ်တော့ငါဘာမှမလုပ်တော့ဘူးငါတတ်ချင်တတ်ပြီစီဆိုပြီးတော့အဲ့ဒီကနေပထမပုရုဇဉ်တို့ရဲ့ အနေနဲ့ဘုရားပေါ်မှာကြည်ညိုတတ်တဲ့ပတ္တာရတ္တာပေါ့နော်ပတ္တာရတ္တာအဲ့ဒါနဲ့စပြီးတော့မကောင်းမှုကိုထိန်းတယ်ဒါတော့မိမိအမျိုးရဲ့မြင့်မြတ်ပုံကိုလည်းကြည့်ပြီးတော့မှတို့ကဘုရားနဲ့အမျိုးပဲဆိုပြီးတော့တို့ရဲ့အာဟုဆိုလောက်မှာကိုရှက်တယ်ရှက်လဲရှက်တယ်ကြောက်လဲကြောက်လာတယ်အကျိုးကိုအကျိုးပေးမှကြောက်တယ်တို့အဲ့ဒီကစတယ်ပြီးတော့မှဘုရားနဲ့တွေ့တဲ့အခါမှာသောတာပန်ဖြစ်တဲ့အတွက်နော်ပထမဆုံးအရိယာနွယ်ဝင်သွားပြီဆိုတော့တို့ရဲ့ကိလေသာတွေဒိဋ္ဌိနဲ့ဝိသိကိစ္စကိုပယ်တတ်ပြီးလိုက်တဲ့အတွက်ကြောင့်မလို့ သူတို့ရဲ့ကံတွေထဲမှာဦးဇင်းတို့30တဲ့ပုံမှာ၄ပုံတကားပိတ်သွားပြီလုံးဝပိတ်သွားပြီ၄ပုံတကားလုံးဝပိတ်သွားပြီးတော့လူပုံနဲ့နတ်ပြည်6ထက်အဲ့ဒီမှာတော့ထားပါတော့နော်ကာမတုကရေပုံမှာ9ပုံ9ဘဝအလွန်ဆုံးနေလဲအောင်မယ်9ဘဝရဲ့ဟိုဘက်မှာကတော့အရှိန်သေးသွားပြီ9ဘဝဟိုဘက်မှာနောက်ထပ်ပြေးဖို့အကျိုးမရှိတော့ဘူးဆိုတော့အဲ့ဒီ9ဘဝရဲ့အလွန်ကလေးမှာဖြစ်မဲ့ကံကိုတတ်လိုက်ပြီးပြီ ခုနဘဝအတွင်းကတော့ဒီကသွားတဲ့အရှိန်နဲ့သူအလွန်ဆုံးဒီလောက်တော့သွားလဲဦးမယ်အဲ့တော့ तू ကသူ့ဘဝမှာဘာတွေလဲဆိုလဲကိရိတာတွေကိုတပြတ်ချင်းတပြတ်ချင်းတပြတ်ချင်းတတ်တာနောက်ဆုံးအခုအချိန်မှာသူတို့ရဟန္တာဖြစ်ပြီဆိုတဲ့အခါကျတော့ကိလေသာဝတ်ဆိုတဲ့မူရင်းအမြင့်ကြီးတန်တရားကိုလက်ပတ်ဆစ်တဲ့ဒီဘီးကိုလှည့်နေတဲ့အရှိန်ကြီးဒီကိလေသာဝတ်ရထွက်သွားပြီ။ကုန်သွားပြီ ကာမဝရဟန္တာဖြစ်ပြီဆိုတော့ကုသိုလ်အကုသိုလ်မရှိတော့ဘူးဘာပဲကြံအဲဝိပါကဝအနေနဲ့တော့ရှိသေးတာပေါ့နော်ကရိယာပဲဖြစ်တော့တယ်ဆိုလိုတာဦးဇင်းတို့ခုလုပ်နေတာတွေဒီကုသိုလ်ဖြစ်ရင်ဖြစ်မဖြစ်ရင်အကုသိုလ်ဖြစ်လိမ့်မယ်အဲ့ဒီကုသိုလ်အကုသိုလ်ကံတစ်ခုဒီဦးဇင်းတို့ကိုလှက်ပတ်ကြောင်တရားပဲဒီနေ့ဘဝတစ်ခုကိုဖြစ်အောင်ပို့ပေးတာပို့ပေးတယ်ဆိုတော့ရဟန္တာတွေမှာကုသိုလ်အကုသိုလ်မရှိတော့ဘူးကုသလကုသလံဇာဟံဆိုတာကြားဘူးလိမ့်မယ်ကုသိုလ်ရအကုသိုလ်ရပယ်ပြီးပြီ နော်ကုသိုလ်အကုသိုလ်ပယ်ပြီးပြီကုသိုလ်အကုသိုလ်မရှိတော့ဘူးမရှိတော့တဲ့ခါကျတော့တို့ကတို့လုပ်သမျှဒီကရိယာပဲဖြစ်တော့တယ်ကရိယာဆိုတာလောကမတ္တလေးပဲ action just action ဒါလေးပဲရှိတော့တယ်ထိုကနေထွက်ပေါ်မဲ့အကျိုးမရှိတော့ဘူးဒါတော့လက်ရှိဘဝခန္ဓာဒီဒီအရင်ကနေလောက်ခဲ့တဲ့ကုသိုလ်အကုသိုလ်ကနေတိဆောက်ပေးခဲ့တဲ့အတွက်ကြောင့်မလို့ကောင်းမကောင်းကတော့ကြံခဲ့သေးတယ်နော်ဥပမာဘုရားဆိုဝိဘတ်တော်လာတာမျိုးဒီလိုဟာတော့ရှိသေးတယ် သို့တော့အတက်ကမရှိတော့ဘူးဆိုတော့သူတို့ကအလွန်ဆုံးဒီဘဝမှာနောက်ဆုံးစုတစိတ်ပြီးပြီဆိုတာ ਨੇ ကုန်တော့ပြီးရောသူတို့ရှိသမျှရစရာ credit တွေကိုလည်းယူပြီးပြီပေးစရာ credit ကလည်းအဲ့ဒီမှာအကုန်ပေးရမှာအကျွေးရလည်းအဲ့ဒီမှာအကုန်ပေးရတာဆိုတော့သူတို့ကစရင်ရှင်းတော့မှာဘာမှမရှိတော့ဘူးဘာမှမရှိတော့ဘူးမရှိတော့ဘူးဆိုတော့သူတို့ဘာဖြစ်သွားပြီလဲသူတို့ဘဝနောက်ဆုံးပြီးပြီလို့ဆိုလိုတယ်နောက်ထပ်ဝိပါကကိုလည်းပြတ်ရောက် ကိလေသာဝယ်ကုန်ပြီကာမဝယ်လည်းကုန်တဲ့အတွက်ကြောင့်ဝိပါကဝယ်အနေနဲ့ကြံခဲ့တဲ့နောက်ဆုံးဘဝအနေနဲ့အဲ့ဒီမှာပဲရပ်သွားတယ်ဆိုတော့သူတို့ယန္တာဖြစ်ပြီတဲ့ယန္တာဖြစ်သွားပြီဒါတော့မိမိတို့အနေနဲ့လည်းပဲအကုသိုလ်တစ်ခုလုပ်တော့မယ်ဆိုရင်မိမိကိုယ်ကိုကိုယ်တိုင်အတွက်တော်လကောင်မိဘဆရာသမားဘာသာ အများကြီးလူမျိုးရှိတယ်အဲ့ဒါတွေနဲ့ပတ်ဝန်းကျင်လှည့်ပြီးတော့စဉ်းစားပြီးမှနော်မိမိအကုသိုလ်တစ်ခုလုပ်မဲ့အရေးကို အဲ့ဒါလိုနည်းနဲ့ရှောင်ရတယ်ဒါတော့မိမိငါဘယ်သူမှဂယုမဆိုင်ဘူးကွာလို့ဆိုလိုက်ပြီးရင်တော့ဟိုဘက်ကအကုသိုလ်မလုပ်ရတဲ့နေရာဘာမှမရှိတော့ဘူးဒါတော့ငါဘယ်သူကမှဂယုမဆိုင်ဘူးကွာလို့လှုပ်လိုက်တဲ့အကုသိုလ်ဒီလည်းပဲအကုသိုလ်ကလည်းကြိုက်တယ်ဘလူမှမဂယုမဆိုင်တဲ့ပုံကိုလေးရှိလေလေအကုသိုလ်ကကြိုက်လေလေအထူးသဖြင့်မာနကြီးကကြိုက်လေလေသူ့နဲ့ပြထွက်လို့ကိုမရတော့နော်ဒါတော့ခုနကဒီ ရဟန္တာပေါင်း900နဲ့လာပြီးတော့မာသမယတုတ်ကိုနာတဲ့နတ်တွေပြမာတွေကိုအဲ့ဒီတန်တရားကထွက်သွားမှစိုးလို့မာနကြီးကတခါတည်းဝင်ပြီးတော့မှသူကို၌လည်းပဲအသူရာကြီးတွေနဲ့ရောလိုက်လာတယ်သူ့ရတသားတွေလည်းအဲ့ဒီနတ်တွေကြားထဲမှာလိုက်ကိုရောင်ဖြောက်လိုက်လာတာဒါတော့မြတ်စွာဘုရားကရောက်လာတဲ့နတ်တွေမြမာတွေကိုအတီးအတီးသူတို့ရဲ့မျိုးနွယ်စုလဲမျိုးနွယ်စုလဲနှုတ်ဆက်ပြီးတဲ့အချိန်ကမှတရားနာဖို့စတော့မယ်ဆိုတဲ့အချိန်ကမှ စဖြစ်တာပဲကဲဘာဖြစ်လို့လဲတရားရသွားရင်30ဘုံကလွတ်သွားမှာဆိုလို့ဒါကြောင့်အနှောက်ရှစ်ပေးတာအနှောက်ရှစ်ပေးလိုက်လို့ရှိရင်ဒါသူတို့ကစိတ်ကကတိကောက်နှောက်ရှစ်လို့တရားပေါ်မှာအာယုံမရတော့ဘူးဆိုတာ ਨੇ အကျွတ်တရားမရနိုင်ဘူးအကျွတ်တရားမရရင်သူ့နယ်ပယ်ထဲမှာပြန်လဲထွက်ပြန်ပြီးတော့ဝင်သွားမယ်လို့ဆိုလိုတာအဲ့ဒါကြောင့်မလို့သူတို့ကတခါတည်းတာမင်ညပုဂ္ဂိုလ်ဆိုလို့ရှိရင်တော့ဒီနေရာတွင်ကြောက်လန့်ထိတ်ပြီးတော့မှယူခြင်းလဲယူသွားမယ်တွတ်တွတ်ခေါင်ယူခြင်းလဲယူသွားမယ် ကြောက်လန့်လွန်းလို့လည်းပဲတခါတည်းတည်ခြင်းလည်းတည်သွားနိုင်တယ်အဲ့တော့သူ့ရဲ့မြေကြီးပြင်ကိုရိုက်လိုက်တဲ့အင်အားဟာကိုယ်ခေါင်းပေါ်ကိုယ်ခေါင်းပေါ်ကနေပြီးတော့မှတခါတည်းမိုးကျွတ်ပြစ်ချတဲ့လောက်ကြီးပြင်းထန်တယ်ဒါကြောင့်ရဟန္တာဖြစ်ပြီးတဲ့ရှင်နာမှာရှိနေတဲ့ရဟန္တာ900ကိုတော့မြတ်စွာဘုရားကဖလားသမဘဝင်စားထားဆိုပြီးတော့ remind လုပ်လိုက်ရတယ်ဘလောက်ထိပြင်းထန်တယ်လဲဆိုတာဒါပေမဲ့ဘုရားတို့မြည်ဒီမှာကဒီပြိတ္တထဲမှာအကျွတ်တရားရမယ်ပုံကိုယ်တွေပါနေတဲ့အတွက်အနှောက်အယှက်မဖြစ်အောင်သူလှုပ်သမျှအတန် သူပြသမျှအယုတ်ဘာကမှအနံရောအတန်ရောအစင်းရောဘာမှမကြအောင်သူကလည်းသူအကုန်လုံးငြိမ့်ပြီးတော့နေတာဒီကအင်းနဲ့အားနဲ့တခါတည်းအတင်းဖြိုမယ်ဖြစ်မယ်တိုက်မယ်ခိုက်မယ်ဆိုပြီးတော့လာတာကဘာမှမအောင်မြင်တဲ့အတွက်၆တာလှန့်တာဘာမှမအောင်မြင်တဲ့အတွက်ကြောင့်မလို့အဲ့ဒီကြမှာ तू ကလက်မှန်ချပြီးစိတ်ပြစ်ပြီးတော့ပြန်သွားတာဒါမပြီးခဲ့တဲ့ဘက်ကအဲ့ဒီမှာဥစဉ်နေရက်ခဲ့တာဒါကြောင့်မန္တကြီးဥစဉ်ပြောခြင်းနဲ့တကယ်လို့နော် ခြောက်တာမကျင်တတ်လို့ရှိရင်တော့ဦးဇင်းတို့အိမ်မှာကြံခဲ့တဲ့သူတွေပဲသွားခြောက်ပါလို့အိမ်မှာပြင်းပြီးကြံခဲ့တဲ့သူတွေသွားခြောက်ပါတယောက်တည်းကြံ့ကြံ့နေမှာမန္တကြီးကအိမ်လာပြီးတော့မှအဲ့ဒါပုတ်လိုက်မယ်တရားနာပြင်းရကောင်းလားဆိုပြီးတော့တင်တိုင်းနဲ့တော့မလာပါဘူးစိတ်သာချဟုတ်တော့မဟုတ်လားဒါတော့ဦးဇင်းတို့ကိုယ့်ဘာသာကို safety ရှိတယ်ဦးဇင်းတို့က safety zone ထဲမှာနေတာမာသမယတုတ်ကြီးကပြောတယ်လေအခုဦးဇင်းတို့မာသမယတုတ်ကြီးကို လေ့လာနေတာဖြစ်တဲ့အတွက်နတ်တိပြမတွေကကိုယ်ပတ်ဝန်းကျင်ရှိမှာပဲမမြင်ရလို့တာရှိနေမှာပဲစားတဲ့အရာပြောမယ်ဆိုဘယ်နှအမြရွတ်မလဲဆိုပြီးတော့လိုက်ပြီးတော့စဉ်းနေနာနေအဲ့ဒါပြီးတော့သူကလာနားထောင်တယ်တဲ့ဒါတော့သူတို့လေတကိုးကြီးတဲ့နတ်တွေရှိနေလို့ရှိရင်တကိုးအဖြစ်သမားပေါ့ဗျာ destroyer တွေမလာတော့ဘူးပေါ့ terrorist တွေမလာတော့ဘူးနတ်တွေမလည်း terrorist ကရှိတယ်သူတို့လည်းအဖြစ်သမားအများကြီးပဲဒါတွေကကတ်လို့မရဘူးအဲ့တော့ဦးဇင်းတို့ပြီးခဲ့တဲ့ဘက်တုန်းကမာနကြီး ပြန်လှည့်သွားတဲ့နေရာမှာဦးဇင်းတို့ရပ်ထားခဲ့တယ်။ဒါတော့အဲ့ဒီနေရာမှာစာပေထဲမှာဖွင့်ပြတဲ့အတိုင်းလေးပြောရမယ်ဆိုလို့ရှိရင်တော့ဒီပထမနတ်တွေကို greeting လုပ်တာပါပဲเนาะအဲ့တော့နတ်တွေကိုအဲ့ဒီလိုပြောမယ်ဆိုလို့ရှိရင်နှုတ်ဆက်တာပါပဲပရိတန်ထားတာစကားပြူတာဒီနေရာမှာရောက်တဲ့ချိန်ကမှကျမ်းဂန်ရဲ့ဖွင့်ပြချက်အရာဆိုရင်တော့တဲ့ နတ်ပြမာပေါင်းဂရေတသိန်းအဲ့ဒီမှာတင်စာရမ်းတာဖြစ်တယ်တဲ့ဒါတော့နှုတ်ဆက်တဲ့အချိန်ခါမှာဘာမှတော့ပရမတ္တတရားသားမပါသေးဘူးเนาะပရမတ်ဆိုဦးဇင်းတို့ဟာလာပြောမယ်ဆိုလို့ရှိရင်တော့ဦးဇင်းတို့ဘက်ကလေလာဆင်ခြင် အားထုတ်เสียဘာမှမပါခဲ့သေးဘူးဒါဦးဇင်းတို့ပရမအကြမ်းမြင့်ကြည့်တာเนาะဒါဦးဇင်းတို့ပရမအကြမ်းမြင့်ကြည့်လိုက်တာပြောတာဘုရားအနေနဲ့ကယုံနံဓပရမသစ္စာအကြောင်းဘာမှမပါဘူးခန္ဓာယရဏတသစ္စာတလုံးမှမရှိဘူးအဲ့ဒီထဲမှာပါဠိက ဘာမှမရှိအဲ့နတ်တီပဲနာမည်တွေပဲပြောတယ်သို့သောဟောဒီနှုတ်ဆက်ချင်းလို့ခေါ်တဲ့မာသမယတုတ်ဆုံးတဲ့ချိန်ခါမှာအထကရမဖွင့်ပြတာကနတ်ပြမပေါင်းဂရေတသိန်းရဟန္တာဖြစ်ဤဒါတော့သောတာပန်ဆိုတော့သောတာပန်တဂရကအနာဂံဆိုတဲ့နတ်ပြမတွေကတော့ရေလို့မရဘူးခဏပိုင်းလို့မရဘူးလို့ဆိုလို့တယ်ဒါတော့ဦးဇင်းတို့ကတော့ကတန်တရားဖြစ်စိတ်ထဲမှာခိုးလုခုလုပေါ့နော် မကြေမနပ်ဖြစ်ခဲ့တယ်ဆိုတာကအဲ့ဒီနေရာကိုပြောတာဆိုတော့နတ်တွေကဂရေတသိန်းကြီး ရန်တာဖြစ်တယ်သောတာပန်တဂရနာဂံတွက်လွတ်တော့မရဘူးဒါတော့မာသမယတုတ်တန်ဋိဋ္ဌိတန်းနာရောက်သွားတယ်ဦးဇင်းတို့ကတခါလိုက်နာကြင်ကြံစီရဒုက္ခသမုဒယသစ္စာဘာညာမှမလည်းမခန္ဓာယတနာတသစ္စာဘာမှလည်းမပါဘူးဆိုတော့ရွတ်ချင်စရာမကောင်းဘူးဆိုတော့ဟောတော့ကရွတ်ကိုမရွတ်ခဲ့တာနော်ဖတ်တော့ဖတ်ကြည့်ခဲ့လေ့လာတဲ့တင့်တဲ့လောက်ပဲလုပ်ခဲ့တယ်ဘာဖြစ်လို့လဲဦးဇင်းနဲ့အဲ့ဒီနေရာနေရက်လိုက်တာကိုဆိုတော့ကအဲ့ဒီမှာ ဦးစင်းလိုပဲနော်ဦးစင်းကနောက်မှဖြစ်တာပါဇော်တော်ကြီးတွေဖြစ်တယ်ဖြစ်တော့ဦးစင်းတို့ဒီပါဠိတော်တွေကိုမြန်မာအနိတ္တယနေတ္တယပြန်တဲ့ပထမထားပါတော့ဦးဇင်းတို့ကြည်နေကြတောင်းမြမဟာကန္တာကိုဆိုတော့ဘုရားကြီးသူရဲ့နေတ္တယဆိုတာအနှစ်ပေးတာကိုပြောတာနော်ပါဠိတစ်လုံးဗမာတစ်လုံးပေါ့နော်အနှစ်ပေးတယ်နေတ္တယပေးတယ်လို့ခေါ်တယ်မိယာပေါ့ပေးတဲ့သူရဲ့ဒီနေတ္တယကျမ်းစာအုပ်ထက်မှာလက်သေးကွင်းဆိုတာမှတ်ချက်ကိုပြောတာနော်ဒီမှာဆိုရင် footnote သဘောမျိုးပေါ့လက်သေးကွင်းလေးနဲ့ရေးထားတယ်ဦးဇင်းတို့က အဲသူတို့ရဲ့စာတွေကြားထဲမှာလက်သေးကွင်းလေးနဲ့ပြောချင်တာကိုပြောခဲ့လို့ရှိရင်အဲ့ဒါလေးကိုတေချာသတိထားကြည့်ရတယ်နော်အရေးကြီးလို့ပြောတဲ့ဟာဖြစ်တဲ့အတွက်အဲ့ဒီလက်သေးကွင်းနဲ့ဘာမှားတယ်လဲဆိုရင်သူကစာမျက်နှာပါရေးထားတယ်ဥစဉ်သုံးပါဝဘာသာတိကနေတိယစာမျက်နှာ218မှာသူရဲ့ opinion သူရေးထားတာမိမိက နာမည်တွေဟောနေုံမျှဖြင့်တရားရကြမည်မထင်တဲ့ကဲနော်ဒါဆရာတို့သူသူသူ့ရဲ့ တိုးခေါ်ခြင်းပဲနော်နာမည်တွေဟောနေယုံမျှဖြင့်တရားရကြမည်မထင်ပြီးတော့မှဤမဟာသမယတုတ်၏အဆုံးနှင့်တမ္မာပရိပါဇဏိယစာတော်တုတ်များကိုစိတ်ရဟောတော်မူ၏ထိုတုတ်များ၏အဆုံး၌သာတရားရကြ၏ဟုထင်သည်ဒါသူ့ရဲ့အကြံပဲဦးဇင်းဖြစ်တာအဲ့ဒီလိုဖြစ်နေတာစောစောဇရော်ကြီးရဲ့ဟာနဲ့သွားမတွေ့သေးဘူးနော်အမှန်တန်ဝင်ခါလို့ရှိရင်ဦးဇင်းလည်းဒီတုတ်တံကိုတေချာပြန်ဖက်မှာဟာဇရော်ကြီးငါဖြစ်တာနဲ့ဇရော်ဖြစ်တာနဲ့အတူတူဖြစ်နေ ဒါတယ်မလားဆိုတော့မဟုတ်သေးဘူးနော်ဦးဇင်းတို့ဒီဘုခုကမဟာဝိတုဒ္ဒရာမတဲ့အလဲတိုက်ဥဆရာတော်ကြီးဆရာတော်ဦးနန္ဒီရဆိုတိတ်နာမေးကြီးတဲ့စာပေတက်တဲ့နေရာမှာဆရတန်ဃာနာခက်ကတကယ်ဟိုရင်ပေါ့နော်ဆရာတော်ကြီးတွေဆောင်ရွက်ခဲ့ကြတာဆိုတော့အဲ့ဆရာတော်ဘုရားကြီးကဒီမာသမယတုတ်တန်6တုတ်ကိုမာသမယတုတ်ကြီးပါဝင်9တုတ်ကိုနေတိယမြန်မာရောအောက်က footnote တွေပါတည်တည်ချာချာရေးထားတာဆိုတော့တည်တည်ချာချာရေးထားတာအဲ့ဒီဆရာတော်ကြီးကလည်းပဲ ဒီအတိုင်းပဲတခါသွားပြီးတော့အဲ့ဒါလိုပြောတယ်သူပြောတာကလည်းဒီတိုင်းပဲနော်တောင်းမြမာကနာဆိုတော့ဘုရားကြီးနဲ့အတူတူပဲဘာပြောလဲဆိုအီမာတမြတ်တုတ်တီကပြစံဖွတ်အဲဟိုတင်ပေးလိုက်တဲ့ထဲမှာမပါသွားဘူးအစီအဝေးရောက်လာတော့နတ်မြမာတို့ဤထိုးအချင်းအခါ၌ဖြစ်ပေါ်လျက်ရှိသောအလိုဆန္ဒကိုပြည့်စေခြင်းဖြင့်နောက်၌ဟောအပ်လက်တန်သောတမ္မာပရိပါဇဏိယစာသောတုတ်တံဒေသနာတော်မြင့်ဒေသနာတော်တို့တရားဖြစ်စေအောင် တရားဖြစ်စေလောက်အောင်စိတ်ကိုနူးညံ့စေရန်ဟောကြားအပ်သောတုတ်တံမြတာတိနော်ပြီးတော့နတ်ပြမာတို့၏အမျိုးတူ အမိများကိုသာ ထုတ်ဖော်ဟောပြလျက်နှုတ်ခွန်းစေအနေအချင်းဘုရားရှင်၏ပဋိတန်ဓာရပြုတော်မူသောသုတ်ဟုဆိုလို၏တဲ့ကဲဒါတော့ဘကုကမာဝတုဒရမအလဲတဲ့ဥစ္စာတော်ဘုရားကြီးရဲ့အာဘော်နဲ့တောင်မြမာကန်းအောင်ဆိုတော်ဘုရားကြီးအာဘော်ဟာသူတို့ဘခုကု ဘခုတ်ကူထွက်ပြီပဲတောင်ဝိဆရာတော်ကြီးကလည်းပဲအာဆရာတော်ဦးဇနက်ကလည်းဘခုတ်ကူအလဲတက်ကထွက်လာတာဆိုတော့အာဘောနှစ်ခုကတိုက်တူလို့တတိုက်ထဲမှာရှိနေတဲ့အတွက်ဆရာအစင်ဆက်ကတူနေလို့ပဲတူသလားသူတို့မဟုတ်သူတို့လွတ်လွတ်လပ်လပ်တွေးခေါ်ပြီးတော့ပဲတူသလားတော့မပြောတတ်ဘူးဆရာတော်နှစ်ပါးအကျံတူနေတယ်နော်ဒီတုတ်တာနဲ့မှနာမည်တွေပဲပြောနေတာတဲ့နတ်တွေပြမာတွေကိုဒါတော့ယုံနံခန္ဓာအာယတနာတတ္တစ္စာဘာမှမပါသေးဘူးလို့ဆိုလို့တယ် ဒါတော့သူတို့ကဘာပြောတယ်လဲဆိုရင်နောင်မှာဟောလက်တန်ဒါပြီးရင်နောက်ထပ်ဟောရမယ်တကယ်တရားအနှစ်သာပါတဲ့တမ္မာပြိပ္ပါစီနဲ့ဆိုတော့6တုပ်ဟောဖို့အတွက်ရှေ့ကဏိဒန်းပြိုးပေးထားတာဒီနတ်တွေပြမာတွေဟာစိတ်ကိုပြောမယ်ဆိုလို့ရှိရင်အတန်းရှင်းရအောင်လို့ဒီပရမသူတို့နာမည်တွေခေါ်လိုက်တယ်လို့သူကပြောချင်တာဆိုတော့စရိုကြီးနှစ်ပါးကနောင်မှာဟောမဲ့တုပ်အတွက်အခုကတည်းက preparation လုပ်ပေးတာနော်ထားပါတော့အခုဆိုလို့ရှိရင်လူတွေရောက်လာတယ် ရောက်လာတယ်ဆိုလည်းရောက်ရောက်ချင်းတခါတလေကြရင်စိတ်ထဲကဘုန်းကြီးတာကြည်နေတာစိတ်ကတခါတလေကြရင်ဒီပြင်တွေးရင်တွေးနေအောင်ပါနော်ဟိုတွေးဒီတွေးအိမ်တွေးကားပေါ်တွေးဟိုတွေးဒီတွေးနဲ့တော်တော်လေးကြာမှတရားတဲ့နဲ့စိတ်ထဲနားနဲ့တရားနဲ့အဲ့ဒီမှာဆက်မိတာဆိုတော့ရောက်ရောက်ချင်းစိတ်ကတရားတဲ့မရောက်သေးဘူးဆိုတော့အဲ့ဒီ ဟိုဟိုဒီဒီစိတ်ပြန့်လွတ်နေလို့ရှင်မြတ်စွာဘုရားတို့မြည်ဒီမှာတရားတဲ့ကိုရောက်အောင်လို့တခါတလေကျရင်တာရုကံတုံတော်ထာမနတိကရောတာတရားကိုကောင်းကောင်းနာကြလေးလေးစားစားနာကြဆိုတော့မဟုတ်ခင်မှာအများနဲ့ remind လုပ်တဲ့စကားလုံးတွေရှိတယ်ဒါတွေကိုကြည်ပြီးတော့မှဇော်တော်ကြီးတွေကအဲ့ဒီရှေ့မှာစိတ်တည်းမငြိမ်သေးရင်ငြင်းအောင်လို့ဘုရားရှိခိုးအတန်းရှင်းရအောင်တရားတဲ့ကိုရောက်သွားအောင် ပထမနှုတ်ဆက်ခြင်းပရိသန္တာစကားနဲ့စတယ်တကယ်ဟောမှာကတမ္မာပရိပါဇိနဲ့တုတ်ကြမှာဟောမယ်လို့ဆရာတော်ကြီးတွေကဆိုလိုတယ် ဒါကဆိုရင်နှစ်ပါးရဲ့အယူဝါဒတစ်ခုဒါပြီးသွားရောတခါမဟုတ်ဘူးဒီထက်မှာယုံနံနေခန္ဓာရတနာဓာတ်သစ္စာတွေမပါပေမဲ့သစ္စာကိုရောက်နိုင်တယ်ဆိုပြီးတော့အယူနှစ်ပါးတူတာတခါပြန်သွားတွေ့တယ်အဲ့ဒါကဘာတူလဲဆိုရင်ဦးဇင်းအဝခင်မှာနာမည်ကြီးတဲ့ဆိုတော့ဥပုပ်ဆိုတာကြားဘူးလိမ့်မယ်နော်ဆိုတော့ဥပုပ်နာမတော်မယ်လို့ကြောက်ပါတယ်တောင်းတဲ့ဥပုပ်ဆိုတော့ဘုရားကြီးရဲ့မဟာသမယတုတ်နေတရားရေးတဲ့နေရာမှာအမှတ်ချက်ရှိတယ် အဲ့ဒါကိုပဲမင်္ဂွန်တိပိဋကဆရာတော်ဘုရားကြီးကလည်းသူကပြန်ပြီးတော့သူ့ရဲ့ဗုဒ္ဓဝင်ထဲမှာပြန်ရေးတယ်ရေးတယ်ဆိုတာကြိုက်လို့ရေးတာမကြိုက်ရင်သူထက်မရေးဘူးအဲ့တော့သူ့အယူကိုကြိုက်လို့ပေါ့သူသူ့ရဲ့တွေးခေါ်ချက်ကိုကြိုက်လို့အဲ့တော့ဒီဆရာတော်ဥပုက္ကတော့သူကဘာပြောတယ်လဲဆိုရင်နတ်ပြမတို့ရဲ့ဤတုတ်တံကိုကြားနာရ၍တဲ့နော်ပါဠိလိုဆိုကံလစိတ်တံမုဒုစိတ်တံဝိနေဝရဏစိတ်တံ ဥဒေကစိတ်တံပတ္တနာစိတ်တံဆိုတဲ့စိတ်တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းခါရပြောင်းလဲပြီးတည်ငြိမ်သွားတဲ့သဘောလေးတွေပြောတာရှိတယ်အဲ့ဒါပြီးမှဘုရားသစ္စာလေးပါဟောတာဒါတော့မြတ်စွာဘုရားတရားတော်ကိုကြားနာတဲ့ချိန်ကစပြီးတော့စိတ်တွေနုညံပြီးတော့မှတည်ငြိမ်ပြီးတော့မှတခါတည်းအခန္ဓာပါတဲ့ပုဂ္ဂိုလ်တွေအဲ့ဒီကပဲစိတ်ကတခါတည်းကြည်နုမှုပီတိတွေဖြစ်တယ်ဖြစ်တယ်ပြီးလို့ရှိရင်အဲ့ဒါတွေကိုပဲတရားဝိပဿနာရှုရတာဖြစ်သွားတယ်လို့သူကဒီလိုတုတ်အဲတရားတော်တွေမှာလာတဲ့အဲထိုးထိုးဘုရားဟောတွေကိုထောက်ပြီးတော့ဖြစ်နိုင်တယ်ဆိုတဲ့အကြောင်းသူကပြောတယ် ပြီးတော့နောက်တစ်ခုကတော့တခါတရားကိုနားရတယ်ဆိုရင်တရားနားရလို့ရှင်စိတ်ကပီတိပတ္တတိဆိုတာမျိုးတွေဖြစ်လာတယ်ဒုက္ခသမာဓိယထာဘုဒ္ဓဉာဏ်ယထာဘုဒ္ဓဉာဏ်ပြီးတော့နိဗ္ဗာန်ဉာဏ်ဝိရာဂဉာဏ်စသည်အဆင့်ဆင့်တက်သွားတယ်တွတ်တော့သူ့ရဲ့အခြေခံကဘာလဲဆိုရင်ပီတိဆိုတာနှစ်သက်တာကစားတယ်ဒါတော့ဒီနေရာမှာကဘုရားကိုမမြင်ဘူးတဲ့နတ်တွေပြမာတွေလည်းရှိလိမ့်မယ်ဒါတော့ဘုရားကိုစပြီးတော့မြင်လိုက်တာနဲ့ အာဘုရားဆိုတာဒါပဲဟာဘုရားဆိုတာဒီလိုจิตတရေနဲ့ပြည့်စုံတယ်ဆိုပြီးတော့ဘုရားဘုံမှာကြီးညိုပြီးစိတ်တွေကညှိုးပြီးတော့မှဘယ်ဆိုဘယ်မှကိုမသွားတော့ပုရိသေနတ်ပြမာတွေဖြစ်တဲ့အတွက်လည်းသူတို့ကိုယ်သူတို့ကတိတ်လှတော့အထင်ကြီးငါတို့တိတ်လှတဲ့ပုံကိုလူသားတွေရှိပါသေးလားဆိုတာမျိုးနဲ့အထင်ကြီးတဲ့စိတ်ကြီးညိုတဲ့စိတ်လေးစားတဲ့စိတ်တွေနဲ့အဲ့ဒီမှာဘုရားရဲ့ယူပါယုံဘုရားရဲ့အจิตတရေတော်ဘုံတော်တွေဟာဒီနတ်ဒီပြမာတွေရဲ့အတန်းရှင်းကိုတခါတည်းဆွဲဆုပ်ယူလိုက်ပြီးသားလည်းဖြစ်နိုင်တယ်ဟုတ်တယ်မို့လား ဦးဇင်းတို့မျက်စိထဲမှာတခါမှမမြင်ဘူးတဲ့အရာဝတ္ထုတစ်ခုကိုမြတ်တွေ့လိုက်မြင်လိုက်ရပြီဆိုရင်မျက်နှာအဲ့ဒီဘက်ကနေဘယ်မှမလှည့်တော့ဟုတ်တယ်မဟုတ်လားဒါတော့ဟိုဘက်ကယူပါရုံအစင်လှရင်လှတဲ့လောက်ကိုယ့်ရဲ့ attention ဟိုဘက်ကိုဆွဲနေတာကိုယ်စိတ်ကဟိုဘက်ကိုပါနေတာပါပြီဆိုတာနဲ့တပြိုင်နက်အဲ့ဒီအလှထဲမှာကျင်တဲ့ဆရာကောင်းတဲ့ထဲမှာစိတ်ကတခါတည်းဆွဲပြီးတော့ဖြစ်နေတဲ့အချိန်မှာခံစားမှုကလည်းမပါဘူးလားကျင်နဲ့နေတယ်အဲ့ကျင်နဲ့တောင်ပီတိလို့ခေါ်တယ်သဘောကျတာ ီတိပီတိဖြစ်ပြီဆိုရင်ပတ်သက်တဲ့စိတ်ကလေးကငြိမ်နေတယ်ငြိမ်နေတယ်ငြိမ်နေတဲ့စိတ်ကလေးဟာတင်းငြိမ်ပြီးအေးနေတဲ့အတွက်ဒုက္ခချမ်းသာတယ်ချမ်းသာနေတဲ့စိတ်ကလေးဟာကိုရောကိုရောဆွေရောချမ်းသာနေပြီဆိုလို့ရှိရင်ငြိမ်နေတဲ့စိတ်တည်နေတဲ့စိတ်ချမ်းသာနေတဲ့စိတ်တနည်းအနှောက်ယှက်ကင်းတဲ့စိတ်ဒီကိုရောဆွေရောငြိမ်နေပြီဆိုလို့ရှိရင်ကိုယ်စိတ်ကလေးတဏှာရာကိုရောက်စေခြင်းလို့ပို့လိုက်တယ်ဆိုတာနဲ့တမာရီကဘက်ခနဲ့ကတ်သွားတာ တမာတိဒါတော့တမာတိရပြီဆိုရင်တမာတိဆိုတာစူးစိုက်တည်ငြိမ်တာဖြစ်တယ်ငြိမ်ပြီးစူးစိုက်ပြီးထိုးထွင်းနေတဲ့တမာတိဒီဘယ်နေရာကလေးကိုပဲပို့လိုက်ပို့လိုက်စိတ်ကလေးညှို့လိုက်တာနဲ့ယထာဘူတအရှိကို အရှိတိုင်းတည်တဲ့ဉာဏ်ဆိုတာအဲ့ဒီမှာပေါ်လာတာဒါတော့ယုံနာနဲ့ကနီးမသွားဘူးလားနီးသွားပြီယုံနာကိုဖွဲစီအဲ့မှာတည်တယ်ယထာဘူတတကယ်အမှန်ကိုအမှန်တိုင်းတည်ပြီဆိုတဲ့နေရာစတာပဲအဲ့ဒါယထာဘူတဉာဏ်ဆိုတာအဲ့နေရာမှာ ဆိုတော့ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအနိစ္စအနိစ္စတိုင်းဒုက္ခဒုက္ခတိုင်းအနတ္တအနတ္တတိုင်းသိတာဆိုတော့သိလာတဲ့အခါကျတော့ရုပ်နဲ့ဖြစ်ဖြစ်အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးသိပြီဆိုရင်မသိခင်တုန်းကစွဲတဲ့ဟာဒါကြီးပါလားလို့တခါတည်းလက်ကရဲ့နောက်ွယ်မှာနော်မသိသေးခင်ရဲ့နောက်ွယ်မှာရှိနေတာတွေမြင်လိုက်ပြီဆိုတာနဲ့တပြိုင်တည်းဒီအနိစ္စဒုက္ခအနတ္တသဘောတွေကမိမိကိုထင်ဟပ်တဲ့အခါကျတော့အဲ့ဒီမှာစောစောတုန်းကမသိလို့ကြိုက်တယ်တတ်မဲ့တယ်ဆိုတာကသိတဲ့အခါကျတော့ကင်းကွာသွားတာကဝိရာက ဝိရာဂဆိုတာကင်းကွာသွားတဲ့ຢာကကိုဖြတ်ပလိုက်တာဒီနေ့မဲ့ညာမဲ့မဲ့ညာဆိုတော့ဟိုဘက်ကိုဖုံညာပေါ့ဒါသွားပြီဆိုတဲ့အတွက်ကြောင့်မလို့ဒါတွေကိုကြည့်လိုက်မယ်ဆိုပြန်တော့လည်းပဲဟုတ်တယ်ဖြစ်နိုင်တယ်တရားတော့မစသေးဘူးနော်သို့သောမြတ်စွာဘုရားဘာတွေလုပ်နေပြီလဲဆိုရင်နှုတ်ဆက်တဲ့အတန်တွေတွေ့နေရပြီဘုရားကိုဖူးနေရပြီဆိုတော့အဲ့ဒါတွေတော့မြင်တွေ့နေပြီဒါတော့အဲ့ဒီချိန်မှာတခါပြန်ပြီးတော့ဦးဇင်းတို့စောစောလေးတော့ကဖတ်ခဲ့တဲ့ထဲမှာရှိသေးတယ် ဘာတွေတွေ့လာတယ်လဲဆိုလို့ရှိရင်ပါရမီရင့်တန်ပြီးတဲ့ပုံကိုယ်တွေဆိုတဲ့ဟာမိမိတို့အတွက်တလုံးတပါတာလေးတည်လည်းပဲအဆုံးအစွန်အထိရောက်သွားနိုင်တဲ့အသိဉာဏ်ကိုပို့ပေးလို့ရတယ်။နတ်ပြမာတွေဆိုတာအမတန်ဉာဏ်ထက်တာ။ဉာဏ်ထက်ပါတယ်ဆိုတဲ့ပုံကလည်းအတိတ်ကပါရမီကုသိုလ်ကလည်းရှိခဲ့အောင်မယ်ဆိုလို့ရှိရင်တို့ရဲ့ပါရမီကပြီးတင်းပြီးတော့မှ ready to understand ready to realize နော်ဆိုတော့တို့ တလုံးလေးလောက်ပဲလိုတယ်ဦးဇင်းခဏခဏပြောဘူးတယ်နော်အမတန်ရောင်ကိုင်းပြီးတော့ဖူးတက်ပြီးတော့နေတဲ့အနာကြီးတစ်ခုပြည်ဘူးကြီးပေါက်တော့မယ်ဆိုတာအဖျားလေးအဖျားလေးတွတ်ယုံလေးပဲလိုတယ်တွတ်လိုက်တာနဲ့ပေါက်ပြီဒါကိုပြောတာဆိုတဲ့အခါကျတော့သူ့ကိုပေါက်ဖို့ကအဖျားလေးလောက်ပဲလိုတော့တယ်ကျန်တာများများကြီးမလိုတော့ဘူးဖောက်ခွဲဖို့ကဒီပြေထွက်ဖို့ဒါတော့ဘယ်မှာသွားတွေ့တယ်လဲဆိုရင် မြတ်စွာဘုရားကယုံနန္ဒပရမတ်တွေဘာမှမပြောပေမဲ့လည်းနတ်ပြမာတွေပြောတဲ့ထဲတွေမှာပါလာခဲ့တယ်ဆိုတော့အဲ့ဒီနတ်ပြမာတွေအဲ့ဟိုဗြဟ္မာကြီး၄ယောက်ဒီတုဒ္ဓဝါသဘုံကလာတယ်တုဒ္ဓဝါသဗြဟ္မာကြီးယဟန္တာကြီးဆိုတော့သူတို့ဘုရားကိုရှောက်တဲ့ထဲတွေမှာအဲ့ဒီသဘောတရားတရားရဲ့အနှစ်သာရတွေထည့်လာကြတယ်ယဟန္တာရဲ့ဂုံတွေပါပြန်ပြီးတော့ကြည့်လိုက်လို့ရှင်တွေ့လိမ့်မယ်ဒီနေရာမှာအရှင်ဘုရားမဟာဝတ္တနဲ့နတ်ပြမာပေါင်းတို့ဒီစူဝေရောက်ရှိလာတဲ့ပြင်အစည်းအဝေးကြီးဖြစ်နေပါသည်ဘာမှမပါသေးဘူးထား ကျွန်ုပ်တို့သည်ကိလေသာရန်သူကိုအောင်နိုင်ပြီးသောဟောအဲ့ဒါဒါပါလာပြီကိလေသာရန်သူကိုအောင်နိုင်ပြီးသောတန်ဃာတော်များကိုဖူးခြင်းကတန်ဃာတော်ဆိုဒီနေရာမှာအခုရဟန္တာတွေပြောတာဒါတော့ကိလေသာရန်သူကိုအောင်နိုင်ပြီးတဲ့အတွက်ရဟန္တာဆိုတော့ဒီအတန်တွေကိုမကြားဘူးတဲ့ပုဂ္ဂိုလ်တွေအတွက်ကိလေသာဆိုတဲ့အတန်နဲ့အောင်နိုင်တယ်ဆိုတဲ့အတန်နဲ့ဘလို့အောင်နိုင်လဲကြင့်ကြံလို့အောင်နိုင်တာပယ်တတ်နေလို့အောင်နိုင်တာဟောဒါတွေကလမ်းစရာတခါတည်းပွက်မသွားဘူးလားဘာမှမသိဘူး ဟောတော့ကဘာမှမသိဘူးငါတို့ကိုဒုက္ခပေးတာဘာဘာတွေလဲဒါကိုဘယ်လိုလုပ်ပြီးတော့ပယ်တတ်မလဲဆိုတာတွေဘာမှမကြားဘူးတဲ့နတ်ပြည်မာတွေအတွက်အဖျားလေးလောက်အတန်လေးအခုပေးလိုက်တာနဲ့ကိလေသာအောင်နိုင်တယ်ဟောထွက်ပေါက်ကတန်းရတယ်အိဆက်ကတန်းပြနေပြီပြီအဲ့ဒီစကလုံးတွေကိုကြားရင်လည်းရနာဖြစ်နေတာပဲပြီးတော့ဒုတိယတုဒ္ဓဝါဒပြမကြီးအရှင်ဘုရားထိုစည်းဝဲနဲ့ရဟန်းတို့သည်မိမိစိတ်ကိုတည်ကြည်စေလျက်တမာတိသဘောတရား ဖြောက်မတ်စွာဦးဇင်းအကောက်သုံးပါးကိုရှင်းခဲ့ပြီးပြီလူတွေဘာကြောင့်ဖြစ်တယ်လဲကိလေသာဆိုတဲ့ဒုစရိုက်တွေကြောင့်မလို့ကောက်နေကြတာနော်ဒါတော့ကိလေသာဒုစရိုက်တွေမရှိရင်လူတွေကောက်စရာအကြောင်းကိုမရှိတော့ဘူးဦးဇင်းတို့ဒီထက်ပြိဿနာကြပြီးသားခိုးစုပ်တရာခိုးစုပ်တရာအခုပြောလိုက်သဘောပေါက်ပြီခိုးစုပ်တရာစောစောဘာလုပ်လဲခိုးတယ်တောတာဘာဖြစ်ပြီးတော့ပြီးပြီပေါ့စောစောခိုးတာ ကောက်တာပဲဟုတ်တယ်မဟုတ်လားလူလိန်လူညစ်ပြောသလို तू ဒါဒါ तू လည်းကောက်နေတာခိုးနေတာပဲဒါအကောက်ဒါတော့ तू တောတာပန်ဖြစ်ပြီးတဲ့အချိန်ကမှပန်းဝရံကို तू မခိုးတော့ဖြောင်းသွားပြီဆိုတဲ့အခါကျတော့ဒီနေရာမှာဖြောင်းတယ်ဆိုတာဟာဒီကိလေသာတွေပယ်လိုက်တာပဲတတ်လိုက်တာပဲအနိုင်ယူလိုက်တာပဲဆိုတော့ဒါတရားသားပေါ့နော်ဖြောင်းမှဆိုတာပြူထားကိုယထာရင်းသည်မြင်းစစ်ကြိုးတို့ကိုကန့်ရွတ်ထိမ့်တဲ့ကဲ့သို့ပညာရှိတို့သည် အိန္ဒိရီတို့ကိုမျက်စိနာနာလျှာကိုစိတ်အိန္ဒိရီ6ပါးမှာရှိနေတယ်ဒီဟာတွေကိုပြောတာထိမ့်သိမ့်နိုင်ကုန်ထိမ့်နေဆိုတာတွေကတရားသဘောတွေဖြစ်သွားပြီရှုတာမှတ်တာကြင်နာကြံတာဖြစ်သွားပြီပြီးတော့အရှင်ဘုရားမြတ်စွာဘုရားဒီကောင်းစွာဆုံးမပြီးဒီဖြစ်၍တဏှာကင်းလေတန်ရှင်းစင်ကြယ်သောထိုရန်တာတို့သည်ရာဂဒေါသမောဟဒီဟုသောဟောလာပြီတိုက်ရက်ကိုပြောတော့တာဒီဟုသောခလုတ်တန်သင် နဲ့တကားကြည်မင်းတုတ်တို့ကို ဖြတ်ပြီးလျင်နဲ့ကိုင်ဒါရာဂဒေါသမောဟလောဘဒေါသမောဟဆိုတဲ့ဒါတွေကသူတို့ခေါင်းဆောင်ကြီးတွေဆိုတော့ဒီကိလေသာတွေဒီညှောက်နေတသိန်းနေတကားမင်းတုတ်ကြီးတို့ပယ်ထုတ်ပြီးတော့နော်ပယ်တတ်ပြီးပြီတဲ့ရာဂဒေါသမောဟတိဥသောတကားတယ်ကိုလည်းနှုတ်ပြီးပြီတဲ့ဒါတွေအထက်မှာမြဲမြဲမြဲမြဲစိုက်ထားခဲ့တာအဲ့ဒါတွေကိုပယ်နှုတ်ပြီးတဲ့အတွက်ကြောင့်မလို့ပယ်နှုတ်ပြီးတယ်ဆိုတာဒါတွေကို အပြီးအပိုင်ပယ်တတ်ပြီးပြီးနှုတ်လိုက်ပြီးပြီးနိုင်ပြီးပြီးဆိုလာတာ အဲ့ဒီတို့ကြောင့်မလို့ကိလေသာရဲ့အနှောင်အဖွဲ့ဘာကမှမရှိတော့ဘဲနဲ့နော်လွတ်လွတ်လပ်လပ်လှဲ့လေသွားလာနေကြကုန်ဤတဏိကိလေသာနယ်ပယ်ရန်သူကလွတ်ထွက်သွားပြီလို့ဆိုလိုတယ်ဒါတွေကြတော့တရားသားတွေနောက်ဆုံးတုဒ္ဓဝါဒရဟန္တာကြီးလျှောက်တာကြတော့တက်ရိုက်ပဲရေကစီဗုဒ္ဓတရဏဂတာတိနတ္တိကရမိတန်တိအပါယဘုမိန်နော်မြတ်စွာဘုရားကိုတဏိဘုရားကိုတရားကိုတန်ခါကိုကိုးကွယ်ကြတဲ့ပုဂ္ဂိုလ်တွေဒီတဲ့ စီးကကြတဲ့ပုံကိုယ်တွေဒီအပေဘုံကိုမလားမရောက်ကြရပါကုန်တကယ်လို့သေပြီးလို့လူလူခန္ဓာလူဘဝကိုစွန့်သွားမယ်ဆိုလို့ရှိရင်လည်းနတ်ဘုံနတ်ဘဝကိုရောက်ရပါကုန်ဤဆိုတော့ဘုရားတရားတန်ခါကိုကိုးကွယ်တယ်ဆိုတာနဲ့ကိုမှဒီတန်နဲ့ကြားတာနဲ့အခုနကအဲ့ဒါလောက်ကလေးသိရင်ကိုတီးခွင့်ရရင်ရန်တာဖြစ်မဲ့နတ်ပြမကြီးတွေအဲ့ဒီမှာဖြစ်နိုင်တယ်တဲ့ဒါကလည်းပဲစာမပါသလားလို့မေးရင် မပါဘူးဥစဉ်က ဒီစတော်ကြီးတွေကအကြောင်းမရှိဘဲတော့မပြောဘူးဆိုပြီးတော့မကျင်တတ်တာနဲ့နှစ်ခုလုံးကိုချပြီးထိုင်ပြီးစဉ်းစားရင်းနဲ့အဲ့ဒီအဖြေတွေထွက်လာတာဒါကဥစဉ်ဖြေနော်ဘယ်ဘယ်ဆရာတော်မေးတာလဲဆိုမဟုတ်ဥစဉ်ပြန်စဉ်းစားလို့ထွက်လာတာပြောတာဥစဉ်တို့တက္ကရာကမတွေလည်းပဲအဲ့ဒီလိုစဉ်းစားကြည့်ကျင်နိုင်ရင်လက်ခံပေါ့မကျင်နိုင်ရင်ဆရာတော်တွေထတ်တာရှာဥဩဒရာတော့အဲ့လိုပြောတယ်ဗျာဖြစ်နိုင်သလားထတ်တာရှာဒီနေရာတွေမကျင်တတ်နဲ့မရထားနဲ့နော်ဒါကဥစဉ်စဉ်းစားလို့ထွက်လာတဲ့အဖြေ ဘာဖြစ်လို့လဲဆိုရင်ဒီစတော်ကြီးတွေကနှစ်ပါးစီနှစ်ဘက်ခနှစ်ဖုတ်ကွဲနေတယ်စာကိုတတ်လိုက်တာကလည်းပြောမနေနဲ့တော့ဒါတော့စာတတ်တဲ့စတော်ကြီးတွေဒီလိုပြောတယ်ဆိုတော့အကြောင်းရှိကိုရှိလိမ့်မယ်ဒါတော့ဦးဇင်းကနှစ်ဖက်လုံးကိုဖြစ်နိုင်တဲ့ဘက်ကနေစဉ်းစားကြည့်တယ်ဦးဇင်းကတော့ပထမအနေနဲ့ကတော့ဟုတ်တယ်ဦးဇင်းစဉ်းစားတာနဲ့တူတယ်တိတ်ပြီးတော့ဒါဟောရှင်းပြစရာမလိုဘူးเนาะယုံနံခန္ဓာအနိစ္စဒုက္ခအနတ္တဓာတ်ခန္ဓာယတနာဓာတ်သစ္စာဘာမှမပါသေးပဲနဲ့ဒီ net ပြမာတွေ ရန်တာဖြစ်တယ်ဆိုတာကြီးကဥစဉ်ဒါစောစောမကျင်တတ်ခဲ့ဘူးစိတ်ထဲမှာသဘောမကျလှတဲ့အတွက်မာသမယတုမရွတ်ဖြစ်ဘူးဒါပေမဲ့ဒီဆရာတော်ဥပုပ်ကနေတရစာအုပ်မှာမှားထားခြင်းအဲ့ဒါကိုပဲပြန်ပြီးတော့ထောက်ခံတဲ့မင်္ဂတိပရိကဆရာတော်ကြီးရဲ့ပြန်ပြီးမှတ်ရေးသားခြင်းဟာတို့ကဒါသူကြိုက်လို့ရေးတာမင်္ဂတိပရိကဆရာတော်ကြီးကမာသမယတုကိုလေ့လာရင်တဲ့ဘဂုတ်ကမာဝိတုဒါရမအလက်တိတ်ဆရာတော်နေတိုက်ဥဆရာတော်ကြီးရဲ့နေတရကိုလေ့လာပါအမတန်ကောင်းပါတယ်လို့သူက reference ပေးတယ် recommend လုပ်ပေမဲ့အဲ့ဒီနေရာကြတော့သူအဲ့ဒီဆရာတော်ကြီးနောက်ကိုမလိုက်ဘူးမလိုက်ဘူးနော်ဘယ်နေရာမလိုက်တယ်လဲဆိုရင်အခုနကဒေတုတ်တန်ကနတ်တွေအတွက်လာနှုတ်ဆက်နေတဲ့ပဋိတန်ထာတာနှုတ်ဆက်စကားကြီးပါတဲ့ဘာမှဓာတ်ပရဓာတ်တေပရမတ်ဒီဘာမှလည်းမပါသေးဘူးဆိုတော့နောက်တမ္မာပရိပါဇဏီကဟောအောင်လို့ဟောတဲ့အချိန်ကျရင်အစင်သင်းဖြစ်အောင်လို့ဒီကပြုပြင်ပေးနေတာစိတ်တည်ညွတ်အောင်တည်ငြိမ်အောင်တရားနာဖို့အစင်သင်းဖြစ်အောင်လို့ပြင်ဆင်တဲ့ကာလဆိုတဲ့သဘောမျိုးပြောထားတာ ဒါတော့အဲ့ဒါကိုမင်းကွန်းတိပိဋကဆရာတော်ဘုရားကြီးကနှစ်သက်ဟန်မတူဘူးမတူတဲ့အတွက်ကြောင့်မလို့ကျန်တာတွေကိုရခမန်းလုပ်ပေမဲ့နော်အဲကောင်းတယ်လို့ရခမန်းလုပ်ပေမဲ့အဲ့ဒီဆရာတော်ကြီးရဲ့အယူအဆ opinion ကြတယ်သူကမကြိုက်တော့ဆရာတော်ဥပုရဲ့အယူဝါဒနောက်ကိုလိုက်သွားတာနော်ဒါတော့ဦးဇင်းကဒါဘာကြောင့်လိုက်တယ်လဲဆိုတာကိုနည်းနည်းပြန်ပြီးတော့ကိုညံမိသလောက်ရှာကြည့်တော့ဖြစ်နိုင်တယ်ဘာဖြစ်လို့လဲဆိုရင်နတ်ပြမာတွေမှာအခုနပုံစံအမျိုးမျိုးရှိတဲ့ထက်မှာ စကားလေးတစ်လုံးလောက်နားထောင်လိုက်ရတယ်ဆိုတာနဲ့သူတို့မှာဖြစ်ခဲ့ဘူးတဲ့ပါရမီရှိတဲ့ခါကျတော့တခါတော့ဝုန်းတိုင်းဆိုပွန့်ထွက်သွားတာပွန့်ထွက်သွားတာပွန့်ထွက်သွားတဲ့တော့ဦးဇင်းတို့ဒီဥက္ကဋ္ဌတိညပုဂ္ဂိုလ်တို့ဘာလို့ဆိုတာကစကလုံးလေးတစ်လုံးလောက်တောက်လိုက်တာနဲ့တခါတည်းပြီးသွားပြီတို့မှာဘာမှသိပြီးတော့ဆက်နာစရာမလိုဘူးအာထုတ်စရာလည်းမလိုဘူးနာလိုက်တဲ့အချိန်မှာပဲအာထုတ်မှုတခါတည်းပြီးသွားတယ်ဆိုတော့ဒါတွေကိုစဉ်းစားကြည့်ရင်တော့အော်ဖြစ်နိုင်တယ်လို့ဦးဇင်းကပြန်ပြီးတော့အဖြေပေါ်ပါတယ်ဒါတော့ ဒါကလည်းပဲဥစဉ်စဉ်းစားလို့ရတဲ့အဖြစ်ကိုပြောတာနော်ဝိဇ္ဇနာတကဓမ္မတွေစတက်တယ်ဆိုတော့ဘုရားကြီးတွေတွေ့ရင်လည်းရှောက်ကြည့်မေးကြည့်ဒါကောင်းတဲ့အဖြစ်တွေဥစဉ်ပြောတဲ့အဖြစ်တွေကောင်းတာလည်းတွေ့ကောင်းတွေ့လိမ့်မယ်နော်ဒါကဥစဉ်တို့အခုဇော်တော်ဘုရားကြီးတွေရဲ့အဲတပားနဲ့တပားယူဆပုံချင်းမတူတာကိုပြောပြတာကောင်းပြီပြီးတော့ဒီမှာသမယတုတ်တန်ကြီးကိုပြီးတော့အထာဂရမဖွင့်ဆိုချက်ကဘာပါတယ်လဲဆိုလို့ရှိရင်ဒီမှာသမယတုတ်တန်ကြီးမှာက နတ်တွေကိုအဓိကထားပြီးတော့ပြောတာဖြစ်တဲ့အတွက်နတ်တွေကသူတို့နာမည်တွေသူတို့နာမည်တွေရှိနေတယ်လေသူတို့နာမည်တွေခေါ်ပြီးတော့သူတို့ရဲ့မျိုးနွယ်စုပြောတာတယောက်ချင်းပြောတာမဟုတ်ဘူးမျိုးနွယ်စုနာမည်တွေရှိနေတဲ့ခါကျတော့ကိုကသူတို့အမျိုးခေါ်တယ်သူတို့နာမည်ခေါ်တယ်လို့ပဲသဘောထားတာပေါ့ဒီထက်လူတွေယူကန်ရုံးချုပ်ရောက်ဘူးလိမ့်မယ်ဟာကုလသမဂ္ဂအထွေထွေတွင်းရုံးမှုတက်မှာဦးတန်ပါတယ်ဆိုတော့အမေကိုကသဘောတကိုကြားတာကိုတောင်မဟုတ်သေးဘူးလားဗမာပြည်သားဟုတ်တယ်မလား qualified ဖြစ်တာပေါ့နော်ယူရန်ရုံးချုပ်ကိုသွားရင်တို့ကတော့ယူသဟေးယူသမဟုတ်အဲ့ဒါငါတို့ဥဒ္ဒန်လို့ဖတ်တယ်လို့ကွာပြင်တောင်ပြင်ပေးခဲ့သေးတယ်ဟုတ်လားသိဘူးတဲ့တို့ကတော့ယူသမဖတ်တယ်တဲ့ဟမှာဂတ်လို့တဲ့ကောင်မလေးอ่ะဆိုတော့နည်းနည်းတော့အမှားတော့ငါတို့ဗမာပြည်သားပါလို့ပြောတာပါကြွားတာပေါ့လေနော်ကိုဗမာပြည်သားအဲ့ဒီမှာဖြစ်တယ်တို့ကိုလည်းကြွားတာဒါတော့တို့နာမည်တွေကိုအဲ့ဒီလိုမျိုးခေါ်ခဲ့တဲ့အတွက်ဒီနတ်ပြမာတွေကဒီမှာသမယတုတ်ရွတ်ကြဖတ်ကြလေ့လာကြမယ့်နေရာတွေကိုလာလာပြီးတော့တို့ကနားထောင်ကြတယ်တဲ့ ဒီနားထောင်ရတဲ့အတွက်ကြောင့်မလို့မာသမယတုတ်ကိုရွတ်လို့ရှင်တို့ကလာပြီးတော့နာတဲ့အတွက်ကြောင့်နတ်မြမာကြီးတွေလာလာနာတဲ့အတွက်ကြောင့်နော်အဲ့ဒီနေရာဒေသဒီအန်တရကင်းချင်းအကျိုးမျိုးရတယ်တဲ့ဒါတော့အိုးသစ်အိမ်သစ်နေရာသစ်မြို့သစ်ရွာသစ်တဲကြပြောင်းကြရွှေ့ကြတဲ့အခါကြရင်မိမိတို့နေတဲ့နေရာတွေဆိုတာဟာဒီနေရာဟာဘာရှိမလဲဆိုတာဥစ္စာမသိနိုင်အထူးသဖြင့်ဟောဒီအမေရိကတိုက်ကြီးလူရောက်တော့ဘာမှမကြသေးဘူးနှစ်တစ်ထောင်တောင်မပြည့်သေးဘူး ဒါတော့ဒီကဘာမြေကြီးစတဲ့ဒီကရက်တလို့ဟိုးရှေ့မှာဘာတွေရှိမလဲဆိုတာဘယ်သူသိပါမသိဘူးဘယ်သူမှမသိဘူးဒါတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်လူတွေဒီ immigrant တွေကြီးပဲအကုန်လုံး native တယောက်မှမရှိဘူးရှိလားဒီမှာ native ဘယ်သူမှမရှိဘူးဘာမှမကြောက်နဲ့အကုန်လုံးလူတွေက native ဘယ်သူမှမရှိဘူး right indian လည်း immigrant ပဲနောက်မှရောက်တာဒါတော့အဲ့ဒီရှေ့မှာရှိနေလိမ့်မယ်ဒီကျွန်းကြီးဒီတိုက်ကြီးပိုင်တာရှိပဲလိမ့်မယ် နော်ဒါတော့အဲ့ဒီဟာတွေကလူမဟုတ်တော့ဘူးလူမဖြစ်နိုင်တော့မမြင်ရတော့ဘူးလေဒစီတွေဖြစ်ချင်းဖြစ်မယ်တရေတွေဖြစ်ချင်းဖြစ်မယ်နတ်တွေလည်းဖြစ်ချင်းဖြစ်မယ်ဒါတော့ဦးဇင်းတို့မမြင်ရတဲ့တတ္တဝါတွေကဒီကျွန်းကြီးဒီနေရာကြီးတွေသူတို့အရင်ရောက်နေတာပဲဒါတော့ဦးဇင်းတို့လူတွေမှန်သမျှနောက်မှရောက်လာတာပြီးမှအလံလေးစိုက်ပြီးကငါနိုင်ငံဆိုပြီးတော့သူတို့ကပြောနေကြတာဟုတ်လားဆိုတဲ့အခါကျတော့သူတို့ကမကျင်တတ်လို့ချင်းအဲ့ဒီနောက်မှရောက်လာတဲ့လူတွေနဲ့ အရင်ပိုင်ထားတဲ့မူရင်းပိုင်ရှင်တွေနဲ့ကအဲ့ဒီမှာ conflict ဆိုတာဖြစ်တာဒါကြောင့်မလို့လူတွေမေတ္တာတုတ်ထဲမှာဘာကြောင့်မလို့ဘုန်းကြီးတွေ၆ခန်းဒါလေးကိုစဉ်းစားလိုက်တစ်ချက်တည်းစဉ်းစားလိုက်တောထဲမှာနေတာဒီဒီယုတ်ကစိုးနဲ့တင်နေတာနောက်မှရဟန်းနေသွားတာမကြိုက်တော့နှင်ထုတ်တယ်၆တယ်ပေါ့ဒါတော့မေတ္တာတုတ်ကလေးယူပြီးတော့သွားတဲ့ခါကျတော့ပြန်ဝင်သွားတဲ့ခါကျတော့မေတ္တာဆိုတဲ့အမျိုးကချစ်ခင်စေတတ်တယ်ဆိုအဲ့ကျတော့လဲသူတို့ကတခါတည်းကပ္ပိယကာရကတွေဖြစ်နေထီယူဖဏယူတပိတ်ယူနေမိတ်ဆွေပြန်ဖြစ်သွားတယ် ဒီတော့ဦးဇင်းတို့မမြင်အပ်တဲ့အရာတွေနတ်တွေပြမာတွေပဲဖြစ်ဖြစ်နော်ပိဋ္ဌာလို့ခေါ်တဲ့တစေတရေပဲဖြစ်ဖြစ်သူတို့နဲ့ဦးဇင်းတို့နဲ့ communication လုပ်เสีย relationship လုပ်เสียကနော်မေတ္တာပဲရှိတယ်ဒီလိုသူတို့လိုချင်တဲ့ဒီလိုတရားတွေဒေသနာတော်တွေနဲ့ပေးဝေခြင်းအပြင်သူတို့မိတ်ဆွေဖွဲ့ကြရတယ်ဒီတော့သူတို့ကကိုယ့်ထက်အရင်ရောက်နေတယ်ဆိုဒီမြေဒီရေဒီတစ်ပင်ဒီတောတောင်တွေကသူတို့ဒေသတွေသူတို့ပိုင်တာတွေဒါတော့လူတွေကနောက်မှသွားတော့မကြိုက်ရင်သူတို့ခြောက်တာပဲ လှန့်တာပဲရှိတာပဲဒါတွေကနော်1990နဲ့အဲ98လောက်တုန်းကဦးဇင်းအင်တာနက်သတင်းဖတ်လေရတယ်ဟိုတဲ့ Oregon ဘက်မှာဘာလဲမသိဘူးအောက်ကနေဖောက်တာတယ်ဖောက်တော့အဲ့ဒီအောက်ကနေဖောက်တော့စစ်တယ်အကုန်လုံးဘူရိုစာတွေအကုန်ပြက်နေတာဟာပြက်တယ်ပြက်တယ်ပြက်တယ်တခါဘာမှလို့ဟိုတစ်ခုပြက်တွေ့ကြဖြစ်ပြန်နောက်ပူဆိုးတာကဌာနေဖောက်နေတဲ့အခါမှာဘူရိုစာကြီးတွေနဲ့ထိုးပြီးတော့ဖောက်တော့ဟောဒီဘူရိုစာကြီးနောက်ပြန်လှည့်နေတာဘယ်သူမှလည်းဟိုတော့မဟုတ်ဘူးညအလုံးပြီးတော့ထားခဲ့တာ ဟာပြဿနာဖြစ်နောက်တော့အဲ့ဒီမှာအဲ့ဒီမှာလာအိုတွေပါတော့လာအိုတွေကပြောတယ်အဲ့ဒါမင်းတို့ something wrong တစ်ခုဖြစ်လိမ့်မယ်တဲ့အဲ့ဒါမဲ့ငါတို့ငါတို့ဗုဒ္ဓဘာသာလို့ဆိုနေအဲ့ထဲမှာမကောင်းတာတွေရှိတယ်သူတို့နေရာဒေသတွေဖောက်ထွက်နေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကဒီလိုပြဿနာဖြစ်တာ accident တွေလည်းဖြစ်တာများလာပြီလူတွေထိတယ်ခိုက်တယ်အခုဘူရိုဇာတွေပြစ်တယ်နော်နောက်တွေပြန်လှည့်နေတယ်ဆိုတော့အဲ့ဒီမှာကြောက်ကကြောက်ပြီအဲ့ဒါနဲ့ကံမွန်းတဲ့ဗုဒ္ဓဘာသာလို့ဘယ်လိုလုပ်လဲတို့တော့ဘုန်းကြီးတွေပင်ပြည့်ရွတ်တာပဲအဲ့ဒါနဲ့အဲ့ဒီဌာနကြီးတွေကိုတခါတည်းဘုန်းကြီးတွေပင်ပြည့်ရွတ်အဲ့ဒါကိုသူတို့ supervisor လည်းခွင့်ပြုတယ် ခွင့်ပြုတဲ့အခါအဲ့မှာရွတ်တဲ့အခါကျတော့အဲ့ဒီမှာအဲ့ဒီကိစ္စပြီးကြရတဲ့လို့ပြိတ္တိပါရီမေတ္တာတွေပါပို့ပြီးကြရတယ်လို့အဲ့ဌာနယ်ထဲမှာဘာပြဿနာမှမဖြစ်တော့ accident လည်းမဖြစ်ဘူးဘူရိုဇာတွေလည်းပဲပြစ်မပြတ်တော့ဘူးလှဲ့လည်းမလှဲ့တော့အဲ့ဒါဆိုတော့ဒါစဉ်းစားကြည့်လူတွေကကျူးကျူးကြော်ကြော်ဖောက်တဲ့အခါအဲ့ဒီလိုတွေဖြစ်တာနော်အဲ့ဒီ internet မှာရှာကြည့်ရှိကောင်းလိုင်းဖြစ်လိုက်မှာဦးစင်းထင်တယ်68ခုနှစ်ကအဲ့လောက်ကဒါတော့အဲ့ဒီလိုမျိုးတွေရှိတဲ့အခါကျတော့မိမိတို့အိုးစစ်အိမ်တဲ့နေရာတစ်တွေကို နော်ရောက်တဲ့အခါမှာတဲ့ဒီနေရာဒီဒေသမှာမမြင်အပ်တဲ့တတ္တဝါတွေ unseen being တွေရှိနေတယ်အဲ့ဒါတွေနဲ့မိမိတို့ကမိတ်ဆွေဖွဲ့တဲ့အနေနဲ့ဒီလိုမဟာသမယတုတ်ကြီးတွေကိုရွတ်လို့ရှိရင်တဲ့မဟာသမယတုတ်ကြီးကိုနာဖို့လာတဲ့တကိုးကြီးနတ်တွေပြမာတွေရှိလို့ရှိရင်တကယ်လို့မကောင်းတာတွေရှိရင်လည်းသူတို့ကဘေးဖယ်သွားလိမ့်မယ်နတ်ပြမာတွေကဒီလူတွေကသူတို့ကောင်းတွေပဲဆိုပြီးတော့လေဒီနေရာမှာကောင်းတဲ့သူတွေကသူတို့နဲ့နေရင်တော့ငါတို့တော့ကုသိုလ်ရလိမ့်မယ်နတ်တွေရဲ့ promotion ကတိပြမရှိဘူးဗျာကုသိုလ်သူများပေးလိုက်တဲ့အမြဓာရုခေါ်မှနတ်က promotion ရှိတာ နော်ဒါတော့သူတို့ကအသက်ရှည်ဖို့အယောင်ထွက်ဖို့ဘုံတကိုးကြီးဖို့နော်ဒီတစ်ဒီတစ်ကြီးမားတဲ့တကိုးရာထူးအာဏာရဖို့ကလူတွေဝယ်လိုက်တဲ့အမျှကိုတာရုခေါ်ခြင်းအဖြစ်ဒါလဲ this is the only way ဒါပဲရှိတယ်ဒီဒီဒီနည်းနဲ့တို့ကယာရုတက်တာကျန်တဲ့ဟောအသားလေးငါးလေးမပြောသေးလေးဘယ်စားမလဲနတ်တုတ်တာစားနေတာကိုစင်းတော့နတ်တင်စားမယ်ထင်မလို့သွားတင်နေရတာမစားဘူးစိတ်သာချအောက်ပိုင်းစားအောက်တန်းစားနတ်ပဲစားတယ်နော် ဆိုတော့ကသူတို့ကသူတို့လိုချင်တာကုသိုလ်အမျှပဲအဲ့ဒါနဲ့သူတို့ကငါတို့ကဒီလူသားတွေနဲ့အတူတူနေခဲ့ရင်တော့ငါတို့လည်းအမျှရလိမ့်မယ်နော်ဒါတော့သူတို့ကဒီနားမှာရှိတဲ့အတွက်သူတို့ရဲ့ကျေးဇူးရှင်ဖြစ်နေလူတို့ကိုပြန်ပြီးတော့စောင့်ရှောက်တာအဲ့ဒီအစောင့်ရှောက်ကြောင့်ဦးဇင်းတို့ဒီဘေးအန္တရာယ်မတွေ့မမြင်ရပဲနဲ့နော်အေးအေးချမ်းချမ်းနေနေချင်းအကျိုးကိုရတယ်ဒါကြောင့်မိမိတို့ကမာသမယတုတ်တန်တွေကိုရွတ်ပြီးတော့မှရွတ်ဖတ်ပူဇော်ရင်နဲ့အိုးသိအိမ်သိနေရာသိမြို့သိရွာသိတွေတဲတဲ့ခါမှာ နော်မာသမယတုတ်တွေကိုထည့်ရွတ်ဖို့အထက်ကရဆရာက ဖွင့်ပြထားတယ်နော်အ ਨੇ ဆုံးစာအုပ်ကြည့်ရနေကောင်းတာပေါ့အဲ့ဒါကတော့မိမိတို့နောင်ခါကြလို့ရှိရင်နော်ဥသိအိမ်တဲ့နေရာတစ်တွေကိုရောက်တဲ့အခါဘုန်းကြီးမပက်နေတဲ့အခြေမျိုးဆိုကိုယ့်ဘာသာကိုလည်းဒါရွတ်လို့ဖတ်လို့ရတာပဲဒါလေးကိုမိမိတို့မှတ်သားစရာပေါ့ကောင်းပြီဒါတော့ဒီမာသမယတုတ်တန်က နတ်တွေကနော်သူတို့နာမည်တွေသူတို့မျိုးနွယ်စုနာမည်တွေပါတဲ့အတွက်လည်းချစ်တဲ့ကုသိုလ်ကောင်းမှုတွေရတဲ့အတွက်လည်းပဲရွတ်ဖတ်တဲ့သူတို့ချစ်တယ်ဒါကြောင့်ဘုရားရှင်တို့ဗမာနိုင်ငံမှာသာသနာဂိုင်းကြီးကိုယ်ဂိုင်းနဲ့မှဒွါရဂိုင်းဆိုတာရှိတယ်ဒီဒွါရဂိုင်းရဲ့ပထမဆုံးမူရင်းစတင်တီထောင်တဲ့ဆရာတော်ကြီးကအုပ်ဖို့ဆရာတော်ကြီးစာတိတ်တက်တာပဲဘုရားရှင်တို့ရှင်ရှင်ဆရာတော်ဘုရားကြီးတောင်မှဒါဒီအုပ်ဖို့ဆရာတော်ကြီးမှာစာတက်ခဲ့ရဘူးတယ်နော် ဒီဥပ္ပုဇ္ဇရောဘုရားကြီးကသူကဘာပြောလဲဆိုရင်အေးတဲ့ဒီတုတ်တန်ကြီးကရွတ်ကြဖတ်ကြတဲ့ပုံကိုယ်တွေကိုနော်နတ်တွေကနေချစ်တဲ့အတွက်မာသမယတုတ်လို့တောင်မခေါ်တော့ဘူးဒေဝတာပိယတုတ်တန်လို့လည်းခေါ်တယ်တဲ့တုတ်တန်ရဲ့နာမည်ပေါ့နော်ဒါကတော့ဟောရအကျိုးရတဲ့သူတွေဘက်ကနေကြည်ပြောတာဒေဝတာပိယတုတ်တန်အဲ့ဒါလို့လည်းနတ်ချစ်တဲ့တုတ်လို့ဆိုလို့ဒါကသူ့မွေးရဲ့နာမည်တော့မဟုတ်ဘူးပေါ့နော်အကျိုးကိုကြည်ပြီးတော့ပြောတာ ကောင်းပြီဒါတော့နတ်ချစ်ခဲ့တဲ့ပုံစံလေးတစ်ခုကိုကျွန်တော်တီဟိုကျွန်းမှာဖြစ်ခဲ့တဲ့နတ်သမီးလေးတယောက်ရဲ့အဖြစ်ဖြစ်နေနော်ဒီနေ့ဒီတုတ်တန်ရဲ့ရှေ့ဘန်းကို ဆုံးသတ်လို့ရအောင်နတ်သမီးတယောက်ကဦးဇင်းတို့တီဟိုကျွန်းမှာတောင်စွန်းပေါ့တောင်ကြီးတစ်ခုရဲ့ဆုံးတဲ့နေရာအစွန်းနေရာတောင်စွန်းခေါ်တယ်ဗမာပြည်မှာလည်းတောင်စွန်းရှိတာပဲပပတကောတိလို့ခေါ်တယ်ပါဠိလိုပပတတောင်ကောတိဆိုတာအစွန်းအဖျားကိုပြောတာဒါတော့တောင်ရဲ့အစွန်းအဖျားမှာနေတဲ့မြို့တောင်စွန်းမြို့လို့ခေါ်တာမဟုတ်လားလို့ အဲ့တောင်ရဲ့အစွန်းမှာတောင်စွန်းမှာကြောင်းတည်တဲ့အတွက်တောင်စွန်းကြောင်းတိုက်ဆိုတာရှိတယ်ဒီဟိုမှာဒီရလင်္ကာမှာအဲ့ဒီကြောင်းတိုက်ထဲမှာဂူရူဂူရှိတယ်အဲ့ဒီဂူရဲ့ပေါဝါမှာလည်းဂန်ကောပင်ရှိတဲ့အတွက်ဂန်ကောပင်ဂူလို့ခေါ်တယ်အဲ့တော့အဲ့ဂန်ကောပင်ဂူထဲမှာကိုရော်လေးတစ်ပါးကမဟာသမယတုတ်ကိုရွတ်ဖတ်ပူဇော်ရွတ်ဖတ်တဲ့ဇေရပူဇော်တယ်ဒါတော့ဂန်ကောပင်မှာနေတဲ့နတ်သမီးကအဲ့ဒီပူဇော်တာကိုရွတ်ဖတ်တာကိုကြားပြီးတော့ဆင့်လာပြီးတော့သူကနာယူတယ်နာယူတဲ့ခါကျတော့ဟာသူ့စိတ်ထဲမှာအမတန်ပီတိဖြစ်လို့ အဲ့ဒီဦးစင်းလေးမာသမ ्या တုတ်ကြီးကိုရွတ်ဖတ်လို့ပြီးတဲ့အချိန်ကမှသူတာရုခေါ်တော့အတန်ထွက်လာတယ်အတန်ထွက်လာတော့ဂူရဲ့အပြင်ဘက်ကတာရုခေါ်တန်ကြတော့အဲ့ဒီကိုတော်လေးကနေပြီးတော့ဟဲ့ဘသူတော့ဆိုတော့တပည့်တော်မှပါဗျာဟဲ့တပည့်တော်မှဘသူလဲဆိုတော့တပည့်တော်ဒီကန်းကော်ပင်နေတဲ့နတ်သမီးပါအာအာနင်ကဘာလို့ဘာလို့တာရုခေါ်လဲဆိုတော့တပည့်တော်မှမဟာဝုံတော်ထဲမှာမာသမ ्या တုတ်ကိုနာပြီးကြရတဲလို့မာသမ ्या တုတ်ကိုတစ်ခါမှပြန်မနာသေးဘူးဗျာ ဒါတော့အရှင်ဘုရားရွတ်ဖတ်တဲ့စေတံကြားလို့ဒီပြီးတော့နာနေတာတဲ့အရှင်ဘုရားရွတ်တာဖတ်တာမြတ်စွာဘုရားဟောတော့ကလို့ပဲပါဠိတွေတလုံးတပါတာအခရာတလုံးတပါတာမှမကြမပြောက်ဖဲနဲ့ပြည့်ပြည့်စုံစုံရွတ်လို့ဒီပြီးတော့ပီတိဖြစ်ဝမ်းသာလုံးလို့ဒီပြီးတော့ဓာတုခေါ်တာပါဆိုပြီးတော့သူကရှောက်တယ်ဟဲ့နေစမ်းမအောင်နေကအဲ့ဒီတုန်းကမဟာတော်ကြီးတဲ့မှာတရားနာတော့ကနတ်ပြမာတွေအများကြီးလာတယ်လို့ပြောတယ်နင်းကဘယ်နေရာကနာခဲ့ရတာတော့သူမေးတယ် အမှန်ကတော့တပည့်တော်ကလူပြောမယ်ဆိုရင်တော့ကပ္ပိလဝတ္တုနတ်သမီးပါဗောလားမဟာုံတော်ထဲမှာနေတာဒါပေမဲ့မြတ်စွာဘုရားကဒီအင်ဂျင်ပင်နေကြားတဲ့အင်ဂျင်ပင်နေရဲ့အရေးမှာမာသမယတုတ်တဟောဗရဆိုတော့နတ်ပြမာတွေစစ်ကြဝလာတိုက်တဲ့တောင်းကရောက်လာတော့တပည့်တော်တို့ကဘေးကိုဖယ်ရင်ဖယ်ရင်ဖယ်ရင်ကနေပြီးတော့အိန္ဒိယတိုက်နယ်ကြီးဟိုဘက်ကျော်ပြီးတော့ရေလက်ကြဖြတ်တီတီဟိုတီဟိုရောက်လာတာတဲ့နော် တီဟိုရောက်လာတော့တီဟိုကြတော့လည်းတခါနေရာကပြောင်းနေပြန်တော့ဟာနောက်ဆုံးကြတော့ဘယ်တွေ့လဲဆိုမဟာကာမရွာကြီးအနောက်ဘက်က beach မှာသွားပြီးတော့ခြေထောက်ကလေးနဲ့ရပ်ဖို့နော်ထိုင်မဲများမကြံနဲ့နေရာကလေးရတာဆိုတော့အဲ့ဒါကလည်းပဲကိုယ့်တင်တခါတကုတ်ကြီးကုန်ကြီးကုန်တော့နတ်သားနတ်သမီးတွေကရောက်လာတာဖြစ်တဲ့အတွက်သူကနေတခါပြန်ပြီးတော့ရေထဲလို့တကန်ဆင်းလိုက်နေရာလေးဖယ်လိုက်နောက်တခါတခါဆင်းလိုက်ဆင်းရင်ဆင်းရင်ဆင်းရင်ကနေရေက level ထိရောက်လာတာအဲ့ဒီလေရေ level လောက်ကိုရောက်ခါကြမှာသူတရားစနာတာ နော်ဦးဇင်းစဉ်းစားကြည့်တယ်ဩလို့ငါတို့နတ်ငါတို့လူတွေမှာကြတော့နတ်ဆိုရင်ရှိသမျှတကုံးကြီးတယ်ကြီးပဲထင်တာခုဒီနတ်သမီးနတ်သမီးတာဖြစ်တာနော်သူ့နေရာလေးတစ်ခုတောင်မှတခါတည်းကြောက်ခုံလေးကြောက်သေးပုံလေးလောက်တောင်ဖန်ဆင်းပြီးတော့မှတရားမနာနိုင်ဘူးလေပင်လောက်မြုပ်တဲ့ရေထဲမှာဆင်းလာတာလူတွေတောင်းမှမဟောင်းကောင်းလေးစိတ်ကြီးမှမတူဘူးလားလို့ကြာတာလေပြေးလန်းကြီးတွေကကွန်ကရစ်တွေနဲ့လှုပ်သေးတာနတ်နတ်ကအဲ့ဒါလောက်တောင်ကွန်ကရစ်တောင်သူမရှိချဘူးတဲ့ ဟမ်ထိုင်စရာလေးတောင်မယူရေထဲမှာတဲ့ခေါင်းလေးပေါ်ပြီးတော့ပေါ်ပြီးနားရတယ်တဲ့အဲ့ဒါတော့ပြောတယ်ဟဲ့အဲ့ဒါလောက်အဝေးကြီးနင်းနဲ့ဖះနဲ့အဝေးကြီးကြားရလို့လားမြင်ရလို့လားဆိုဟာရှင်ပြဘယ်လိုပြောလိုက်ပါလိမ့်မယ်ဗျာတလောက်နတ်ပြမှာပရိသတ်ကြီးတွေမှာမြတ်စွာဘုရားတပည့်တော်ကိုကြည့်ကြည့်ပြီးတော့တောင်ဟောနေသလားလို့တောင်ထင်ရတယ်တဲ့တပည့်တော်ကနတ်အစုံနတ်အမွဲလေးတကောကမရှိလို့မှဒီလိုပဲဆုံရင်ဆုံရင်နဲ့တိရိလင်္ကာကျွန်းရောက်လာပြီးတော့ရေးတဲ့ခေါင်းလေးဖော်နာတော့ တပည့်တော်ကဗျာကိုကြည်ဟောနေတဲ့ထင်ပြီးရှစ်ကလည်းရှစ်ကြောက်ကလည်းကြောက်နေတခါတလေကြာရင်ရှစ်လို့ရေထဲငုံငုံပြီးတော့ပုံနေရသေးတယ်ဗျာနော်အဲ့လိုတောင်ပါသေးတယ်အဲ့ဒီတော့ရှင်ဘုရားမြတ်စွာဘုရားဟောတဲ့တရားဘုရားကိုလည်းမြင်ရတယ်တရားကိုလည်းကြားရတယ်ဒါဆိုနေပါဦးမာသမယတုတ်ကြီးဟောတော့ကနတ်ပြမာတွေဂရိတသိန်းလောက်ရဟန္တာတွေဖြစ်ကြတယ်တုတ်တန်ကြီးတစ်ခုပြတဲ့အဲ့ဒါလောက်အဲ့ဒါလောက်တွေကျွတ်ကျွတ်တန်းဝင်ကြတယ် ဒေါတာပန်တကရာကအနာဂါဆိုတော့ရေလို့တောင်မရဘူးလို့ပြောတယ်နင်ရမ်းတာမဖြစ်ခဲ့ဘူးလားလို့မေးတော့မဖြစ်ခဲ့ပါဘူးဗျာအနာဂါကမဖြစ်ဘူးလားဆိုမတည်ခဲ့ရပါဘူးဗျာတကရာကလောက်မရောက်ဘူးလားဆိုဒါလည်းမရောက်ခဲ့ပါဘူးဗျာဟဲ့နင့်တော့ဆိုလို့ရှိရင်သူများတကာတွေမှာောတာပန်တကရာအနာကရေလို့တောင်မရအောင်အများကြီးရောက်တယ်ဆိုနင်သောတာပန်လောက်တောင်မဖြစ်ဘူးလားဆိုတော့ရှင်ဘုရားလည်းမမေးစရာတွေမေးနေပြန်ပြီဆိုတော့ဆိုလိုတာကသူများတကာတွေမှာရန်တာနာဂံ တဂရာကံဖြစ်ပေမဲ့သူသောတာပန်လေးလောက်ဆိုတော့ရှက်လို့သူကမပြောဘူးအဲ့တော့သူကအဲ့ဒါနဲ့မေးတယ်ဟဲ့ဒါဆိုလို့ရှိရင်နေသားမအောင်ကိုတော်လေးကလည်းနည်းနည်းတော့ရှစ်တလန်တိုးလာတယ်။နင်ငါ့ကိုတကောလုံးပြနိုင်သလားတဲ့။အာမဲ။ဘာကြောင့်လို့မပြောတော့မပြောတတ်ဘူး။ငါတကောလုံးပြနိုင်သလားတဲ့ဟိုကလည်း။ဒါတော့နတ်သမီးကလည်းပြောတယ်အရှင်ပြတကောလုံးတော့မပြနိုင်ဘူးဗျာ။ဟိုကလည်းဈေးပြန်ဆက်တယ်။ ဟမ်ရှင်မြတ်တကူလုံးတော့ပြနိုင်ဘူးပြရတယ်ဒါတော့တပည့်တော်အရှင်ဘုရားကိုနော်လက်ညှိုး30မှာတစ်ဆက်ပဲပြမှာတယ်ဗျာကင်ကြီးစမ်းနတ်သမီးကလည်းတော်တော်ဈေးကင်တာအဲ့ဒါတောင်မှသူကနတ်သမီးကလက်ညှိုး30တစ်ဆက်ပြတဲ့တောင်မှအထက်ဝင်များပြတယ်မထင်နဲ့ရှင်းတော့ကတော့ပေါက်ကြီးတွေတွေ့ဘူးစလားမသိဘူးတခါတည်းလက်ညှိုးလောက်ရှိတဲ့တန်ချောင်းကြီးတွေနဲ့ထိုးပြီးတော့ဖွင့်ရတာတက်သားတူကြီးကအထူကြီးတွေဆိုတော့ အဲ့ဒီတော်ထိုးတဲ့ပေါက်ကလေးနဲ့လက်ညှိုးလေးတစ်ဆက်ပဲထိုးလိုက်ပါအဲ့ဒါလေးနေပဲပြတာဆိုတော့အဲ့ဒီလက်ညှိုးလေးတစ်ဆက်လောက်ဂူထဲဝင်လာတော့ဟာလာနေနေတယ်တခါတည်းအထက်မှာနော်ပြိုင်ထွက်တယ်လို့ပဲလင်ထိန်ပြီးတော့သွားတယ်ဆိုလိုတာကနတ်တရဲ့အတွေ့အမြင်အာယုံဖုဒ္ဓဘာအာယုံဆိုတာဥစဉ်တို့လူသားတာမန်လူသားအထီးမှမခွဲဘူးနော်အကြီးအသေးမခွဲဘူးအပြည့်အိုးမခွဲဘူးမတော်လို့ထိမိုက် မတော်တဆလေးထိခိုက်မိမယ်ဆိုတော့ဦးဇင်းတို့လူသားတွေကနှစ်ရာချီပြီးတော့မေ့သွားနိုင်တဲ့အဲ့လောက်ထိဖုရဘအာယုန်တွေကနုညံ့တာပြီးတော့မှလည်းတို့အစင်းယူပါုံတွေမြင်လိုက်ပြီဆိုလို့ရှိရင်လည်းလူတွေကမူးကြောင်ယူကြောင်တွေဖြစ်နိုင်တယ်ဒါတော့သူ့ကိုမြင်ပြီးတော့နော်အဲ့ဒီလိုတွေအန္တရာယ်ဖြစ်မှာဆိုလို့သာသနာအန္တရာယ်မဖြစ်အောင်လို့သူကသောတာပန်နတ်သမီးမဟုတ်လားသာသနာအန္တရာယ်ဖြစ်မှာဆိုလို့သူကယဟန်ဆိုတာငယ်အဲ့ကိုရောလေးကငယ်ကလည်းငယ်သေးတော့နော် ကဲသူ့ရဲ့ဆန္ဒလည်းပြီးအောင်ဆိုပြီးတော့မှနတ်တို့ရဲ့အဲတကိုးပေါ့နော်သူရှိတဲ့တကိုးနဲ့လက်ညှိုးလေးလောက်တော့ထိုးပြီးတော့အယောင်လင်းပြလိုက်တယ်နတ်သမီးဆိုတာဒါပဲပေါ့ဆိုလိုတာကပြီးတော့အယောင်လင်းလေးပြပြီးတော့သူကလျှောက်သွားတယ်ရှင်ဘုရားသာသနာတော်မှာမမေ့မလျော့ပဲနဲ့အဲမမေ့မလျော့ပဲနဲ့ကြင့်ကြံကြိုးကိုအားထုတ်ပြီးတော့နေရခဲ့ပါလို့နတ်သမီးကလျှောက်ပြီးတော့နော်အဲ့ဒီမှာပျောက်သွားတယ်နော်ဒါတော့ဒီဟာမှာပြောချင်တာက ဘာလဲဒီ story မှာပြောချင်တာကအခုလို့ရွတ်တက်ဖတ်တဲ့ခါတွေမှာမိမိတို့နီးရနီးရနတ်တွေကလည်းပဲလာပြီးတော့နာယူကြတယ်လို့ပြောချင်တာဒါပဲဒီအတွက်သူတို့ကလည်းပဲဂျေစုပြန်တုံတဲ့အနေနဲ့ထိုရွတ်ဖတ်တရေဇယ်ပူဇော်တဲ့ပုဂ္ဂိုလ်အမျှဝေတဲ့ပုဂ္ဂိုလ်တို့နတ်တာနတ်သမီးတွေကလည်းပြန်ပြီးတော့စောင့်ရှောက်ခြင်းနော်သူတို့အန္တရာယ်ကြရောက်မှာကိုမချရအောင်စောင့်ရှောက်ပေးခြင်းအကျိုးရှိတယ်။ ဒါကြောင့်နတ်တွေကချစ်တဲ့အနေနဲ့မိမိတို့ရဲ့ကျေးဇူးရှင်တွေကိုစောင့်ရှောက်ကာကွယ်ပေးတာကိုပဲဒါလူတွေကနေခံယူပြီးတော့ရနေတာဒါနတ်ချစ်တဲ့အကျိုးရတယ်လို့ဆိုလိုတယ်ဒါတော့ကောင်းပြီဒီဒီပြင်ဟာတွေတော့เนาะထားလိုက်ပါတော့ဒါလောက်ဆိုရင်တုတ်တန်ရဲ့အခြေခံအလုံးခြုံငုံမိပါဒါတော့မြတ်စွာဘုရားဟာဒီတုတ်တန်ကြီးကိုစပြီးတော့ဟောရမယ်ဆိုတော့ငါ သူအစအဆုံးအကုန်လုံးညံထဲမှာကိုယ်ရဲ့ထက်မှာသူ့ရဲ့ဘာတွေလောက်ရမလဲဆိုတော့ to do list ကအကုန်ဆွဲပြီးသားသူ့ schedule ဆွဲပြီးသားနော်နတ်ရောက်လာတဲ့နတ်ပြမာတွေကိုငါနှုတ်ဆက်ရမယ်နှုတ်ဆက်တဲ့အခါကျလို့ရှိရင်ယာရုသေးသောနှိမ်သောနတ်တွေပြမာတွေကစနှုတ်ဆက်အလတ်တန်းစားဒုတိယအကြီးစားကိုတတိယနှုတ်ဆက်ရလိမ့်မယ်ဒါမှသူတို့လည်းပဲကျင့်တတ်သွားပြီးတော့မှတရားကိုနာဖို့အစဉ်သင်ဖြစ်လိမ့်မယ်ကောင်းပြီနတ်တွေရဲ့ပြမာတွေရောက်လာတဲ့အခါမှာ ဒီနတ်ပြမာတွေကိုဘလို့ကြည့်မလဲဆိုရင်နှစ်ချမ်းနှစ်ပိုင်းခွဲကြည့်ရမယ်တပိုင်းဒီတရားရမယ်အကျွတ်တရားရမယ်အပိုင်းတပိုင်းကတော့အကျွတ်တရားမရဘူးနှစ်ပိုင်းခွဲကြည့်တယ်ဒါတော့အကျွတ်တရားရမယ်ထဲမှာလည်းပဲသူတို့တွေကိုငါဘလို့တရားဟောမလဲအနာနေစေတက်အောင်ပေးဖို့အတွက်ကကြည့်လိုက်တော့တချို့တချို့သောနတ်ပြမာတွေကယာကစိတ်ညားတယ်ဒါတော့အဲ့ဒီယာကစိတ်များတဲ့အတွက်ကြောင့်ယာကစိတ်များတဲ့ပုဂ္ဂိုလ်အတွက်ကို တမ္မာပြိပါဇင်ရဆိုတဲ့တုတ်တန်ဟောပြီးတော့ငါခြေချွတ်ရလိမ့်မယ်တချို့တချို့သောနတ်ပြမာတွေကဒေါသစရိုက်များတယ်ဒေါသစရိုက်များတဲ့ပုံကိုယ်တွေကိုကလဟဝိဝါဒဆိုတဲ့ဝိဝါဝိဝါဒဆိုတဲ့တုတ်တန်ကို ဟောပြီးတော့ခြေချွတ်ရပြီလိမ့်မယ်တချို့တချို့နတ်ပြမာတွေကမောဟစရိုက်များတယ်မောဟစရိုက်များတဲ့နတ်ပြမာတွေကိုမဟာဗျူဟဆိုတဲ့တုတ်တန်ကို ဟောပြီးတော့ခြေချွတ်ရပြီလိမ့်မယ်တချို့တချို့နတ်ပြမာတွေကတတ္တာဆိုတဲ့စရိုက်များတယ် အဲ့ဒီများတဲ့နတ်ပြမာတွေကိုစုလဗျူဟဆိုတဲ့တုတ်တန်ကြီးကိုဟောပြီးတော့ခြေချွေရပေးလိမ့်မယ်တချို့နတ်ပြမာတွေကတတ္တာစေအံအဝိဆောဆောဝိတ္တစေပေါ့နော်ဝိတ္တစေများတဲ့ဝိတ္တစေများတဲ့နတ်ပြမာတွေကိုစုလဗျူဟတုတ်တန်ဟောမယ်တတ္တာစေများတဲ့နတ်ပြမာတွေကြတော့တုဝတ္တကဆိုတဲ့တုတ်တန်ကိုဟောလိမ့်မယ်နောက်ဆုံးဗုဒ္ဓဆိုတဲ့ပညာစေများတဲ့နတ်ပြမာတွေကြတော့ပုရာဘေဒလို့ခေါ်တဲ့တုတ်တန်ကိုဟောပြီးတော့ခြေချွေရလိမ့်မယ်လို့မြတ်စွာဘုရားဒါအကုန်လုံးဉာဏ်တော်ထဲမှာထင်ပြီးသား ဒီအတွက်ကြောင့်မလို့အခုဒီသူ့ဇယိုက်နဲ့သူကတ်အောင်သူကအကွက်ချလိုက်ပြီးပြီဟောရမယ်တရားယောဂာနဲ့ဆေးပေါ့နော်ယာဂဇယိုက်များတဲ့ယောဂာကိုဒီတမ္မာပြိပ္ပါစီနဲ့ဆင်းနဲ့ပေးပြီးတော့ချွတ်လို့ဆိုလိုတယ်ဒါတော့သူသူယောဂာနဲ့သူဆင်းနဲ့အဲ့ဒီလိုအကွက်ချပြီးတဲ့အခါမှာကောင်းပြီဒါကယောဂာနဲ့ဆေးရှေ့မှာချထားလိုက်ပြီဘလို့ပေးမလဲကနောက်ထပ်တက်တက်လာတယ်ဘလို့ပေးရမှာလဲ ဆေးကတတ်တတ်ယောဂါတတ်တတ်ဒါပေမဲ့ဆေးက၄နာရီတစ်ခါကြာတော့အောင်မလား၆နာရီတစ်ခါကြာတော့အောင်မလားတနေ့ကိုနှစ်ကြိမ်ပဲတော့အောင်မလားဒီလိုတည်းမရှိဘူးလားရှိသေးတယ်ဆေးပေးရမယ်အချိန်ကရှိသေးတယ်ဒါတော့အဲ့ဒီလိုပဲဆရာဝန်ကဆေးရှိပေမဲ့ဆေးတိပေမဲ့ယောဂါလည်းတိပေမဲ့ပေးဖို့အချိန်ကလိုသေးတာဖြစ်တဲ့အတွက်မြတ်စွာဘုရားအချိန်နဲ့တူတဲ့ horny view ဟာဘာနေဟောမလဲတခါပြန်ကြည့်ရတယ်နော် ဟောနီဗျူဟာကြည့်တဲ့အခါမှာဟောနီဗျူဟာ၄နည်းရှိတယ်ဦးဇင်းတို့ပြည့်စုံမှတ်ထားနော်အတ္တဇာတယဆိုတာမိမိဟောလို့တဲ့ဤအတိုင်းဟောသွားတဲ့ဤကိုအတ္တဇာတယတုတ်တာနိခေပလို့ခေါ်တယ်မိမိသဘောကျသလိုကျင့်တတ်သလိုသိသလိုနားလည်သလိုဟောသွားတာက အတ္တဇာတယမိမိအတွင်းအဇာတယအတိုင်းဟောပေးသွားတဲ့ဤဒါကပထမတနည်းပရိဇာတယဆိုတာနားထောင်မဲ့ပုဂ္ဂိုလ်ရဲ့အလိုအတိုင်းသူတို့အကြိုက်နဲ့ကြိုက်အောင်ဟောတာက ပရိစ္ဆာတရားတုတ်တာနေခေပါပရိစ္ဆာတရားဆိုတာသူတို့ဘာတွေရဲ့အကြိုက်အတိုင်းလိုက်ပြီးဟောပေးတာနောက်နံပါတ်3ကျတော့အထုပ္ပတ္တိကအထုပ္ပတ္တိကဆိုတာကလောလောဆယ်ဖြစ်နေတဲ့အထုပ္ပတ္တိအကြောင်းအရာကိုကြည်ဟောတာပြောမယ်ဆိုလို့ရှိရင်အခုလောလောဆယ်ဖြစ်နေတဲ့ဒီ today's news ပဲဒီနေ့ဖြစ်နေတဲ့တဲ့ဒီနေ့ဒီနေရာမှာဖြစ်သွားတဲ့အကြောင်းအရာဒီနေ့ဒီနေရာမှာဒီလူတွေပြောနေတဲ့အကြောင်းဒါကိုပြောတာ ဒါကြောင့်မြတ်စွာဘုရားဟေးယဟန်နေထိုင်နေမင်းတို့ဘာစကားတွေပြောနေတာလဲတပည့်တော်ဒီအကြောင်းဒီအကြောင်းတွေဒီလိုလိုပြောနေကြတာပါဗျာအေးအဲ့ဒီသူတွေကအခုမှမဟုတ်ဘူးကွဘယ်တော့ကလည်းငါဘုရားကသူတို့ဒီလိုဖြစ်ခဲ့ဘူးတယ်ဆိုတာငါတွေ့ခဲ့ပြီးပြီဆိုတဲ့ဇတ်တော်ကြီးပြန်ပြန်ဟောတာလေအဲ့ဒါမျိုးပေါ့ဒါအကြောင်းအထုပ်ပတ်တွေကိုကြည့်ပြီးတော့ဟောတာပြီးတော့ပု္ပ္ပာဝတိကမေးမြန်းတဲ့သူရှိလို့အမေးအားလျော်စွာအဖြေပေးတဲ့အနေနဲ့ဟောတာဒါတနည်းဆိုတော့၄နည်းရှိတယ်ကိုအကြိုက်တိုင်းဟောတာကတနည်း နားထောင်သူရဲ့အကြိုက်ကိုလိုက်ဟောတာကတနည်းလောလောဆယ်ဖြစ်နေတဲ့အကြောင်းအထိအကြောင်းအထုပ်ပတ်တိအားလျော်စွာဟောတာကတနည်းမေးတဲ့သူရှိလို့အမေးအားလျော်စွာဖြေပြီးဟောတာကတနည်းလို့လေးနည်းရှိတယ်အဲ့ဒီလေးနည်းတဲ့ကမြတ်စွာဘုရားကနောက်ဆုံးဖြစ်တဲ့ပု္ပ္ပာဝတိကလို့ခေါ်တဲ့မေးတဲ့သူရှိပြီးမှအဖြေနဲ့သူကဟောရမှာဒီတခါဒါတော့အဲ့ဒီမှာတခါပြန်စဉ်းစားတယ်ကောင်းပြီ ဒီပြိဿထက်မှာငါ့ကိုဘသူမေးမလဲနတ်တွေကိုဇယိုက်6ပါးဟောရမယ်ဟောမဲ့တုတ်တန်6ပါးလည်းရှိပြီကောင်းပြီဒီတုတ်တန်6ခု ပေါ်လာအောင်မေးသူဘသူမေးမလဲငါ့ကိုမင်းများနဲ့သူဘသူလဲ questioner လိုက်ရှာတယ်လူတွေထဲမှာရှိမလားမရှိဘူးနတ်တွေထဲမှာရှိမလားမရှိဘူးရဟန္တာတွေထဲမှာရှိမလားမရှိဘူးငါသာဝကအ80မရှိဘူးမမေးနိုင်ဘူး ရှင်သာရိပုတ္တရာမောက္ကလနှစ်ပါးဧကတာဝကကြီးနှစ်ပါးသူတို့လည်းမမင်းနိုင်ဘူးဒါဆိုတော့အထက်တဲ့ပိစိကဗုဒ္ဓတကယ်လို့များပိစိကဗုဒ္ဓရှိခဲ့ရင်မင်းနိုင်မလားဆိုတော့ तू လည်းမမင်းနိုင်ဘူးတဲ့ကဲမာသမယတုတ်တာနော်ဘလောက်နစ်နေတယ်လဲဆိုတာပြီးတော့ပြောဖို့တခုကြံခဲ့သေးတယ်ဦးဇင်ဒါလေးနှစ်ထာကိုပြောတာနော်ဖယားတဆူမှာတစ်ကြိမ်ပဲဟောတယ်ဖယားတိုင်းဖယားတိုင်းမာသမယတုတ်တာဟောတယ် အဲ့ဒီဟောတဲ့အခါမှာလာပြီးတော့နားတဲ့နတ်ပြမာတွေကအတိတ်တုန်းကနတ်ပြမာတွေကလည်းဒီနေ့အခုဦးဇင်းတို့ဂေါရမမြတ်စွာဘုရားဟောတဲ့နတ်ပြမာအရေးအတွက်နဲ့အတူတူပဲတဲ့။နောင်ပွင့်မဲ့ဘုရားရဲ့ဒီလဲမာသမယတို့ဟောလိုက်အောင်မဲ့ဟောတဲ့အခါမှာလာနာမဲ့နတ်ပြမာတွေအရေးအတွက်ကလည်းဒါဒီနေ့နားမဲ့နတ်ပြမာတွေအရေးအတွက်နဲ့အတူတူပဲတဲ့ကဲ။နော်။ဒါတော့အဲ့မာသမယတုတ်ကြီးကလည်းနောင်လာမဲ့တမ္မာပရိပ္ပါစီနဲ့ဆက်တဲ့6တုတ်ကလည်းပဲခက်ခဲနဲ့နဲလွန်းလို့ ဖရာရဲ့အောက်ကပိစိကဗုဒ္ဓတောင်မှဘလို့မမေးတောင်ဘူးတဲ့။ဘာဖြစ်လဲလို့ဆိုပိစိကဗုဒ္ဓဆိုတာကတာမန်တန်ဗုဒ္ဓဖရာရှင်လောက်သူညံမကြည့်ဘူး။ညံမကြည့်တဲ့ပါရမီလက်တဝက်ပဲဖြစ်တာကနှစ်သိန်းချင်းနဲ့ကဘာတသိန်းဟိုကလေးသိန်းချင်းနဲ့ကဘာတသိန်းဆိုတော့ဒီလိုညံချင်းရှင်လက်တက်ကနှစ်သိန်းချင်းနဲ့ကဘာတသိန်းပဲဖြစ်ခဲ့တဲ့ပိစိကဗုဒ္ဓသည်လေးသိန်းချင်းကဘာတသိန်းပါရမီဖြည့်ပြီးသိတဲ့ဖရာရဲ့ညံတော့မမိဘူးမမိတဲ့အတွက်မမေးနိုင်ဘူး။ဒါတော့ကင်ကောင်းပြီ question ပြဿနာဖြစ်နေတယ်ဒီနေရာမှာ အဲ့ဒီတော့မြတ်စွာဘုရားကကိုင်းဒါတော့နော်ငါဘုရားမှာတပါဘယ်သူမှမမေ့နိုင်ဘူးဆိုရင်တော့ဘုရားအတူပုံစံလုပ်ပြီးတော့မှဘုရားနောက်ထပ်တဆူဖန်ဆင်းရပဲလိမ့်မယ်အဲ့ဒီဖန်ဆင်းတဲ့ဘုရားကိုဦးဇင်းတို့ကပါဠိလိုနေမိတပါတယ်လေဖန်ဆင်းထားတဲ့ဘုရားနေမိတဗုဒ္ဓဖန်ဆင်းထားတဲ့ဘုရားအဲ့ဒီဘုရားကပဲငါ့ကိုမေးမှဖြစ်တော့မယ်ဆိုပြီးတော့ဘုရားကိုဘွားတခုဖန်ဆင်းရတယ် အဲ့ဒီဘုရားကိုပါတုခုဖန်ဆင်းတဲ့ခါမှာလည်းပဲတခါတည်းလပြိမန်ကြီးကလပြိနေမို့လားနေုံလပြိနေကြီးဆိုတော့အရှိကလထွက်ပြီးလရောင်ကြီးထွက်တဲ့နေရာကနေပြီးတော့လနဲ့အတူတူထွက်လာခဲ့တဲ့ခါကျတော့ဟာစောစောလတစ်ခုတည်းအခုလနှစ်ခုလားမသိဘူးဟာအဲ့ဒီလာကြည့်လဲတခါတည်းတစ်ခုကပိုပိုကြီးကြီးဝင်းလာတဲ့ခါကျတော့ဟာမဟုတ်ဘူးတင်တယ်နေကြီးတင်တယ်ဟာတချို့ကလဲပုရုဇဉ်တွေကိုနတ်တီပြမာတွေလဲဟာနေတာနေလဲမဟုတ်ဘူးပိုပိုကြီးလာတယ်ပိုပိုတောက်လာတာဟာပြမာကြီးတင်တယ်အာအမျိုးမျိုးပေါ့သူတို့ထင်ချင်းနဲ့သူတို့မရောက်လာသေးဘူး အပိုနီးလာတာနောက်ဖရားထင်တယ်နဲ့ဖရားနဲ့တူလာတော့အဖရားဆိုတော့ဟာဖရားတဆူတောင်နတ်ပြမာတွေဒီလောက်များရင်နှစ်ဆူများတာဆိုတော့နတ်ပြမာတွေပိုများမှာပဲဒါပုရုဇဉ်နတ်တွေအဲအရိယာတွေကြတော့ဖရားနှစ်ဆူပွင့်ရုံထုံးစာမရှိဘူးဒါဖရားတဆူဖန်ဆင်းတဲ့နေမိတာဖရားပဲဖြစ်မယ်သူတို့ကအဲ့လိုအရိယာတွေကြတော့သိတယ်အဲ့ဒီလိုကနေပြီးတော့ရှေ့ကိုရောက်လာပြီးတော့မှမြတ်စွာဘုရားတကယ်ဘုရားအသက်ထင်ရှားရှိတဲ့ဘုရားကိုဖန်ဆင်းထားတဲ့ဘုရားကရှစ်မခိုးဘူး နော်ရှင်မခိုးဘူးမျက်နှချင်းဆိုင်ရက်တီးပြီးတော့မှအဲ့ဒီခါမှာမြတ်စွာဘုရားကို မေးတယ်နော်အဲ့ဒီမေးတဲ့အခါမှာပထမဆုံးမေးတဲ့တုတ်တန်ဒီတမ္မာပြိပ္ပါဇနိယတုတ်တန်လို့ခေါ်တယ်အဲ့ဒီတော့အဲ့ဒီတမ္မာပြိပ္ပါဇနိယတုတ်တန်ကိုဘုရားတို့ကနော်ခုနကဘခုကမာဝိတုဒ္ဓရာမအလဲတိုက်စရောတိုက်ဥစရောဘုရားကြီးရဲ့မြန်မာပြန်အချင်းကျုပ်ကလေးတိတ်ကောင်းတာပဲအမတန်ခက်ခက်နေနေတဲ့နော် ဝိစုနည်းနည်းနဲ့ပေါ့နှစ်မျိုးရှိတယ်စာပေအဖြစ်နည်းနည်းချင်းအချင်းအဖြစ်နည်းနည်းချင်းလို့ရှိတယ်ဒါတော့ဥစဉ်ဒီတုတ်တန်ကိုဥစဉ်ဒကာဒကမတွေကိုပို့ချခြင်းလွန်းလို့ဥစဉ်ဘက်ကလစ်လာတဲ့ခါမှာအချိန်တွေအများကြီးပေးရတယ်ပြီးတော့ပထမလစ်လာတဲ့ခါမှာမပြေဘူးဘာနဲ့တူနေတယ်လဲဆိုလို့ရှိရင်လေနော်ဟမ်ဘာဂါကိုရေမပါဘဲနဲ့စားရတယ်လို့ပဲမျိုးချလို့ရလားမရဘူးလေချောင်းထဲမှာတည့်ပြီးခြောက်ပြီးတော့မျိုးလို့မရထွေးလို့မရဖြစ်နေတာ အဲ့ဒါလိုဖြစ်ရဦးစင်ပါစာကြည့်ပြီးအဲ့လိုလည်းမရဘူးငါနားမလဲဘူးဘာပြောတာလဲဘာပြောတာလဲနဲ့အဲ့ဒါညအဲ့လိုမရဘူးညကြလွယ်လွယ်လေးညနားရတယ်မထင်နဲ့ဦးစင်အချိန်နဲ့အများကြီးပြေးကြတယ်အဲ့အခုနကဟမ်ဘာကရေမပါပဲနဲ့တောက်တယ်လို့ကြားတယ်အများကြီးပဲအဲ့ဒါလိုခံစားရတယ်နော်အဲ့ဒီတော့ဒီစရောဘုရားကြီးရဲ့နေတရအနှစ်ပေးပုံဖွင့်ဆိုချက်မဆီစရောဘုရားကြီးရဲ့အကျင့်နဲ့ပတ်သက်ပြီးတော့ရှင်းပြချက်နှစ်ခုကိုနားထောင်လိုက်ခါကြမှာအဲ့ဒီကြမှာ ကိုကာကိုလာလေးတောက်လိုက်ရတယ်လို့ပဲကြာသွားတာအဲ့ဒါဆိုလူတွေခံစားလို့ရတယ်ဘယ်လောက်ခက်တယ်လဲဆိုတာဒါကြောင့်အမှန်တန်ခက်ခဲတဲ့စာပေပရိယတ်တရားပြင်ခက်ခဲတဲ့ဒီပါဠိတွေကိုဘုကုတ်ကူအလဲတိုက်ဆရာဘုရားတက်ဥဆရာဘုရားကြီးကဖြေပြထားတဲ့အကျင့်နဲ့ပတ်သက်တာကိုမစီဆရာဘုရားကြီးကရှင်းပြထားတယ်အဲ့ဆရာဘုရားကြီးရဲ့နှစ်ပါးရဲ့နော်အာကိုမှုနဲ့ဥစဉ်ကဒီတုတ်တန်ကိုခြားခြင်းဖြစ်ပါတယ်ဒါတော့အခုဥစဉ်တို့တုတ်တန်ရဲ့ မြန်မာပြန်တက်တက်ကိုတမ္မာပြိပ္ပာစီနဲ့သူမြန်မာပြန်အနှစ်ချုပ်ဆိုတာကိုနေမိတာယုတ်ဖရာရှင်မေးဆိုတဲ့စကားလုံးကစပြီးတော့အောက်ကိုဆုံးအောင်ရွတ်ဖတ်ပူဇော်မယ်မြန်မာလိုအလုံးနော်ရှင်ဖရာအိယာထောင် ဇင်းတို့တမ္မာပြိဗာဇင်ရတုတ်မပြီးမချင်းအဲဦးဇင်းတို့သင်္นานစတိုင်းစတိုင်းအဲ့ဒါလေးကိုစိတ်ထဲမှာစွဲအောင်ပေါ့နော်ဦးဇင်းတို့ပူဇော်တဲ့အနေနဲ့ရွတ်ဖတ်မယ်ဆိုတော့ဦးဇင်းတို့ဒီနေ့တမ္မာပြိဗာဇင်ရကိုဒီဒုတိယပိုင်းမှာပြန်စပါမယ်ပြန်အဲတုတ်တံကိုစတင်ပါမယ်တမ္မာဆိုတာကဦးဇင်းတို့တမ္မာပြိဗာဇနိယပါဠိလိုပေါ့နော်တမ္မာပြိဗာဇနိယဒီလိုဖတ်ပါတယ် အဲ့ဒီမှာတမ္မာက တလုံးပြိဗာဇနိယကတလုံးလို့အဲ့ဒါလိုလေးမှတ်ထားပေါ့နော်တမ္မာဆိုတာကောင်းကောင်းလို့အဓိပ္ပာယ်ရှိတယ်ပြိဗာဇနိယဆိုတာအလုံးစုံကိုစွန့်ပစ်ထုတ်ခွာသွား၍ကျင့်ခြင်းဆိုလိုတာရှိသမျှတွေကိုအကုန်စွန့်ပြီးတော့မှကျင့်တာကိုပြောတာဆိုတော့အဲ့ဒီလိုကောင်းကောင်းမွန်မွန်အဲပေါ့နော်အိမ်ကိုအိမ်ယာတီတောင်လူတို့ဘောင်ကိုစွန့်ခွာပြီးကျင့်တဲ့ဒီရဟန္တာဘအတွက်ကိုဟောထားတာ အမှန်ကတော့လူအတွက်တော့မဟုတ်ဘူးနော်ဒါကြောင့်အင်ယာတီထောင်သည့်လူပေါင်းမှစွန့်ခွာထွက်သွားသည့်ပုဂ္ဂိုလ်တို့ချင်းအပ်သောအကျင့်ကိုဟောပြတော်မူသောတုတ်ဖြစ်သည်တဲ့ဆိုတော့ဒီထက်မှဟောမှာတွေဟာဒီယဟန်အနေနဲ့ဆိုင်နာတွေကိုပဲဟောသွားလိမ့်မယ်ဒါတော့ယဟန်ပရိသတ်ကမြတ်စွာဘုရားရှိမှရှိတဲ့ယဟန်တွေအတွက်ဆိုရင်လည်းပဲယဟန်တာ900ကယဟန်တာဖြစ်ပြီးတဲ့သူတို့ကမလို့တော့ဘူးဒါကျุလွန်ဖောက်ပြန်မှုဆိုဘာမှမရှိတော့ကိလေသာမှမရှိတော့ပဲ ဆိုတော့နတ်တွေအတွေ့ကြတော့လည်းပဲယဟန်မမဟုတ်ပဲစကားကတ်မယ်ဆိုရင်လေဆိုတော့ဒီထက်မှယဟန်ကျင့်ဝတ်သီလတွေကနတ်တွေနဲ့လည်းမဆိုင်ဘူးလူတွေနဲ့လည်းမဆိုင်ဘူးဒါတချို့ကတည်းကယဟန်နေနဲ့ဆိုင်တာတို့ဖြင့်ဘာလို့ဟောတယ်လဲဆိုတဲ့အခါကျတော့ဒီနေရာမှာဟာယဟန်ကိုပင်ခေါင်းတက်ထားဆိုလည်းပဲကိလေသာပယ်တတ်တဲ့အခါကျတော့ယဟန်တာအဖြစ်အနာဂံအဖြစ်ကနေပြထားတာဖြစ်တဲ့အတွက်ကြောင့်ဒီနေရာကိုရောက်အောင်သွားဖို့ဆိုတာကနော်ယဟန်နေနေပဲတက်ရဲကြိုက်တယ်ဒါကြောင့် ယဟန်တွေကိုနာမည်တက်ပြီးခေါင်းတက်ပြီးဟောတော်လည်းပဲအားလုံးနဲ့ဆိုင်တယ်လို့ဒီလိုပဲမှတ်ထားပေါ့နော်။ဒါကြောင့်ဒီနေရာမှာဒီတမ္မာပြိဗာဇိနီယတုတ်ဒီယာကဇယိတ်များသောနတ်ပြမာများအတွက်ဒီနေ့တတ္တဝါများအတွက်ဟောထားတဲ့တုတ်တန်လို့ဒီလိုမှတ်ပါဒါတော့လူပုံလူဘဝလူလောကကိုစွန့်ခွာပြီးတော့မှအင်အားတီထောင်လူပေါင်းမှစွန့်ခွာသွားသည့်ယဟန်ပုဂ္ဂိုလ်သည်လောကနှင့်လောကီအာယုံအပေါ်၌ စွဲလန်းကန့်ညိတွေ့တာမှုမရှိအောင်မြည်ကဲ့သို့ကျင့်ရမည်နီဆိုတဲ့အမေးကိုနေမိတဘုရားကအမေးကိုတကယ်ဘုရားရှင်အစ်စ်ကနေပြီးတော့မှ ပြန်ဖြေတဲ့တုတ်တံနော်ဒါတော့ပထမဆုံးဒီဂါထာကနေမိတဘုရားရှင်ကမေးတာကြံတာတွေကအဖြေဂါထာတွေဒါတော့ဒီနေရာမှာပြိဗ္ဗာဇနီယဆိုတဲ့နေရာမှာဟာတမ္မာပြိဗ္ဗာဇနီယကထပ်ပါတော့ အင်ယာတီထောင်လူပေါင်းကနေရန်ဖြစ်သွားပြီးရန်ပေါင်ကိုရောက်ပြီဆိုရင်ဘယ်လိုအထိကျင့်မှဘယ်နည်းဘပုံကျင့်မှကောင်းကောင်းမွန်မွန်ကျင့်နေမြည်တယ်လဲဆိုတဲ့အမေကို ပြောတာဒါတော့ကောင်းကောင်းမွန်မွန်ကျင့်တယ်ဆိုတဲ့အမေကလည်းပဲကောင်းကောင်းမွန်မွန်ဆိုတာကတော်တော်ကြီးကိုနောက်ဆုံးအဆုံးအစွန်ထိကောင်းနာကိုပဲပြောရမှာဆိုတော့အနာဂတ်ရန်တာဖြစ်တဲ့အဆင့်ကိုရအောင်ကိုပြောရတယ်ဒါကြောင့်ဒီထက်မှပြောတဲ့ဟာတွေကဦးဇင်းတို့လောကီနဲ့ပတ်သက်အရာပတ်သက်တဲ့အရာတွေ ကျော်လွန်ပြီးသားဖြစ်လိမ့်မယ်။ဦးဇင်းတို့လောရဟန္တာကိုဖြစ်ပြီဆိုရင်လောကီလူသားတယောက်အနေနဲ့ပုထုဇဉ်တယောက်အနေနဲ့အစွဲအလန့်ရှိတာတွေဟာရဟန္တာဖြစ်ပြီဆိုရင်မရှိတော့ဘူးဆိုတော့ဦးဇင်းတို့စွဲစွဲနေတဲ့ဟာလေးတွေဒီဘဲကြမှာကုန်တယ်လဲဆိုရင်ရဟန္တာဖြစ်မှာကုန်ပါပဲ။ကုန်မဟိုအဆင့်ကိုပြောရင်လဲဟွာလေးကြံဒီအဆင့်ကိုပြောလဲဒါလေးကြံကရှိနေတာပြောမှဆိုရင်အနာဂံတောင်မလွတ်သေးဘူးဖြစ်နေတယ်။မလွတ်သေးတဲ့အခါကျတော့မြတ်စွာဘုရားရဟန္တာရောက်သည့်ထိအောင်ပဲဟောသွားတာ။ဟောတဲ့အတွက်ကြောင့်မလို့အဲ ဒီအဆင့်အားဖြင့်ယဟန္တာအဆင့်ကိုရောက်အောင်ဟောထားတယ်။နာယူစုအားဖြင့်ယဟန်တွေကိုရည်စူးပြီးတော့ဟောတယ်လို့ဒါစိတ်ထဲမှာတော့မှတ်ထား။သို့မဟုတ်ဆိုရင်ငါတို့လူတွေနဲ့လည်းမဆိုင်ဘူးလို့ဖြစ်နေလိမ့်မယ်။ဒါတော့ဒါပေမဲ့ကြင်ကြံစရာအနေနဲ့ကျတော့အတူတူပဲ။ဒါကြောင့်ဦးဇင်းတို့ပထမဆုံးဂါထာကအမေဂါထာပု္ပ္ပာမေမှုနဲ့ဘုဒ္ဓပညာတိဏံပါရင်ကတံပရိနိဗ္ဗုတံထိတတံနိနိခမ္မကရာပနုဇ္ဇကာမေကထံပိကုတမ္မာသောလောကေ ပြိပဇေယဆိုပြီးတော့အဲ့ဒါကိုနိမိတဘုရားရှင်က မေးတယ်ပြီးတော့ဦးဇင်းတို့ဘုရားရှင်တက်တော်တရားဘုရားကနေဖြေလိုက်မယ်အဲ့ဒီတော့မေးတဲ့အခါမှာနိမိတဘုရားအမေးဆိုတာလေးကိုဦးဇင်းတို့ကဲပရိသတ်ကြီးကပူဇော်ကြည့်အောင် ကြီးမားကျေပြန့်သည့်ဉာဏ်ပညာနှင့်ပြည့်စုံတော်မူသောကာမောကဘဝောကဒိဋ္ဌောကအဝိဇ္ဇောကဒီဟုသောတန်တရာရေရင်ကို ကူးခတ်လွန်မြောက်တော်မူပြီးသောနိဗ္ဗာန်တည်းဟူသောတစ်ဖက်ကန်းသို့လောကဓာတ်၈ပါးကြောင့်အဖျားခြင်းမရှိပဂတိဒီဓာတ်ခိုင်မြဲသောစိတ်ရှိတော်မူသောမြတ်စွာဘုရားကို မေ့လျှောက်ပါ၏ကာမဂုဏ်တို့ကို ပယ်စွန့်၍အင်ရာတီထောင်လူတို့ဘောင်မှ ထွက်လာသောထိုယဟန်သည် လောကကြီးနဲ့မညှိမမဆက်မဆက်ဆက်ရအောင်မြည်တို့မြည်ပုံကျင့်မှကောင်းကောင်းကျင့်တယ်မြည်ပါသနည်းဆိုဘုရားအဲ့ဒါအမေးပဲเนาะအဲ့ဒီတပုတ်သေးမေးတာကိုမြတ်စွာဘုရားကနောက်ထပ်ဂါထာပေါင်း18ဂါထာလောက်နဲ့ရှင်းလင်းမယ်ဦးဇင်းကအားလုံးဟန်တော့လောက်တာမပြီးသေးလို့ပထမဆုံးအမေးနဲ့အဖြေလေးတစ်ခုကိုပဲယူခဲ့တယ်ဒါတော့ဒီနေရာမှာသူ့ရဲ့အမေးကိုမဆီဆရာဘုရားကြီးက ခြုံမိအောင်လို့သူကဆောင်းပုတ်ကလေးလှုပ်ပေးထားတယ်ကာမဂုံပယ်ခွာတောထွက်လာကောင်းစွာဘဲသို့ကျင့်သည်အဲ့ဒါလေးဆိုကြည့်ပါဦးကာမဂုံပယ်ခွာတောထွက်လာကောင်းစွာဘဲသို့ကျင့်သည်တစ်ခေါက်လောက်ကာမဂုံပယ်ခွာဒီဂါထာရဲ့အတိတ်ပဲဒါပဲလူရင်းကကျန်တာကမြတ်စွာဘုရားရဲ့ဂုံဘုတ်တွေကိုပြောနေတာအဲ့တော့ဂုံဘုတ်တွေကတော့ပြောမယ်ချဲ့ပြမယ်ဆိုတော့အများကြီးပေါ့ဗျာဒါတော့အဲ့ဒီထက်မှာဦးဇင်းတို့ ဦးဇင်းတင်တန်းထဲမှာမပြောခဲ့တဲ့စကားလုံးလေးတစ်လုံးပါလို့အဲ့ဒါကိုဒီပြင်ချမ်းကယူပြီးတော့ပြထားတယ်အဲ့ဒါကမုနိဆိုတဲ့စကားလုံးလေးကိုဦးဇင်းမရှင်းပြခဲ့ဘူးသေးဘူးဒီပြင်ဆရာတော်တွေတော့မသိဘူးဆိုတော့မုနိဆိုတဲ့စကားလုံးကိုဦးဇင်းတို့အကျွမ်းဝင်တယ်မန္လေးဖရာကြီးကမဟာမြတ်မုနိကြောက်တော်ဖရာလည်းပဲမဟာမြတ်မုနိမုနိဆိုတာစကားလုံးလေးရှိတယ်ဆိုတော့အဲ့ဒီမုနိနဲ့ပတ်သက်လို့တုတ်တန်လည်းမုနိတုတ်တန်ဆိုတာတတ်တတ်ရှိသေးတယ်ဒီပြင်လည်းပါဠိတော်ထာဂရတွေမှာဖွင့်ဆိုကြည့်တယ်အများကြီးပါပဲ။ ဒါကြောင့်ဦးဇင်းတို့မူနိဆိုတဲ့စကားလုံးလေးနဲ့ပတ်သက်လို့ဘုဒ္ဓဖြစ်ပေါ်ရာအဖြစ်ဒီပြင်ကျန်တစ်ခုကနေယူပြီးတော့ဦးဇင်းအောက်မှာမူနိ6မျိုးရှိတဲ့အကြောင်းလေးထည့်ပေးထားတယ်နော်ဒီကထာရဲ့လိုရင်းကတော့ခုနကမာစီစရောဘုရားကြီးရဲ့ဆောင်းပုံးတွေပဲဒါပြီးနေပါပြီကာမဂုဏ်ပဲကွာတောထွက်လာကောင်းစွာပဲသူကျင့်မြင့်နီးဒါပဲလိုရင်းကဦးဇင်းတို့ပြိတ္တာဓမ္မမြင်ပြီးရောသို့သောဦးဇင်းတို့အပူနောက်ထပ်လေ့လာကြဘာသွားတွေ့တယ်လဲဆိုရင်မုနိဆိုတဲ့စကားလုံးလေးရှိတယ်မုနိ6မျိုးမှာဦးဇင်းတို့နံပါတ်1က အဂါရမုနိအဲ့ဒါလူအရိယာပုဂ္ဂိုလ်တွေကိုပြောတာလူလူဝက်လူသားအနေနဲ့နော်ပြောမယ်ဆိုရင်သောတာပန်နဲ့တဂရကအဆင့်ထိနေလို့ရတယ်အနာဂံဆိုရင်တော့မနေကြတော့ဘူးများသောအားဖြင့်သာသနာပေါင်ဝင်သွားကြတယ်ကာမဂုဏ်ပယ်ပြီးပြီဆိုတော့များသောအားဖြင့်ဒီသာသနာပေါင်ကိုပဲဝင်သွားကြတော့တာဒါတော့သောတာပန်နဲ့တဂရကလူအရိယာတွေကိုအဂါရမုနိအဂါရမုနိလို့ခေါ်တယ်ပြီးတော့ အနာဂါရမုနိအဲ့ဒါယဟန်နေသားမဏေတွေအိမ်ယာမထောင်တဲ့လူပေါင်းကနေပြီးတော့မှဥစဉ်တို့ကိုယ်ပိုင်အိမ်ယာဆိုတာမရှိဘူးလူတွေမှာတော့ကိုယ်ပိုင်အိမ်နဲ့ယာနဲ့လေဒါတော့ကိုယ်ပိုင်အိမ်ယာမရှိဘဲနဲ့နေတဲ့ယဟန်သားမဏေကိုကြတော့အနာဂါရမုနိလို့အဲ့ဒါလို့ခေါ်တယ်ပြီးတော့တေခမုနိနော်တက်ခပုဂ္ဂိုလ်ဆိုတာအရိယာပုဂ္ဂိုလ်၈ယောက်ထဲမှာယန္တာပုဂ္ဂိုလ်ခြံထားပြီးတော့ကြံတဲ့သောတာပန်သောတာပတ္တိမေဖို့သဂရဂါမိမေဖို့အနာဂါမိမေဖို့ပြီးတော့ အရတ္တမဲ့ပုဂ္ဂိုလ်အဲ့ဒီ9ယောက်သူတို့ကရန်တာမဖြစ်သေးရင်ကိစ္စမပြီးသေးဘူးကျင့်စေကျင့်ရမယ်ကိစ္စမပြီးသေးတော့သူတို့ဒီကျင့်ဖို့ကြံနေသေးတဲ့ဖြစ်တဲ့တွေအဲ့ဒီပုဂ္ဂိုလ်တွေအရိယာတော့ဖြစ်တယ်သို့တော့ကျင့်ဖို့ကြံသေးတာဖြစ်တဲ့တွေကျင့်စေအရိယာပုဂ္ဂိုလ်တေခပုဂ္ဂိုလ်လို့ခေါ်တယ်9ယောက်ရှိတယ်ပြီးတော့နံပါတ်၄ကအတေခမုနိအဲ့ဒါကြတော့ယဟန္တာသူ့မှာကျင့်စရာလမ်းဆုံးသွားပြီယဟန္တာကိုအတေခမုနိလို့ခေါ်ပါတယ်ပြီးတော့ပိစိက မုဏိဒါကတော့ထင်ရှားတယ်ပိစိကဗုဒ္ဓမြတ်စွာဘုရားကိုခေါ်တာပြီးတော့မုဏိမုဏိအဲအဲ့ဒါကျတော့တကယ်တမ္မာတမ္ဗုဒ္ဓဘုရားရှင်ကိုခေါ်တာနော်ဒါကြောင့်ဦးဇင်းတို့မုဏိဆိုတာစာပေမှာ6မျိုးရှိတယ်လူရိယာပုဂ္ဂိုလ်ဆိုရင်အာဂါရမုဏိယန္တာမဏိတွေကြတော့အနာဂါရမုဏိနော်ကျင်စေတေခပုဂ္ဂိုလ်တွေကြတော့တေခမုဏိယန္တာပုဂ္ဂိုလ်ကြတော့အာတေခမုဏိပိစိကဗုဒ္ဓကို ပိစေကမုနီနော်တမ္မာတမ္ဗုဒ္ဓဘုရားရှင်ကို မုနီမုနီနှလုံးဆင်ပြီးတော့ခေါ်တယ်နော်ဒါလေးတွေကတော့ဘုသူတာဖြစ်เสียဖြစ်နေထည့်ပေးတာနော်ဒါတော့ကောင်းပြီဦးဇင်းတို့မြတ်စွာဘုရားရဲ့တက်တော်ထင်ရှားမြတ်စွာဘုရားရဲ့အဖြေကတော့အဲ့ဒါကိုယတ္တမင်္ဂလာသမှုဟတာတိဥပ္ပါတာသူပိနာစလက္ခဏာစသောမင်္ဂလဒေါတဝိပဟိနောတမ္မာသောလောကေပြိပိစီယလို့အဲ့ဒါကိုမြတ်စွာဘုရားတက်တော်ထင်ရှား ဖရာကနေဖြေတော်မူတယ်အဲ့တော့အောက်ကမြန်မာပြန်ကိုဦးဇင်းတို့ပြိဿကပူဇော်ကြည့်ရအောင်အကျင့်ယဟန်သည်အကျင့်ယဟန်သည် Tidak ada hak dumake ဆွဲတွေပဲပထမဆုံးလာတာအဲ့ဒါဘာတွေလဲဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ဥစဉ်တို့မှာနမိတ်ဆွဲနော်ဘာဘာတွေဖြစ်လိမ့်မယ်ဆိုပြီးတော့မှဒီတခုခုဖြစ်တယ်မဆိုတာဒါဘာနမိတ်ပဲညာနမိတ်ပဲတခုဆိုအမြဲတမ်းပြောတယ်ဘုန်းကြီးတွေလည်းပြောတာပဲဘာဖြစ်လဲဆိုတော့ဒီမှာပြောထားတာကမှရဟန္တာရောက်မှစင်တယ်လို့ပြောကြတယ်ဆိုကြတယ်လို့ဥစဉ်တို့လည်းဘာမလို့လဲနော်ဘုန်းကြီးပေတယ်ဟောတာတွေအများကြီးပဲလက္ခဏာဟောတာတွေလည်းအများကြီးပဲနော် အဲ့ဒါမဟောရဘူးဆိုကကျမ်းမှာပဲဟောနေကြတာဆိုတော့ဆရာတော်ကြီးကဒီနေရာမှာတော်တော်လေးတော့ခြုံပြောတယ်တိတ်ကျဲလို့တော့မကြိုက်ဘူးထင်တယ်တော်ကြသူတို့ပြောတယ်စောင်းပြောတယ်ထင်ပါဆိုလို့ဆိုတော့ဆရာတော်ကြီးကအဲ့နေရာမှာခြုံသွားတာလည်းရှိတယ်မာစီဆရာတော်ကြီးဟိုက်မှာဇာအောင်ဖတ်ချင်ဝယ်ဖတ်တော်ကြကိုပြောတယ်ဖြစ်နေလိမ့်မယ်နော်အဲ့တော့အဲ့ဒီလိုနမိတ်ဆွဲတွေကိုဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုတ္တမင်္ဂလာပါဠိလိုနောက်မှရှင်းပေးမယ်ပေါ့နော်အဲ့ဒါတွေကိုလည်းပဲစွန့်ပယ်ပြီးပြီတဲ့မိုးကြိုးကြတယ်မိုးကြိုးပြစ်ချတယ်တခုခုပဲဆိုဟာဘာတော့ဒီမိုးကြိုးက ဒါတွေတိတ်ကောက်တာနော်လောင်မီးကြတယ်အာဒါဘာတဲ့တော့ဒီလိုဟာမျိုးတွေဒါတော့အဲ့ဒီလိုဟာတွေကဘေးဥပအန္တရာယ်တွေဖြစ်မှာတဲ့လားဘလို့ဖြစ်ချင်တာတော့မီးရှူရောင်ကြီးတွေကြတဲ့ခါမျိုးမှာနော်ဖြစ်တတ်တယ်ဒါမျိုးတွေအယူဆဘာတဲ့တဲ့ညဘေဒင်လက္ခဏာတွေစုံနေတာပဲပြောလဲကြတာပြီးလို့ရှိရင်နှစ်ဦးနှစ်ဖြန့်ဆိုလဲနှစ်ကတော့ကဖြစ်တာတော့ဒါတော့ဖြစ်တယ်တကြံစာဘာပါမှာလဲဟောဦးဖြာဖြာကြည့်ရပြန်ပြီးတခါတဲ့နော်ဒါတွေပေါ့အစွဲတွေဒီလိုအယောင်လေးနဲ့ကြတယ် အဲဒါတော့ရောင်လင်းတို့ကောင်းကင်မှာကြာခြင်းဥက္ကာပါဒဥစဉ်ဥက္ကာပြန်ဥက္ကာပြန်ဆိုတာနော်တချို့ဟာတွေအရက်တွေမှာကိုယ့်ရဲ့ level တွေကိုကြာသလိုမျိုးအယောင်ကြီးတွေလင်းထိုးကြတာပြောတာဒါပဲဥစဉ်တို့ကတော့ကိုယ့် unicorn ကြောက်တာပါနော်သိပ္ပံနဲ့ astronomy တွေပြောတဲ့ဟာနဲ့ဘာမှမဆက်ဘူးကမ္ဘာမြောက်ချက်မှာဘာအယောင်တွေရှိတယ်ဥစဉ်လည်းမေ့သွားပြီအင်္ဂလိပ်လိုအယောင်ကြီးတွေထိုးတာလေတခါတလေကနေဒါပေါ်မှာရောက်တယ်ချီကာဂိုမှာတောင်ရောက်သေးတယ်ဟိုကနော်ဝေးဘက်တင်မှာရောက်တယ်ကောင်းကင်ကနေအယောင်တွေပြန်ကြနေတာဒါဗမာပြည်ကြရင်တော့ဘာတွေပြောမလဲတော့မသိဘူးဒါမျိုးတွေပြောတာ ပြီးတဲ့ခါကျတော့မိကိုလျံတို့ဤမိလျံတို့ဤထိုတို့အရမျက်နာတို့နဲ့များပြားစွာကြာဆိုတော့မိအယောင်ကြီးတွေကြာတာပြောတာနော်အဲ့လိုကြာတဲ့ခါကျတော့အရမျက်နာတွေမှာဘာဖြစ်တယ်လဲဆိုရင်ဒီအပူဒဏ်တစ်ခုခုကြောင့်မလို့ဖြစ်တယ်လို့ပြောဒိတာဒါဆိုတာဒိတာကအရမျက်နာဒါဆိုတာနေအရန်ပြင်းတယ်လို့မျိုးအပူတွေတိုက်တာကိုပြောတာဘာတွေဖြစ်မလဲဆိုတာမျိုးဒါတွေကိုနမိတ်ဖတ်ကြတာပေါ့နော်ပြီးတော့မှမိုးမြော်ပဲအချောက်တိုက်မိုးချုံခြင်းဒါတွေလည်းရှိတယ်လေ နော်မိုးတွေမိုးတွေခေါင်းပြီးတော့မှမိုးမရွာပဲနဲ့တခါတည်းမိုးတွေတခါတည်းတန်တန်ဘုံကြီးတွေမြကိုယ့်ရဲ့ခေါင်းပေါ်တွေကနေလှိမ့်နေသလားမအဲ့လိုကပ်ပြီးတော့မှဖြစ်တော့ဒီတန်ကြီးတွေကထူးခြားတယ်ဆိုတာမေးကြမြန်းကြပြူကြပေါ့နော် ပြီးတော့မှတခါတော်လဲတာမျိုးတွေဘယ်လိုအကျိုးအပြစ်တွေရှိလိမ့်မယ်လို့အဲ့ဒါတွေကိုလည်းလူတွေကယုံကြည်လက်ခံနမိတ်တွေဖတ်ကြပြူကြတင်ကြပြူကြမေးကြပေါ့လေပြီးတော့မှအိမ်မက်ဆံရအယူဆွဲများတကူဖြစ်ပြီးဆိုရင်အိမ်မက်ကလေးမက်ပြီးဆိုတာဘာတယ်လဲညာတယ်လဲ နော်အသားလေးလှုပ်ပြန်ပြီးဟာဘာဖြစ်ပြီညာဖြစ်ပြီတဲ့ဆိုတာမျိုးတွေပြောတာသိရှိသင့်မဲ့အသုံးဆောင်ပစ္စည်းတွေဆံရလက္ခဏာအယူဆွဲဥပမာထားပါတော့အဲနွားတွေဆိုလို့ရှိရင်ဘာလက္ခဏာမြင်းဆိုရင်ဘာလက္ခဏာဆင်ဆိုရင်ဘာလက္ခဏာအိမ်ဆိုလို့ရှိရင်ဘလို့ရှိမှဟာနေရာဆိုလို့ရှိရင်ဘလို့မှဟာလမ်းထိပ်တဲ့ကြီးသွားမဝင်နဲ့ဥတိုက်ကြီးနေတော့အဲ့ဒီအိမ်ဖြစ်နေတော့ရှိသမျှပြဿနာနေတော့တက်လိမ့်မယ်အဲဒီလိုဥစဉ်တော့ဂျုံရတယ်နော်အိမ်သွားတော့ပြည့်ရတာကိုအာတခါဥစဉ်ဟုတ်သလားဖေရအိမ်ကလည်းဝယ်ပြီးပြီလမ်းကလည်းထိပ်တက်ကြီးလေဆိုတော့မဟုတ်ပါဘူးကိုကောင်းတာလို့ဘာမှဖြစ်ဘူးလို့ပြောတာဥစဉ်တော့ နော်အိမ်ဦးတဲ့ကိုလမ်းတိုက်လို့တဲ့တခါအဲ့ဒါမျိုးတွေပေါ့ဒါရှိတယ်လေတခါတည်းဥမာလက်စွပ်တဝတ်တယ်ဆိုတော့မှဗရမ ्या ဝဲရင်ဘာဖြစ်တယ်နီလာဝဲရင်ဘာဖြစ်တယ်စိန်ဝဲရင်ဘာဖြစ်တယ်နဲ့မရှိဘူးလားလို့ဗရမ ्या ဘုံတောက်ပါဘုံဆိုလဲရှိတယ်ဆောင်းပုတ်တောင်ရှိတယ်သိကြလို့ရှိရင်မြန်မာဆွဲဆုံးအပိကြံကြံရုပ်ဆောင်မှာရှိတယ်ဦးဇင်းတော်ကမေ့သွားပြီနော်ဒါမှမကြောက်မြည်တဲ့နာမှာသွားကြည့်လိုက်ကောင်းပြီအဲ့ဒါလိုတွေမိမိတို့ပတ်ဝန်းကျင်မှာရှိတဲ့အယောင်အဆင်းအတန်အတိတ်နမိတ် အကုန်လုံးကိုဦးဇင်းတို့လူတွေအစွဲရှိတယ်မမြင်လိုက်နဲ့မြင်လိုက်ပါလဲမမြင်လိုက်နဲ့မသိလိုက်နဲ့သိလိုက်ပါလဲအတန်မထူးနဲ့အယုတ်မထူးနဲ့အနံမထူးနဲ့ထူးတာနဲ့ဦးဇင်းတို့ကအတိတ်နမိတ်ကောက်ပြီကောက်ပြီးတော့အဲ့ဒီအစွဲအားလျော်စွာဒေတာစွဲအားလျော်စွာမိမိတို့ကမြင်ချင်းကြောင့်အဲ့ဒီဟာဘာလဲကောင်းမလားဆိုးမလားဘယ်လိုဖြစ်မလဲဘာတွေချီရမလဲဘယ်လိုတွေပြောရမှာဘယ်သူစီးကမှာဘယ်သူဒူးထောက်မှာလဲဒါတွေနဲ့အစွဲဖြစ်တာကိုပြောအဲ့ဒီအစွဲနော်အဲ့ဒီအစွဲတွေဖြစ်တဲ့အခါမှာအဲ့ဒီအစွဲတွေနဲ့ပတ်သက်ပြီးတော့မင်္ဂလာအကျိုးအပြစ်တွေကိုနော် ဒီရန္တာပုဂ္ဂိုလ်ကြတော့အရိယာမင်းနဲ့ပယ်ပြီးပြီတဲ့မရှိတော့ဘူးတဲ့အဲ့ဒီလိုမျိုးလောကကြီးနဲ့ပတ်သက်တဲ့လောကီလူတွေမှာပြာပြာတလဲဖြစ်ပြီးတော့နေတာတွေကိုရန္တာမှာကြတော့တဏှာလည်းမရှိတော့ဘူးဒိဋ္ဌိလည်းမရှိတော့ဘူးတဏှာဒိဋ္ဌိမရှိတော့ဒါတွေကိုအမှန်နဲ့သိတဲ့အတွက်ကြောင့်လောကကြီးထဲမှာလူတွေဘလောက်ကြီးပဲယုတ်ယုတ်ယုတ်ယုတ်ဝုံဝုံဝုံသဲသဲသဲသဲနဲ့လှုပ်ခတ်နေပေမဲ့ရန်တာကတော့ငြိမ်ငြိမ်ပဲဘာမှမဖြစ်တော့ပြောတာတိတိငြိမ်ငြိမ်ပဲဘာဖြစ်လို့လဲအစွမ်းမှမရှိပဲ အဲ့ဒီလိုမျိုးနေခဲ့မယ်ဆိုရင်တော့တဲ့အဲ့ဒီယဟန်ဟာကောင်းကောင်းမွန်မွန်တောထွက်လာပြီးကောင်းကောင်းမွန်မွန်ကျင့်တည်မြည်တယ်လို့ဒီဂါထာနဲ့စပြောတာဒါပေမဲ့မလုံလောက်သေးဘူးဥစဉ်တော့ချက်ထွန်ပြီးတော့ကမ္မထူရီကနေပြောမှဖြစ်မယ်ဆိုတော့ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာဆိုတော့ဥစဉ်တော့စာပေများမှာမင်္ဂလာကိုအခေါ်၃မျိုးရှိတယ်ဒိဋ္ဌမင်္ဂလာဆိုတာမျက်စိနဲ့မြင်ရတဲ့အခါမှာမြင်မြင်ချင်းတွေ့ရတဲ့အာယုန်တွေဟာငါတော့ဘာတွေ့လဲရတယ်ညာတွေ့လဲရတယ်စာထဲမှာပါတယ်လေစောစောစီးစီးများတချို့ဆိုဗျံလွှမ်းငယ်ကလေးတွေတွေ့ရင် အပြူလူပြူငငယ်ရွယ်ရွယ်ချောချောလှလှတွေမြင်ရရင်ကိုဝင်ဆောင်မိခင်တွေမြင်ရရင်မြင်းအာဇာနည်နွားအာဇာနည်ဥဒဘာကြီးတွေဒီလိုတွေမြင်ရလို့ရှိရင်လည်းဒါအိန္ဒိယအဆွဲတွေပါဒါကိုသူတို့ကအဲ့ဒီမြင်ရခြင်းကြောင့်ဒီနေ့အမြင်အာယုန်ဒီဒိဋ္ဌဆိုတာမြင်တာမင်္ဂလာကကောင်းမြတ်တာဖြစ်လိမ့်မယ်လို့အစွဲရှိတာမျိုးကိုဒိဋ္ဌမင်္ဂလာလို့ခေါ်တယ်တကယ်လို့များစောစောစီစီသရောင်းစားတို့လိုတောင်းစားမဲ့ဘုံကြီးတို့လိုနော်အတူတူပဲလေမတွက်လိုက်နဲ့တွက်လိုက်ပြီဆိုလို့ရှင်တော့ ဦးစင်းကဦးစင်းတန်ငယ်ချင်းပြောတာသွားသတိရတယ်နော်မန်းလင်းမှာတော့ဆွန့်ခံတော့စောစီဘုန်းကြီးဆိုတာဆွန့်ခံတာတရုတ်ကြီးကလက်ဖက်ဆိုင်စောစီထဖွင့်တယ်ဘယ်သူမှထမတော့သေးဘူးဝလီဝလင်းထဆွန့်ခံတာဘုန်းကြီးဆိုတော့သွားပြီးတော့အဲ့ဒီဘုန်းကြီးဆွန့်ရတယ်ဆွာဆွာစောစောစီစီရှစ်စင်မရှိမင်္ဂလာမရှိနင်တို့ကြည့်ရတာပြောင်တက်တက်နဲ့လို့ပြောတယ်သူမှတစ်ခွက်မှကော်ဖီမှမရောရသေးဘူးဘုန်းကြီးကတပိတ်နဲ့သွားရက်တော့မလှူတဲ့အပြင်မှာသွားသွားစောစောစီစီจิตတည်မရှိမင်္ဂလာမရှိကြည့်ရတော့ကိုပြောင်တက်တက်နဲ့ဆိုပြီးတော့ငေါက်ခါတော့ အဲ့ဒါပဲဦးဇင်းတို့မြတ်အမင်္ဂလာကောင်နဲ့ပါတာဦးဇင်းတို့နဲ့တရောင်းစားနေရအတူတူပဲနော်ဒါကြောင့်မလို့ရင်ခါတော့ကမုတ်ဆိုးတယောက်ကမြို့ကရွာနေထွက်လာတာလေရန်တဘတော်ကနေပြီးတော့မှရွာဆွန်းကလာတော့မုတ်ဆိုးတို့မိဒီမှာအသားတတ်တာဘုန်းကြီးတို့မိဒီမှာစမ်းကျင်ပဲတတ်တာနဲ့စမ်းကျင်ပဲဆိုတော့သူ့စိတ်ထဲမှာအဲ့ဒီတော့ကတူလို့အခဲမကျူသွားပြီငါဒီနေ့ကတော့မဲလဲလို့မရတော့ဘူးသူကတိတယ်ဘာကောင်းမှမိမှာမဟုတ်ဘူးဒါတော့ဘုန်းကြီးကလည်းဆွန့်ကန်ပြီးလို့ပြန်ထွက်သူကလည်းပဲဘာမှမရတော့စိတ်ညစ်ပြီးပြန်လာခွေးတွေနဲ့တပြုံကြီးနဲ့လေ အဲ့ဒီကျတော့ဟာမင်းဘာတွေရခဲ့လဲကွယ်ဘာညာပြီးတော့ရတယ်ကိုတော့ရတယ်ဆိုပြီးအဲ့ဒီမပါလာတဲ့ခွေးတင်တွေဆူးတက်တာဘုန်းကြီးလည်းဘာပြောကောက်မလဲတပိတ်ကြီးချပြေးတာထင်တာပဲတက်ပမောတက်ပြေးတာလေဟမ်နဲ့စောစောစီးစီးငါတွေ့လို့ငါဘာကောင်းမှမရဘူးဆိုတော့ခွေးနဲ့ရှူတိုက်တာဦးစင်းတော့အမင်္ဂလာနော်အဲ့ဒါတော့ तू ကလည်းပဲမကျင်တတ်ဘူးထင်ပါတယ်အဲ့ဒါကိုခွေးနဲ့တိုက်တော့ခွေးကိုက်တော့ တက်ပင်ပေါ်တက်ပြေးပြေးတဲ့ခါကျတော့လေတခါတည်းကြောက်အားလန်းနဲ့ပြေးတဲ့ခါကျခွေးတွေကလည်းဗရက်ထိုးဗရက်ထောင်ပြီးတော့ကြိုက်တာကြိုက်လို့တော့မမီတော့ဘူးဘုန်းကြီးကလည်းကြောက်အားလန်းနဲ့ပြေးတာကိုတက်ပင်ပေါ်ဂိုင်းပေါ်တက်နေတဲ့ခါကျတော့ဂိုင်းတွေကဟိုညိဒီညိနဲ့သင်္ကန်းကတခါတည်းညိပြီးတော့အောက်ကိုပြုတ်ကြပြုတ်ကြတော့အောက်ကမြားတာနဲ့ထိုးတာထိုးတဲ့ခါကျတော့မုတ်ဆိုးပေါ်ကြကြတော့သင်္ကန်းကြီးကသူ့တို့ကိုယ်လုံးခြုံပြီးပြီးသားဖြစ်ရတော့ဒီသင်္ကန်းခြုံတာဘုန်းကြီးပဲဆိုခွေးတဲ့သူ့ကြိုက်တာသူတည်သွားတာနော်အဲ့ဒါလိုလည်းရှိတယ်ဆိုတော့ကအဲ့ဒါအမြင်အာယုံပြောတာ ဆိုတဲ့အခါကျအဲ့ဒီလိုမျိုးစောစီစီသူတို့ကအခုနပြောတဲ့သူတို့ကြိုက်တာမြင်ရင်မင်္ဂလာရှိတယ်မကြိုက်တာမြင်အမင်္ဂလာလို့အစွဲရှိရင်အဲ့ဒီအစွဲမျိုးကိုဒိဋ္ဌမင်္ဂလာလို့ခေါ်တယ်နော်ထိုနည်း၎င်းသူစားစောစီစီကြီးပွားမယ်တိုးတက်မယ်ကြားမှာမယ်အောင်မြင်တယ်ဆိုတဲ့အတန်နဲ့ကြားရင်ဒါကြားခြင်းအပြင်တုတ္တမင်္ဂလာဟာအဲ့ဒါလိုတော့မဟုတ်ဘူးဟာလူတည်တဲ့ဟေးနေမကောင်းဘူးဟာကွဲတယ်ကွာကြတယ်ပြစ်ကြပြီးဗားတယ်ညာတယ်ဆိုရင်ဆုံးရှုံးနေတယ်ဆိုရင်မကြားချင်ဘူးမကြားချင်တော့ အဲ့ဒီလိုအတန်မျိုးကိုမကြိုက်ဘူးအောင်မြင်တဲ့တိုးတက်တဲ့ကြီးပွားတယ်ဆိုတာမျိုးကိုကြားခြင်းနဲ့အဲ့ဒီလိုအယူအဆွဲရှိရင်တုတ္တမင်္ဂလာဆွဲရှိတယ်လို့ခေါ်တယ်မုတ္တဆိုတာကတော့ဦးဇင်းတို့ကဒီမျက်စိနားနာလျှာ95ပါးထဲမှာမျက်စိနဲ့နားကိုတော့ခွဲလိုက်တယ်နှာခေါင်းကနာနာရှာနဲ့စားလို့ရတာကိုယ်နဲ့ထိတာဒီသုံးခုကို မုတ္တခေါ်တယ်နော်နံခြင်းစားခြင်းပြီးတော့မှတွေ့ထိခြင်းသုံးမျိုးနဲ့ပတ်သက်တဲ့အယူမင်္ဂလာဒါကြောင့်ဂျာပန်အနံလေးတွေရလို့ရှိရင်ဟာအကျစ်တွေရှိလိုက်တာမင်္ဂလာရှိလိုက်တာ အရာသာကောင်းကောင်းစားရင်ငါတော့တခုခုတော့ဖြစ်မှာပဲပေါ့နော်မင်္ဂလာကောင်းတာဖြစ်လိမ့်မယ်အတွေ့ဒီကောင်းလေးတွေတွေ့ထိရရင်ဖြစ်လိမ့်မယ်လို့အဲ့ဒီလိုမျိုးယုံကြည်ရင်တော့ဒါဟောမုဒ္ဒမင်္ဂလာပေါ့နော်မတော်လို့မြတ်သရောင်းစားနေတာသွားထိမိလိုက်ပြီဆိုတော့ဟာအသေးလေးပဲသွားပြီဒီနေ့ဘာမှမအောင်မြင်တော့ဘူးသူကအဲ့လိုယုံတာအဲ့ဒါမုဒ္ဒမင်္ဂလာလို့ခေါ်တယ်ဒါတော့ရှေ့ခက်ကဘုရားခက်ကအဲ့ဒါဒီရှိတယ်အိန္ဒိယမှာဒီနေ့ထိရှိတော့မယ်ပြီးမှပြောပြမယ်ဒါတော့ဇတ်တော်ထဲမှာပြောတာကဘုရားခက်က ဒကာတယောက်ကသူကရေချိုးပြီးတော့မှအဝတ်လဲမယ်ဆိုပြီးတော့နော်အိမ်မှာရှိတဲ့လူတွေပြောတယ်သူရေချိုးပြီးတော့ကငါ့ကိုပစိုးအသက်ပေးဆိုတော့တက်တာလည်းသွားကြည့်တော့ကျွတ်ကြိုက်ပြီးတော့ကျွတ်ကကြိုက်တော့ပေါက်ကောက်နေတဲ့ပေါက်နေတဲ့ခါကျတော့သူအိမ်မှာရှိတဲ့သူ့ရဲ့အိမ်အိမ်စေတွေနေမှာပေါ့မိတ်နေမှာပေါ့နော်အဲ့ဒါဟာရှင်ကြီးပေါ့နော်သူ့ရဲ့သူတို့အရှင်သခင်ပြောမှာပေါ့ဒီမှာပစိုးကြီးကကြွက်ကြိုက်တော့ဟာပစိုးကြွက်ကြိုက်တယ်လွတ်ချလိုက်လွတ်ချလိုက်တခါတည်းချစ်ချင်းကိုလွတ်ချခိုင်းတာလွတ်ချလိုက်လွတ်ချလိုက်ဆိုပြီးတော့မှတခါတည်းနောက်တစ်ပါးဖြစ်လဲဆိုရင်အဲ့ဒါတွေကိုတဲ့ သူကပစိုးအကောင်းကြီးပေါက်တာသေးသေးဆိုတော့အိမ်ပေါ်လှုပ်တဲ့လူတွေပေးလိုက်ရင်လည်းသူတို့ကိုပေးလိုက်ဝက်မှာပဲဝက်လိုက်လို့ရှိရင်ဒီကောင်တွေတော့ကြာတော့ကြာဘေးတွေရန်တွေဖြစ်ဒုက္ခတွေဖြစ်ကုန်လိမ့်မယ်သားတော်ကွယ်မရတော်ကွယ်စီးပွားတွေပြစ်လိမ့်မယ်ဆိုသူ့ရဲ့အိမ်စီတွေလည်းမပေးဘူးတဲ့မပေးတော့အမ်ဒီကောင်တွေခန်းလိုက်ရင်တော့သူတို့အိမ်ယူသွားရင်သူတို့ပါပြစ်လိမ့်မယ်ဆိုတော့သွားငါသားခေါ်ကြည့်စမ်းသူသားကိုသူသားခေါ်ပြီးတော့ဟေးငါသားအဲ့ဒီပစိုးကိုဒုံးနဲ့ကော်ထိုးပြီးရင်တင်းချိုင်းမှာသွားလွန့်ပစ်လိုက်နော်လက်နဲ့တောင်မထိရဘူးဘလောင်မြတ် superstition ကြောက်စရာကောင်းတယ် ဒါတော့အဲ့ဒါတော့သူသားလည်းအဖေခိုင်းတယ်ဆိုတော့ဒုတ်ကြီးနေကောပြီးတော့တခါမွေကြီးမလာဆိုလို့အဲ့ဒါကြီးကောပြီးတင်းချင်းသွားတာတင်းချင်းသွားတော့ဖရာအန်ဒီနေ့တော့ဒေသဖန်ကတရားချွတ်ရမယ်နေပဲဆိုပြီးဖရာတင်းချင်းပေါ့ပါသွားဆောင်တင်းချင်းနေရတယ်သွားဆောင်ပြီးတော့ဟာမင်းဘာလို့လာလဲကွာဆိုဒုတ်ကြီးထိုးပစိုးကြီးမလို့ပေါ့လေပစိုးယူတုံးနေမလို့ဘာလို့လာလဲဟာမြတ်စွာဘုရားမြတ်စွာဒီအဖေပစိုးကြီးကြွက်ကဲလို့အဲ့ဒါအဖေကจิตတည်မရှိမင်္ဂလာပြည့်အမင်္ဂလာပြည့်စည်တတ်တယ်ဆိုတာနဲ့တပည့်တော်ဒုတ်ကြီးနဲ့ခေါ်လာတာတင်းချင်းပြည့်မလို့ ဆိုတော့အေးအေးပြက်ပေါ့ကွာဆိုတော့ तू က तू ပြက်တဲ့နောက်ဘုရားလည်းလိုက်သွား तू ကလည်းပြက်ချလိုက်ရောဘုရားကောက်ယူတာဟာမလုပ်ပါနဲ့ရှင်ဘုရားမလုပ်ရှင်ဘုရားပြည့်စည်လိမ့်မယ်မလုပ်ပါနဲ့ဆိုတော့ဘာမှဖြစ်ပါဘူးကွာတဲ့ငါတို့ဘုံငါတို့ငါတို့ယဟန်နေဆိုဘာမှဖြစ်ဘူးတဲ့ဟာမလုပ်ပါနဲ့ရှင်ဘုရားဒုက္ခပဲရှင်ဘုရားဘုရားတော့ငေါ့တော်မှာပါညာသားကြောက်တယ်လေဆိုတော့ဘာမှမပူနဲ့တဲ့ငါတို့ယဟန်နေဘာမှဖြစ်ဘူးဟုတ်တယ်ဦးဇင်းတို့ငယ်ငယ်တုန်းကတော့လူသေးပြီဆိုရင်သေတဲ့ဖျားရေဆေးတင်းကျိုင်းစရာသွားတယ် ဒါတော့ဦးဇင်းတို့ကိုရင်နေဖြာတွေဆိုတော့ဂျဘိုးတွေကပြီးလို့အိမ်မှာမွေးထားတဲ့မွေးမြူရတော်တော်တက်တာဆိုတော့အခါကျတော့အဲ့ဒါတွေကိုနေရိုက်ကျမ်းပြင်မှာအဲကျောင်းတလင်းပြင်မှာသွားနေလန်းဂျဘိုးတွေရိုက်ချရိုက်တော့ကျိန်လုံးနဲ့ရိုက်တော့နှခန့်နေရဆုပ်ဖြာကအိတ်ဆရာမရှိဘူးမရှိတော့တင်းကျိုင်းဖြာသွားယူအိတ်တာပဲဦးဇင်းကတော့အိတ်လာတာဂရင်ဆိုတော့လည်းဘာထူးလဲမသာဂရင်အိတ်လာတာဘာဖြစ်ဘူးဒီနေ့ထိအောင်တော့အသက်ရှင်တော့မယ်ဟွန်း အဲ့တော့လူတွေမှာမအိပ်ဘူးနော်ဘလောက်ကောင်းတဲ့ဂရင်ကြီးဖြစ်ရှင်ပြဂရင်မလိုချင်ဘူးလားဖျာဒီလိုအမေအိတ်တာလေဒီလိုဖြစ်အိတ်တာလေကိုသူအိတ်တာလေကောင်းတယ်ဖျာဒီဂရင်ကြီးကကောင်းတယ်ရှင်ပြမလိုချင်ဘူးလားနဲ့ဦးဇင်းကဒီကြတဲ့စီလိုချင်မှုရှုပ်တယ်လို့ပြောတယ်နော်ဘာဖြစ်လဲလဲဆိုအဲ့ဒီသေတဲ့လူရဲ့ရွှေတွေငွေတွေကြတော့အရှင်ဖျာမလိုချင်ဘူးလားဖျာလို့ဘာမှမပြောဘူးလေဒါတော့စွဲတဲ့လူစဉ်းစားကြည့်သေတဲ့လူကစွဲချင်းစွဲရင်ဂရင်တော့မစွဲဘူးအဝတ်စုပ်လည်းမစွဲဘူးဘာစွဲမလဲအဲ့စွဲမှာတွေဦးဇင်းတို့ရှိပို့လိုက် လက်ခံတယ်အဲ့ဒါကြတော့ဂရင်ကတော့ရှုပ်တယ်မလို့ရှင်ဘူးဆိုတော့ဟလာအိတ်စရာဂရင်ရှိတယ်တလုံးဆိုတော်ပြီဆိုတော့အဲ့ဒီအစွဲမျိုးရှိတာရှိတဲ့ခါကျတော့အဲ့ဒါနဲ့ဟာမဖြစ်သေးဘူးအဖေပြန်ပြောဒုက္ခပဲဂေါရမတော့ထီတော့မှာပဲအမင်္ဂလာတွေဖြစ်တယ်ပြစ်တော့မှာအကြောင်းတွေပြစ်မိတွေပြစ်အကုန်လုံးဖြစ်လိမ့်မယ်ဆိုတော့ပစ္စည်းကုန်လိမ့်မယ်သေကုန်လိမ့်မယ်ဆိုတော့ဖေကလည်းတခါတည်းပစိုးအစ်ကြီးတွေယူလာပေါ့ဗျာလူချင်းဒါယူပေါ့ပြောပါကြောင်းပြေးလိုက်လာမြတ်စွာဘုရားဝီလူဝမှာရှိတယ်လိုက်လာပြီးတော့အာဂေါရမခုနကပစိုးကြွက်ကြိုက်ကြီးကောက်တဆိုးဟာဟုတ်တယ် ဟာဘာလို့ကောက်တာတော့ရှင်ဗျာအသက်တွေသေကုန်လိမ့်မယ်ပစ္စည်းကုန်လိမ့်မယ်ကြောင်းနေမိလောင်ပစ္စည်းကုန်လိမ့်မယ်ဘာမှမဖြစ်ပါဘူးကွာမပူပါနဲ့ဆိုတော့မြတ်စွာဘုရားအဲ့လိုတရားဟောအေးမင်းတို့လေတဲ့နော်တို့တို့တွေမှာဘာမှမဖြစ်တယ်လို့မင်းတို့လေစဉ်းစားတတ်တဲ့တွေးခေါ်တတ်တဲ့အသိဉာဏ်ရှိလို့ရှင်ဒါလေးတွေစဉ်းစားဖို့ကောင်းတယ်လူတွေယုံတိုင်းလူတွေကဒါမင်္ဂလာပါအမင်္ဂလာပါလို့ပြောတယ်မင်းတို့လက်မခံသင့်ဘူးတဲ့ဒါဖရားရဲ့ analyze ဆိုတာပဲဝိပဿနာဝါဒဆိုဒါပြောတာ မင်းတို့ tradition ကနောက်ကနေ all the way back ကနေပြောတာဟာဘယ်တော့မှစယူတယ်ဆိုတော့မင်းတို့စဉ်းစားကြည့်မင်းတို့အုံနောက်တွေရှိတာပဲတဲ့ဒါတော့ဒါဟုတ်တယ်မဟုတ်လို့မင်းတို့ချစ်ချိန်ပေါ့ဘုရားကအဲ့ဒီမှာတရားဟောတော့အော်ဟုတ်တာပဲတို့ကဘာမှမစဉ်းစားဘူးရှေးထုံရှေးထုံရှေးအစင်လာအစင်လာအစင်လာကြီးနဲ့ကန်ပေါက်ပြီးတော့ငါတို့လည်းပဲကြောက်နေတာမဒီမစိုးစိုးရှိလို့လည်းဘာဖြစ်မှမမဟုတ်ဘဲဘုရားကခေါ်တော့မှကန်တယ်ဘာဖြစ်ဘူးနော်ဒါတော့ဒါတော့မြတ်စွာဘုရားအဲ့ဒီမှာပြောတဲ့အတွက်ကြောင့်အဲ့ဒီခုနကတာဖပုံနာတရားရတော့ နော်ဒါအရှိကအယူဆနောက်တစ်ခုရှိသေးတယ်မာတင်ကအဲ့ဒါတော့ဒီနေ့ထိပဲမာတင်ကဖခင်အလောင်းကသူ့ရဲ့အဖေအမေအမျိုးအနွယ်ကတရောင်းစားမျိုးမှာဖြစ်တာနော်တရောင်းစားမျိုးမှာဖြစ်တဲ့အတွက်ကြောင့်မလို့သူရဲ့ society မှာဆိုလို့ရှိရင်သူတို့ကဒီ caste system မှာဥစဉ် high class တွေကတီးတန့်သူတို့ရဲ့ရက်ွက်တွေတီးတန့်နော်တရောင်းစားတွေကမြို့ပြင်မှာနေရတာအနူးတို့တရောင်းစားတို့ကရှေ့ခေတ်ကအပြင်မှာ မန္တလေးမှာဆိုဦးဇင်းတို့မန္တလေးနေတော့မန္တလေးအထွက်မှာမင်းမျိုးလမ်းမှာမနှောရမန်ဆိုတာတရောင်းစားတွေထားတာငကားတော်ဦးကဆောက်ပေးလို့အခုတော့မရှိတော့ဘူးတိမ့်သွားပြီသူတို့တိုက်တွေဖြစ်နေပြီပြောတယ်နော်အဲ့လိုမြို့ပြင်ထုတ်ထားတာမြို့ပြင်ထုတ်ထားတဲ့ခါကျတော့ဒီဖះလောင်းကလည်းပဲအမှန်က तू ကတရောင်းစားဆိုပေမဲ့အမျိုးအနွယ်ရတရောင်းစားပြောတာဆိုတော့ तू ကလောကစမှာဖြစ်တာဖြစ်တော့တနေ့မှာ तू ကမြို့ထဲကိုဗာရန်တီမြို့ထဲကိုသွားစရာရှိလို့မြို့ထဲကိုဝင်လာတယ်ဝင်လာတဲ့ချိန်ကမှနော် စံပီမှာတော့ဇက်ဇက်ထဲမှာတော့ဦးဇင်းတို့ကျန်းကန်မှာတော့မပါဘူးဒါပေမဲ့မဆီစော်ရည်သူပြောတာဒီနေ့ခက်ကိုကြည်ပြောတယ်ထင်တယ်တရောင်းစားတွေလာပြီးဆိုတော့ဂလိုင်းလေးခောက်သွားတာနော်ဘာဖြစ်လို့လဲဆိုတော့ဒီနေ့ logans တွေကိုဘာခေါ်လဲ untouchable လို့ခေါ်တယ် untouchable ကြားဘူးတယ်နော်မထိရဘူးအဲ့တော့ငါတရောင်းစားပါငါတို့အမျိုးရုပ်တဲ့နေနေဒါကြောင့်မင်းတို့ငါ့ကိုမထိမြောက်ဆိုတော့ဂလိန်လေးတွေခောက်သွားရတယ်တဲ့ကလောင်ကလောင်ကလောင်ကလောင်လို့ဆိုတာရေခဲကြောင်းများမထင်နဲ့အဲ့ဒါဗမာပြည်ကတော့အမိုက်ပြစ်တဲ့ကားလာတာလားရေခဲကြောင်းတွေလာတာလားထင်ရင်ထင်နေမှာ မဟုတ်ဘူးအိန္ဒိယမှာငါတို့ကဇက်နေနေငါတို့နဲ့မင်းတို့နဲ့ထိမှာဆိုလို့နော်ဝေးဝေးကိုသွားနော်အိန္ဒိယမှာဆိုတော့အော်မဟုတ်လားပူတယ်နော်ပူတယ်ဘေးဖယ်ဘေးဖယ်ဆိုတာမျိုးပေါ့အဲ့ဒါလိုဩရတာသွားတာဒါတော့မဩခြင်းခလန်ခောက်လေဆိုတော့အဲ့ဒါမျိုးဒါတော့သူတို့ကလည်းအဲ့ဒါလိုခောက်ရတယ်လို့ဇက်မြင့်တွေကလည်းပဲရှေ့ကနေလူတွေထားတယ်ဘော်ဒီကမဟုတ်ဘူးငါတို့အရှင်သခင်ကြီးလာနော်မင်းတို့ဘေးဖယ်ကြဘေးဖယ်ကြမင်းတို့လောကစ်တွေဘေးဖယ်လို့ပြောတာမတော်တဆ accidentally သွားထိမယ်ဆိုလို့ရှိရင်သူတို့ကအဲ့ဒါအကြီးအကျယ်ပြဿနာ ဒါတော့တထင်းသမီးကထွက်လာသူတို့ကရှေးတုန်းကဆိုလို့ရှိရင်ဘာခေါ်လဲယထာတို့ဘာတို့မှဆိုသူအထက်မှာ box လေးလိုပဲလေအဲ့ထက်မှာသူလိုက်ကလေးကာပြီးတော့လိုက်လာကြတာဒါတော့အတန်လေးကြားလိုက်လို့ကြည့်လိုက်တော့ဘာတန်လဲကြည့်လိုက်တော့ခါမာတင်ကကလည်းသူ့ကိုမြင်မှဆိုလို့ပုံပါတယ်သူကထန်းစင်ဘောကနေကြည့်လိုက်တဲ့ကလိုက်ကလေးဖွင့်ကြည့်တော့မာတင်ကသွားတွေ့တာဟဲ့ဟိုနာပုံနေတာဘာလို့လဲဆိုတော့မာတင်ကမာတင်ကဘာလဲတရောင်းစားဟာသွားပြီငါဒီနေ့ပျော်ပွဲစားဖို့ beach ကိုထွက်လာတာဥယျာဉ်ဘက်ထွက်လာတာ သူနဲ့တွေ့ပြီဆိုတော့ငါတို့တော့ပြီးပါလေရောဆိုပြီးတော့အဲ့ဒီမှာသူတို့ရဲ့နန့်တာအမွှေးအကြံရေတွေနဲ့ဆေးပြီးတော့အိမ်ကိုပြန်လှည့်တာအိမ်ကိုပြန်လှည့်တော့ဒီနေ့တော့ပျော်ကြမယ်ပါကြမယ်ဆိုကြမယ်ကောက်ကြမယ်ဆိုပြီးတော့တောက်ကြမယ်ဆိုပြီးတော့လိုက်လာတဲ့နောက်ကအချွေရံတွေကဒင်းကြောင့်မလို့ငါတို့ဒီနေ့ပျော်ပွဲစားပြစ်တယ်ဆိုကအာတခါတည်းဝိုင်းကန်ကြကထူကြအော်ကြဟဲ့ကြနဲ့ပြီးမှသူတို့ပြန်သွားတာအဲ့ဒါလို့နော်အဲ့ဒါမာတင်ကနော်မာတင်ကတော့ပြောမယ်ဆိုလို့ရှိရင် तू လည်းငါ့ကိုမင်းအဲ့ဒါလို့လုပ်တယ်ဆိုတော့ तू လည်းမရဘူးအိမ်ဘဝသွားပြီး9ရက်တိတိမထားဘဲနဲ့အိတ်တာ နော်ဒီတထေသမီးကိုမရရင်မပြန်ဘူးတဲ့ဗျယောက်ျားလေးတွေ chase လုပ်ရင်အဲ့ဒါလောက်ဇွဲကောင်းပေးစီနော်မစွတ်မပို့တော့မလုံနဲ့မာတင်က9ရက်တိတိအိမ်ဘဝမှာသွားပြီးတော့မှမပြန်ဘူးမင်းကမှမရရင်မပြန်ဘူးအဲ့ဒါလောက်ထိနော်ဒါတော့ကင်ကောင်းပြီဒီတိုင်းဆိုတော့ငါတို့တမျိုးလုံးတစ်ခါရောက်ရေးဆိုသမီးပေးလိုက်တဲ့အခါကျတော့ဒီတိုင်းငါအိမ်ကိုမပြန်ဘူးတဲ့ဘယ်လိုလဲဆိုညီငါ့ကိုကြောဖို့ခေါ် อืมအဲ့ဒါလို့သူ့အိမ်ကိုသွားတာတောင်မှမြို့ပြုံကိုထွက်တာကိုမာတင်ကကတထစ်သမီးကြောဘွားတက်လိုက်တာပိုင်ဘူးလားမာတင်ကတော့မြာနော်အဲ့တော့ပြောချင်တာကဒီနေရာမှာ cut system ကိုပြောချင်တာအဲ့ဒါတော့အဲ့ဖះလောက်မာတင်ကကသူ့ကိုနောက်ပြန်ပြီးတော့တရားရအောင်ချစ်ချွတ်ပါတယ်အဲ့ဒီတော့ငါဟာအခုတည်းရှိတယ်နော်အခုတည်းလည်းရှိတယ်ဥရင်ဒါတွေပြောမယ်ဆိုရှေ့မှာဆိုလို့မပြောတော့ဟောဒီမှာနော်ဖတ်ချင်တဲ့သူများ ဒီ untouchables လို့ရိုက်လိုက် Google မှာအကုန်ရှိတယ်သူတို့ရဲ့ search system နဲ့ဘယ်လောက်ပြည့်လဲဆိုတော့အခုတိတိလည်းရှိတယ်နော်အဲ့ဒါတွေကတယောက်နဲ့တယောက်အတွင်းပြပစားခါတဲ့သူတို့အရှင်းနဲ့ရိုက်ကြပုတ်ကြနဲ့နော်အဲ့ဒါလိုတွေဖြစ်တာနော်ရက်ွက်ကိုတီးတန်းကြီးခွဲထားတယ်မြင်လဲထိလိုက်ပြီဆိုလို့ရှိရင်အဲ့ဒါတွေကိုနတ်သားကြီးတွေနဲ့ဆေးရကြောရတယ်ပြီးလို့ရှိရင်မရသေးဘူးဖုံးကြောင်သွားသေးတယ်အဲ့ဒါတော့တချို့ကြတော့တခါတည်းအမေမွေးတို့ကတခါပေါ့နော်နောက်တစ်ခါပြန်ပြီးအဲ့ဒါလိုဆိုတော့သူတို့ဇက်ပြန်သွင်းတဲ့အနေနဲ့နောက်တစ်ခါပြန်ပြီး reborn လုပ်တဲ့အနေနဲ့ twice born ဆိုပြီးတော့သူတို့အဲ့ဒါခေါ်တာအိန္ဒိယမှာရှိတယ်ဆိုလိုတာဇက်ပြက်သွားလို့ပြန်သွင်းရတာအဲ့ဒါအဲ့ဒါတော့ရေတွေဆေးရတယ်မင်္ဂလာရေတွေနေပါလို့ချုပ်ပွေနေတာပဲအဲ့ဒါကြောင့်မလို့နော်အဲ့တော့အဲ့လိုဟာတွေကမိမိတို့တယောက်နဲ့တယောက်ဒီထိမိတာကလေးကိုအဲ့ဒါဖြစ်တဲ့တွေ့သူတို့ကတော့အရန်ဒီနေ့ခက်နဲ့ပြောမှဆိုရင်အရန်ရိုက်နဲ့ကြမ်းတမ်းဆုံးသောစနစ်ကြီးဆိုတော့ဝေဖန်ထားတာပဲဒီနေ့ကဟုတ်လားဟုတ်တယ်လေအဲ့ဒါဟာဘုရားလက်ထက်ကရှိတယ်ဒီထိတာလေးပဲမြင်တာလေးပဲခံကြည့်နော် အဲ့လောက်ထိဆွဲတာဒါတော့ဒီနေ့ civil society ကအခုတိမဖြောင်းနိုင်ဘူးမဖြောင်းနိုင်အိန္ဒိယမှာရှိတယ်နော်အိန္ဒိယမှာဆိုလို့ရှိရင်ဘလောက်ပဲတော်တော် professor တို့ဘာလို့မျက်နှာရလို့မပေးဘူးနော်ဒါတော့ဦးဇင်းတို့ဒီမှာချီကာဂိုမှာတယောက်ရှိတယ်သူလည်းမသိဘူးဒီခါတော့ကကီကီတွေကလာတယ်အဲ့ဒါငါဒါအိန္ဒိယမှာဆိုရင်ငါဒီ professor ရလို့ဘယ်တော့မှမရဘူးတဲ့ဘာဖြစ်လို့လဲသူ့ရဲ့ form ဖြစ်တဲ့ခါမှာ locus လို့ဖြစ်လက်တာနဲ့သွားရပြီးပြီဘလောက်ကြီးတော်တော်အမေရိကန်မှာမကြောက်ဘူးဖြစ်တယ်မီချီဂန်မှာထင်တယ်နော်အဲ့ဒါ Z စနစ်အရနှိမ်ထားတာ အဲ့ဒါမျိုးတွေဟာအမြင်တော်လကောက်အထီတော်လကောက်ဖြစ်ပြီဆိုရင်အမင်္ဂလာဖြစ်တယ်ဆိုတဲ့အစွဲရဲ့စနစ်တွေပဲဒီနေ့ထိရှိတယ်ပြီးတော့ဟောမှာတခုမှဆိုလို့ရှိရင်ဘာထုလဲဆိုတော့ဇက်နေចောင်းသားနဲ့ဟိုဇက်နေចောင်းသားဇက်မြင့်ဆရာကိုမသွားထိမိလို့ဆိုအဲ့ဒါရိုက်ကြဝဲကြဒါလည်းဖြစ်သေးတယ်စာဆောင်လည်းမှာတခုရှိတယ်နောက်မကြသေးဘူးကြားတယ်ဆိုနော်အားကစားသမားကော့ချ်ကဇက်နေဟောကစားတဲ့ကလေးတဲ့ဇက်မြင့် အဲ့ဒါကိုမှားလို့ဆိုတော့သွားပြောပြီးတော့ဘာညာရဲလောက်တော့သူ့ကိုပြောရမလားဆိုတော့ဇက်မြင့်ကလေးကနေပြီးတော့ဇက်ဇက်နေ coach ကိုထိုးတာခါရတာပဲဘာမှပြောလို့မရဘူးဒီနေ့ရှိတယ်ဒါကြောင့်ဒါဟာသူတို့အနေအမြင့်ဆိုတဲ့သဘောနဲ့တော်လာကောင်းသူတို့ကိုသွားပြောထိရကောင်းလားဆိုတဲ့သဘောတွေလည်းပါတယ်အဲ့ဒါအဲ့ဒါမျိုးတွေကခုနပြောတဲ့မင်္ဂလာ၃မျိုးထဲမှာသူတို့အယူရှိနေတဲ့လူတွေဒီနေ့တည်းရှိတယ်ပြီးတော့မှတခါနက်ခတ်နဲ့ပတ်သက်လို့နည်းနည်းခြုံပြောကြစို့နော်နက်ခတ်နဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်ဦးဇင်းတို့ သာဝတိမြို့ရဲ့အပြင်ဘက်ကကျေးတော်ကလူတယောက်ကသူ့သားနဲ့မိမပေးစားမလို့မြို့ပေါ်တက်ပြီးတော့ရှာရတာပေါ့နော်ရှာတဲ့ခါကျသူနဲ့တင့်တော်တာတွေ့တဲ့ခါကျသူတို့သားသမီးနဲ့သားနဲ့အဲဒီသာဝတိမြို့ပေါ်ကမြို့သူနဲ့ပေးမယ်ဆိုတော့အကုန်လုံးရစ်ချင်းနဲ့လှုပ်ပြီးကမှနော်အကုန်လုံးအဲ့ဒီနေ့မှာလက်ထပ်မဲ့လှုပ်ပြီးကကြမှာသူတို့ကတောကသူတို့သားကရှေ့အခုခေတ်ဒီပဲသူတို့အိန္ဒိယကအမျိုးသမီးကဆောင်းရတာနော်ဆိုတော့အဲ့ဒီသူတို့လာမဲ့နေ့မှာ ဖေလုံးတဲ့ပုဂ္ဂိုလ်ကသူ့သားကိုဒီနေ့တာဝတိမြို့ပေါ်ကိုတက်ပြီးတော့လက်ထမှာဖြစ်တဲ့အတွက်ဟာနေအောင်တို့လှုပ်ရွလှုပ်စင်ရာနော်မေးဥမဖြစ်မှာသူတို့ကိုယ်ကိုယ်တည်းဒိဋ္ဌိတေကရညိုသွားမိတော့သူကအဲ့ဒီမှာဒေါသထွက်တာသူ့တခါတည်းကသူ့ကိုနောက်မှပြောရသလားဆိုပြီးတော့ဒီကောင်နေငါ့ကိုစောစောမတိုင်မင်းအခုမင်္ဂလာသွားပြီးတော့သူတို့သားကိုမင်္ဂလာဆောင်ကနေ့မှာငါ့ကိုလာပြီးတော့တိုင်မင်းတယ်ဆိုပြီးတော့သူအဲ့ဒါကိုသူ့ကိုမတိုင်ပင်ရကောင်းလားဆိုပြီးတော့မင်းတို့ကောင်နေဒီနေ့မင်္ဂလာဆောင်လို့အကြည့်ချက်ပြည့်စုံမယ်ဘာဖြစ်မယ်ညာဖြစ်မယ်ဆိုတော့ခြောက်လိုက်တော့ဟာအဲ့ဒီမှာသူတို့သားအရှင်ကတော့မသွားရတော့ဘူး မသွားရတော့မင်္ဂလာပွဲကြီးကိုမှအချိန်တန်းလို့မလာတော့မှသူတို့သမီးကအရှိကွဲတော့မယ်ဆိုတော့တင့်တော်တဲ့လူနဲ့ပေးစားလိုက်တယ်အဲ့ဒီနေ့မှသူတို့ငုံလုံးကဆက်ပြီးသားတယ်ဒါကြောင့်နောက်တစ်နေ့မှသွားတဲ့ခါကျတော့ဟိုကလူတွေကဆွေတွေမျိုးတွေမိတွေဘာတွေအကုန်လုံးအော်ဟက်ပေးပြီးတော့ခါတဲ့ဆဲဆိုလွတ်လိုက်တာအဲ့ဒီပြဿနာကိုရဟန်းတွေကဆွန်ကိုင်းနဲ့ကြားကလို့ကြောင်းမှပြောတော့အဲ့ဒီမှာမြတ်စွာဘုရားကဟောတဲ့စကားလုံးကနိခတံပရိမာဏနဲ့အထောဘာလံဥပ္ပစေကဆိုပြီးတော့အထောအတ္တနိခတံကံကရိတိတိတာရကနော် နက်ခတ်ဆောင်နေတဲ့လူမိုက်ကိုသူတို့သမီးကိုရာချင်းတူသူအကျိုးတီမရလိုက်ပဲကြော်လွန်သွားပြီဆိုလိုတာသူဟာဒီအမျိုးသမီးချောကိုရဖို့အတွက်နော်စစ်ဆက်ပြီးသားပဲဒါတော့အမျိုးသမီးချောရှာနေတဲ့ပုံကိုတယောက်တည်းအမျိုးသမီးချောဟာရနေပြီပဲအဲ့ဒါရတာဟာသူ့အတွက်နက်ခတ်ကောင်းပဲတဲ့ဒါတော့ဘာမဆိုင်ညာမဆိုင်ကောင်းကင်ကကြက်တာနက်ခတ်တယ်သူ့ဘာသာသူသွားလာနေတာပဲဒါတွေကိုသွားပြီးတော့မှရှောက်ပြီးတော့ယုံကြည်တဲ့အတွက်သူအမတန်မြန်နိုးပါတယ်ဆိုတော့အခုသူတို့သမီးလောက်သူဆုံးရှုံးပြီ ဒါကိုပြောတာလွန်သွားပြီဆိုတာဆုံးရှုံးလိုက်တယ်လွတ်လွတ်သွားတယ်လို့ပြောတာနော်အဲ့တော့ဒါတော့ပြောချင်တာကမိမိလိုချင်တာကိုရလိုက်တဲ့အရာဒီပဲလင်အဲ့ဒါမိမိအတွက်ဒီနေ့နဲ့ခါကောင်းမနေ့ပြန်စောင့်မနေနဲ့လို့ဆိုလို့တယ်ဒီနေ့မိမိလိုချင်တာကိုဒီနေ့ရရင်အဲ့ဒီနေ့ဒီမိမိအတွက်နဲ့ခါကောင်းဒီနေ့ကမိမိတို့ရရစားလို့ဆိုလိုတယ်။နော်အဲ့ဒါလေးလည်းသတိထားစရာပဲ။နောက်အဲ့ဒါတော့ဦးဇင်းတို့ဒီလောကီအယူဆတဲ့နဲ့ပတ်သက်လို့ငါစီဆော်တော်ဘုရားကြီးကို ဦးဇင်းတို့ကဒါပြောမယ်ဆိုရင်သရဘုရားကြီးကအရိယာပုဂ္ဂိုလ်အဆင့်ရောက်တယ်လို့အများကဒီလိုယူဆယုံကြည်ကြတယ်။ယုံကြည်ကြတော့ဦးဇင်းတို့ဒီလောကီမင်္ဂလာတွေအကြောင်းတွေပြောတဲ့အခါမှာဘုန်းကြီးတွေကလောကီလူတွေနဲ့ဆက်ဆံနေရတဲ့အတွက်ဒါမလွန်ဆန်းနေတဲ့အများကြီးရှိတယ်။ဒါတော့ဦးဇင်းဒီနေရာတွေကိုတေချာဒီဆောက်တော့ဖတ်ကြည့်တယ်။ဆရာတော်ဘုရားကြီးကဒီလောကီအယူဆတွေနဲ့ဘလို့သူပြောမှလဲဘလို့ဆုံးဖြတ်မှလဲဆိုတာမှတ်သားပွဲကောင်းတယ်နော်။ဒါတော့အဲ့ဒီမှာဒီဦးဇင်းဒီမှတ်သားပွဲကောင်းလို့အဲ့ဒါလေးကိုနှုတ်တွေရှိတယ်ဆိုတော့အဲ့ဒါကြောင့်ပဲလူတွေလက်လက်ထက်မှာနှုတ်တွေကောင်းကောင်းကြံစေခြင်းလို့ ဦးဇင်းဖတ်ပြမယ်အလူဘွဲထိမ်းမြဘွဲစသည်မင်္ဂလာကိစ္စကိုပြုကြတဲ့အခါမှာရေကောင်းနေကောင်းအချိန်ကောင်းတို့ကိုရွေးကြတယ်နော်ဒါအိမ်ကျောင်းစသည်ဆောက်လုပ်တဲ့အခါမှာလည်းအချိန်ကောင်းရွေးချယ်ပြီးပနစ်အုပ်မြစ်ချကြရတယ်ဒါတွေလည်းမင်္ဂလာအစွဲအလန်းတွေပဲတဲ့ဆရာတော်ကြီးအယူနော်အမှန်ကတော့နေ့ရက်အချိန်ကကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေအချိုးအချိုးတကြအချိုးတကြမဆောင်ရွက်လျင်တော့မအောင်မြင်ပါဘူးအဲ့ဒါစဉ်းစားကြည့်ဖို့ကတော့ ထိမ်းမြမင်္ဂလာပြုကြရာမှာရက်ကောင်းအချင်းကောင်းတွေရွေးပြီးဆောင်ရွက်ကြပေမဲ့အချင်းချင်းဆက်ဆံရေးကလည်းအဆင်မပြေတော့တကွဲတပြားစီဖြစ်သွားကြတာတွေလည်းအများကြီးရှိနေတာပါပဲနော်ဒါကြောင့်ဘုန်းကြီးတို့ကတော့ရစ်ရာစာပြတ္တရာစသည်တွေကိုယုံကြည်တာဟာအလုတ်အပိုပဲလို့အတိအမှတ်ပြုထားပါတယ်ဒါဆရာတို့ရဲ့အယူဆဒါတော့ကောင်းပြီကျောင်းထဲတွေမှာအခုရိတ်တာတဲ့တွေမှာဦးဇင်းတော်မဆီရိတ်တာတဲ့တွေမှာကျောင်းတွေဆောက်လို့ရှိရင်ရစ်ရာစာနေပြတ္တရာနဲ့ရွေးတာပဲဒါတော့အဲ့ဒါကိုတကယ်လို့စရောကြီးက လာပြီးတော့မှသူအတွက်ချီးမြှောက်ရတဲ့အခါမျိုးတွေမှာတချို့ထင်တာဆရာတို့ကြီးအရိယာလို့ပြောမှာဒါတွေကြတော့လေလုံသားပဲလို့အပြင်ဘက်ကနေပြီးတော့မှ conclusion ချတဲ့ပုံကောင်များအတွက်ဆရာတော်ကြီးကသူကြိုက်လို့လုပ်တာမဟုတ်ဘူးဒကာဒကမတွေအာကုသို့မဖြစ်ရင်တော့ပြီးပေးစေအာကုသို့မဖြစ်ရင်လုပ်ပေးစေဆိုပြီးတော့လိုက်လျောတဲ့အနေနဲ့လုပ်တာသူ့အတိုင်းဆိုရင်တော့ဘယ်နေ့ဖြစ်ဖြစ်ရရလာကြီးပဲကုသိုလ်လုပ်ရင်ဒါကိုပြောတာနော်ဒါတော့ဒီကာထာမှာတဲ့နော်ဦးဇင်းကြားရအများကြီးဖြတ်ပြလိုက်တယ်လူရင်းက လောကီမင်္ဂလာကိုပယ်ရမယ်ဆိုတာအဲ့ဒီမင်္ဂလာကြောင့်မလို့ကောင်းကျိုးဆိုးကျိုးရတယ်လို့အယူဆွဲကိုပယ်ဖို့အဓိကဆွဲနေတဲ့အယူဆွဲကိုပယ်ဖို့အဓိကအမှန်ကတော့ကောင်းကျိုးဆိုးကျိုးဆိုတာရှေးကုသိုလ်ကအကုသိုလ်ကနဲ့လည်းဆိုင်တယ်ယခုမျက်မှောက်မှာတင့်တော်တဲ့အလုပ်မတင့်တော်တဲ့အလုပ်နဲ့လည်းဆိုင်တယ်ဒါကြောင့်ကုသိုလ်ကကြောင့်မင်္ဂလာတွေရတယ်အကုသိုလ်ကကြောင့်ပဲအဲဒီကုသိုလ်ကကြောင့်ပဲကောင်းကျိုးကိုရတယ်အကုသိုလ်ကကြောင့်အမင်္ဂလာတွေကိုရတယ် အမင်္ဂလာတွေရတယ်အဲ့ဒီအာကုတုကံကြောင့်ပဲမကောင်းကျိုးကိုရတယ်လို့ကံကိုသာဗရဏပြုပြီးယုံကြည်ယူဆဖို့ပါပဲနော်အဲ့ဒါဟာကမ္မတက္ကရာတမ္မာဒိဋ္ဌိယူဆတဲ့အမြင်မှန်ပါပဲတဲ့ဆရာကြီးအယူဆနော်ဒါတော့ဒီနေရာမှာဆရာကြီးကပြောတာရှိသေးတယ်နော်ဦးဇင်းရှေ့မှာဆိုလို့မထည့်ဘူးဒီအယူဆတွေဘယ်မှာစကင်းပြီလဲလို့ပြောရင်တော့ရဟန္တာဖြစ်သည်တိတော့မဆောင်ဘူးတဲ့သောတာပန်ဖြစ်ရင်ကင်းပါပြီတဲ့သောတာပန်ဖြစ်ရင်ဒါမလုပ်တော့ဘူးတဲ့ မလိုက်တော့ဘူးဒီယူဆတွေကိုမှန်မှန်ကန်ကန်ပဲသူဘာသာရေးဖြောင့်မှန်လုပ်တော့မယ်ဒါဆိုတော့ဦးဇင်းစဉ်းစားတာကတောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကဒါကိုကင်းပြီဆိုလို့ရှိရင်ဘုန်းကြီးတို့ကတော့လူတွေကတော့ကမှတင်နေဆက်ဆံနေရတဲ့ကမှသူတို့အကုသို့မဖြစ်ရင်ပြီးတော့တော့ကြမတော်လို့မြတ်တစ်ခုကလေးဖြစ်ရင်ဒါကြောင့်မလို့ရေကောင်းမရွလို့ဖြစ်တယ်ရေလို့ထင်သွားမှဆိုလို့ဘုန်းကြီးတို့ကလိုက်လျောပြီးလှုပ်တာပါတဲ့ဇာအုပ်ထဲမှာဒီမှာရှိတယ်နော်ဦးဇင်းမဖတ်ပြတော့ဘူးရှင်ပါဆိုလို့ဒါဦးဇင်းစဉ်းစားတာတောတာပန်ကတောတာပန်ဖြစ်ရင်မလှုပ်တော့ဘူးမလိုက်တော့ဘူးဒီယူဆတွေကိုဒီမင်္ဂလာယူဆွဲတွေကို သူအဲ့ဒါလိုပြောလိုက်တဲ့စကားလုံးလေးတစ်လုံးကို hint ပေးတယ်လားလို့ဦးစင်းကနည်းနည်းသွားပြီးတော့သွားပြီးတော့ထင်မှတ်မိတယ်ဆိုလိုတာငါသောတာပန်ဖြစ်တယ်လို့မပြောဘူးဒါပေမဲ့သောတာပန်အဆင့်ကိုရောက်ရင်မရှိတော့ဘူးလို့သူကစာထဲမှာထည့်ပြောတာဖြစ်တဲ့အတွက်သူဒီပါလဲသောတာပန်ကိုဖြတ်ကျော်ပြီးသားလို့ဆိုလိုတယ်အ ਨੇ ဆုံးရောက်နေတယ်လို့အရိယာတဲ့တယ်မပြောဘူးလေဒါတော့စာထဲမှာပြောတာယဟန္တာလို့ပြောထားတာနောက်ဆုံးဆင့်အရိယာမဲ့ဆိုတာယဟန္တာရောက်တည်တည်တင်ထားတာလေ တင်းတော့ဒီနေရာမှာစာထဲမှာမပါတဲ့တောတာပန်ကိုမြတ်မာစီဆရာတော်ကြီးကအောက်ကိုဆင်းပြီးတော့ရှော့ပြောတဲ့အခါမှာဦးဇင်းစင်နေတာဆရာတော်ကြီးကတောတာပန်ဖြစ်တဲ့အချိန်ကျရင်မဖြစ်တော့ဘူးလို့ပြောရင်သူဟာတောတာပန်ဖြစ်လောက်ပြီထင်တယ်လို့ဒါယူဆတယ်။နော်ဒါကတော့ဦးဇင်းကမှန်းစာပြောတာသူကလည်းဝတ်မခံဘူးထာဂရာထဲမှာလည်းမပါအောင်။နော်ဦးဇင်းမတွေ့ဘူးမတွေ့တာပြောတာနော်မရှိဘူးလို့မပြောလို့။ဒါကြောင့်အဲ့ဒီလိုမင်္ဂလာစောင့်တာဒီပြင်မင်္ဂလာကအမင်္ဂလာဖြစ်တဲ့အကြောင်းကိုလည်းသူဒီထဲမှာပဲပြောတယ် ဒါဘက်ကတက္ကမကြီးတယောက်တည်းရန်ကုန်မြစ်စုခွဲဖို့လာတာမြစ်စုခွဲဖို့လာတော့ခွဲမဲ့နေရပြီးကကြမှာသူကဟာရစ်မကောင်းပြက်သရားကြတယ်ရက်ဆောင်လိုက်အောင်မယ်ဆိုတော့ရက်ဆောင်တာအဲ့ဒီရက်ဆောင်တဲ့အချိန်ကျတော့မျက်စိကလွန်သွားလို့ကွယ်သွားတာ။ကဲမင်္ဂလာမဖြစ်ဘဲနဲ့ရက်ရစာဆောင်ကကြမှာအမင်္ဂလာဖြစ်တာလေပြက်သရားသွားကြတာ။အများကြီးရှိတယ်ခွဲရစ်တွေကိုပြက်သရားဖြစ်လို့ပါဖြစ်တယ်ညာဖြစ်တယ်နဲ့အဲ့ဒီလူတွေသတိထားအဲ့ဒါနော်မင်္ဂလာဖြစ်အောင်ကောင်းကျိုးဖြစ်အောင်ရက်ရစာဆောင်ကကြမှာအဲ့ဒီရက်ရစာနဲ့ဒီပြက်သရားဖြစ်သွားတယ် နော်အဲ့ဒါတွေကဒါဒါကြောင့်မလို့ကံကောင်းပြီနော်မင်္ဂလာနဲ့ပတ်သက်လို့ယူဆွဲလေးတွေကိုနော်ဓမ္မကြီးတယောက်ကဦးစင်းရှိကို forward လုပ်ပေးလိုက်တယ်သူကတော့အခု website ကနေဒီဟိုထဲကနေကြည့်နေတယ်အခုလက်ရှိသူကြည့်နေတယ်အဝေးမှာရှိတယ်သူ forward လုပ်ပေးလိုက်လို့ဦးစင်းကကောင်းတာနဲ့ဓမ္မဓမ္မတွေကိုအခုဝေထားတဲ့စာပေထက်မှာရှိတယ်နမဆရာတို့ကြီးအရှင်ညာနာကနေပြီးတော့မှငရုတ်တိရရဇာနေစားရင်မဆက်ဘူးလားဆိုတာဖတ်ကြည့်စမ်းဖတ်ကြည့်ရအောင် ကဲသဘောကျပြီလားအဲ့ဒီအဲ့ဒါလေးနဲ့နည်းနည်းတော့အစွဲလေးတော့နည်းနည်းလေးတော့နည်းနည်းလေးအချိန်တော့တုံကောင်းနိုင်ရဲ့နော်ဒါစဉ်းစားဖို့ပြောတာစဉ်းစားကြည့်လေဒါရှင်းရှင်းလေးပဲဘာမှဥစဉ်ရှင်းပြစရာမလိုတော့ဘူးနော်အချိန်လည်းကုန်ပြီဆိုတော့ဒါကြောင့်မလို့ဦးဇင်းတို့ဒီဒီအစွဲတွေဟာပေါ့နော်ဦးဇင်းတို့ဒီသောတာပန်ဖြစ်တဲ့အခါမှာ ကုံသွားတယ်ဆိုတဲ့နေရာမှာသောတာပန်ဖြစ်ရင်တန်ရုပ်စဉ်10ပါးတဲ့က9ပါးကုံသွားပြီဒိဋ္ဌိတန်ရုပ်စဉ်ဝိသိကိစ္စတန်ရုပ်စဉ်ဒီလပတ္တပရမတ္တတန်ရုပ်စဉ်အိဒ္ဓတန်ရုပ်စဉ်မစ္စရိယတန်ရုပ်စဉ်ဆိုတော့9ပါးတဲ့က10ပါးတဲ့က9ပါးတဝက်ပြတ်ထွက်သွားပြီအဲ့ဒီမှာဒိဋ္ဌိတန်ရောစဉ်နဲ့တိလပတ္တပရမတ္တတန်ရောစဉ်ဒိဋ္ဌိကမှားယွင်းတဲ့အယူမှန်သမျှတိလပတ္တပရမတ္တဆိုတာအကျင့်မှားတာမှန်သမျှအကျင့်မှားနဲ့အယူမှားအမြင်မှားဒီနှစ်ခုလုံးကိုပယ်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ နော်ဒီသောတာပန်ဖြစ်လိုက်တာနဲ့တပြိုင်နက်လောကီအလူအဆတွေကိုသူမလိုက်တော့ဘူးလို့ဒါကိုပြောချင်တာနော်ပြောလို့ဒါကြောင့်မိမိအနေနဲ့ဒီဟာတွေကိုဒါဆင်ခြင်နိုင်မှုပေါ့လေပြီးတော့မှအောက်ဆုံးလေးတစ်ခုကတော့ဒီအိမ်မက်နမိတ်နဲ့ပတ်သက်လို့ဒါကတော့နည်းနည်းတစ်ခုရှိပါတယ်အိမ်မက်တဲ့မိတ်ပဲမဲ့လည်းပဲမက်တဲ့အိမ်မက်တိုင်းမဟုတ်ဘူးကုသိုလ်အကုသိုလ်ကြီးလွတ်တဲ့ပုံကိုယ်တွေဆိုတော့အဲ့ဒီကုသိုလ်ကတလကောင်အကုသိုလ်ကတလကောင်အကျိုးပေးခြင်းကြရင်တော့အရင်နမိတ်တွေပေါ်တတ်ပါတယ်နော် သို့သော်လည်းပဲလူတိုင်းအတွက်အိမ်မက်တိုင်းမက်တယ်လို့ဖြစ်တယ်လို့မဆိုလိုပါဘူးเนาะအိမ်မက်ကတော့အဲဟိုတဲ့နေမှာရှိတတ်ပါတယ်ဟိုကုသိုလ်အကုသိုလ်ကြီးမှเนาะအဲ့ဒါမျိုးဘုရားလောင်းတို့ဟိုတဲ့ဖြစ်ပုံဖွာတော်မူမွေးတာမျိုးတွေလေဒါမျိုးတွေရှိပါတယ်ဒါတော့ဒါကိုလည်းပဲဆိုလိုတာကအဲဆွဆွလန်းလန်းကြီးရှိဖို့မလိုဘူးလို့ဆိုလိုတယ်မိမိတန်တရားထွက်ကြောင်းတွေဘာမှကူညီမဖြစ်ဘူးလို့ပြောတာဒါတော့ရဟန္တာ ဖြစ်ပြီဆိုတော့အိမ်မက်တောင်းမမက်တော့ဘူးလေနော်ဒါဒါဒါလေးကပြီးရောပေါ့ဒါ ဟာဒါဦးဇင်းတို့ပုရိသေနေမှာဒါမဲ့နေရဟန္တာဖြစ်ဘာမှတော့မမဲ့တော့ဘူးဒါသူတို့မှာအိမ်မက်စေကိုဖြစ်စေတတ်တဲ့နော်အစွဲလမ်းဘာမှမရှိတော့ဘူးလို့ဆိုလိုတယ်ဒါကြောင့်ပထမဆုံးဒီပထမဆုံးကာထာကဘာဟုအနှစ်ချုပ်အဖြစ် ပြောချင်တာလဲဆိုရင်ဒီအစွဲလမ်းနဲ့ပတ်သက်လို့ဒီဟာတွေကိုစွဲလန့်နေရတယ်နဲ့ပတ်သက်လို့ဒါကိုပယ်ခွာဖို့ပယ်ခွာဖို့ဆိုတာဘယ်ကြမှာပြီးတယ်လဲဆိုလို့ရှင်လဲဒါနောက်ဆုံးပြောရင်အရိယာမေအရတ္တမေကိုရောက်ခါကြမှာဒီအစွဲလန့်နေပျောက်ထွက်သွားတာပျောက်ထွက်သွားတဲ့ခါကျတော့ဒီအစွဲလန့်ဟာ ဒီရန်တာဖြစ်မှကုံသွားတယ်လို့ဆိုလိုတယ်ဒါနဲ့ပတ်သက်တာတွေလေဆွဲတာလန်းတာတွေဒါကြောင့်ဒီနေရာမှာပထမဆုံးကာထာသည်လောကီမင်္ဂလာစွန့်ပယ်ခွာကောင်းစွာကျင့်နေသည်ဆိုတဲ့ကာထာလေးနဲ့သုံးကာဆိုပြီးတော့အဆုံးသတ်လိုက်ကြစို့လောကီမင်္ဂလာစွန့်ပယ်ခွာကောင်းစွာကျင့်နေသည်လောကီမင်္ဂလာစွန့်ဖယ်ခွာကောင်းစွာကျင့်နေသည်လောကီမင်္ဂလာ စွန်ဘဲခွာကောင်းစွာကျင့်နေသည်ဂိန်ဒါကြောင့်လောကထဲမှာနော်อืมဟာတို့ခေါ်လိုက်ကြอืมဦးဇင်းတို့3မိနစ်ကလေးတော့တရားထိုင်အောင်မယ်နော်ဘုရားတရားတန်ခါပူဇော်တဲ့အနေနဲ့ခဏလေးပေါ့တရားလဲနောက်တစ်ပတ်မှပြောကြနော် နည်းနည်းပြည့်ပြည့်စုံစုံပြောမှကောင်းမယ်ဆိုတော့ဒါကောင်းပါတယ်နော်နောက်တစ်ပတ်ကျမှနည်းနည်းလေးတိုးပြောပေးမယ်ခုပြောရင်နည်းနည်းကုန်မှလည်းမဟုတ်တော့ဘူးလေနော်မုန်းနေကြောင်းကလည်းတော်တော်များများရှိပါဦးဇင်းနောက်တစ်ပတ်ထည့်ပေးပါနော်ပြန်ပြီးတော့တရားလေး၃မိနစ်လောက်ထိုင်လိုက်ကြအောင်ဆိုနော်